ဒီနေ့ခရစ်တက်ကရက်2003ခုနှစ်ဇန်နဝါရီလ20ရက်မြန်မာလိုတော့ပြသူလာဇန်9ရက်ပေါ့နော်တနင်္ဂနွေနေ့ဓမ္မစကြာသင်္นานကိုပဲဦးဇင်းဆက်မှာပါ အဲ့တော့မနေ့အထိကတော့အချိန်နဲ့ကြက်အောင်ဆိုပြီးတော့နည်းနည်းလေးအဆုံးလေးကိုခက်မြက်မြန်လေးနဲ့ပြောလိုက်တယ်ဒုက္ခသစ္စာအဆုံးမှာပင်စုပါဒာနေခန္ဓာပိဒုက္ခဆိုတာလေးရှိတယ်ပင်စုပါဒာနေခန္ဓာပိဒုက္ခဥပါဒာနဲ့ခန္ဓာ၅ပါးဟာနောက်ဆုံးပါတယ်လေဒုက္ခသစ္စာပဲလို့ပြောတာ ဥပါဒာနဲ့ခန္ဓာ၅ပါးလို့စကားလုံးသုံးထားတာလေးရှိတယ်အဲ့တော့ခန္ဓာ၅ပါးဟာဒုက္ခသစ္စာလို့မပြောဘူးနော်ဒီနေရာမှာဥပါဒာနဲ့ခန္ဓာလို့ခွဲ ပြောထားတယ်အဲ့ဒါလေးကဒီနေရာမှာဒုက္ခသစ္စာတွေကိုထည့်ပြီးတော့ပြောတာကဥပါဒာနဲ့ခန္ဓာဆိုတာလောကိခန္ဓာကိုပြောတာနော်လောကုတ္တရာစိတ်ဘယ်နှပါးရှိလဲ တင်းကြိုစစ်အော်တော်သေးတယ်တယောက်မှလောကုတ္တရာစစ်၈ပါးရှိတယ်လေအဲ့လောကုတ္တရာစစ်၈ပါးကလောကုတ္တရာတရားတွေကိုရောက်သွားပြီးတဲ့အခါမှာဥပါဒံတဏှာဒိဋ္ဌိနဲ့ကနေပယ်ခြင်းမတူတော့တဏှာဒိဋ္ဌိကတဏှာရဲ့ဒိဋ္ဌိရဲ့ကလောကီကိုအာယုံပြုတာသူပိုင်ဆိုင်တာသူလုံနိုင်တာကလောကီနေပယ်မှာပဲရှိတယ်ဆိုတော့သူလောကီတရားကိုတော့သူချဲလဲနေတာဖြစ်တဲ့အတွက်ဒီ တဏှာနဲ့ဒိဋ္ဌိရဲ့အာယုံပြုမှုကိုလောကီတရားတွေကခံရတယ်အဲ့ဒါယုတ်ဒီအလုံးလောကီတရားယုတ်28ပါးလုံးပါတရားလဲလောကီတရားလောကီတရားဆိုရင်ခန္ဓာဖွဲ့ရင်ဥပါဒာနဲ့ခန္ဓာဖွဲ့ရတယ်လောကီစိတ်စေတသိက်တွေအလုံးလည်းပဲဥပါဒာနဲ့ခန္ဓာထဲမှာထည့်တယ်ဒါတော့ဥပါဒာနဲ့ခန္ဓာထဲမှာထည့်လို့မရတာကလောကုတ္တရာစိတ်တွေစေတသိက်တွေမရဘူးအဲ့လောက်ကလေးတော့နည်းနည်းမှတ်ထားကြနော်ဒါမှသင်္นานတက်ပြီးသားနဲ့တူမှာ ဆိုတော့ခန္ဓာခေါ်တာလည်းရှိတယ်ဥပါဒာနဲ့ခန္ဓာလို့ခေါ်တာလည်းရှိတယ်ခန္ဓာဆိုတာကတော့လောကီရော လောကုတ္တရာရောအကုန်လုံးကိုသူကအုပ်စုဖွဲ့လို့ရတာမှန်သမျှအကျုံးဝင်အောင်လို့ခန္ဓာလို့ခေါ်တာခန္ဓာ၅ပါးလို့ပြောရင်လောကီရောလောကုတ္တရာတွေအကုန်လုံးပါလို့ရတယ်ဒါပေမဲ့ဥပါဒာနဲ့ခန္ဓာ၅ပါးလို့ပြောရင်တော့အဲ့ဒါလောကီတက်တက်ကိုခွဲပြောတာဒါတော့ဘာဖြစ်လို့ဥပါဒာနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ပြောပြီးတော့ ဟိုရိုးရိုးကြံခဲ့တဲ့လောကုတ္တရာတရားတွေလည်းပဲဒုက္ခလို့ဘာလို့မပြောတတော့ဥပမာဖြင့်ပြောမယ်ဆိုရင်ဦးဇင်းတို့အကြမ်းမြင်ပြောကြပါစို့ဒုက္ခမှာပထမ3မျိုး9မျိုးတည်းကပထမ3မျိုးမှာဒုက္ခဒုက္ခနေတဲ့ဒုက္ခဝေဒနာမျိုးဝိပရိနာမဒုက္ခရှိတော့ကတော့ကောင်းတယ်ကုံဆုံးသွားတော့ပစ္စည်းဖောက်ပြန်သွားလို့ဒါလည်းဆင်းရဲပဲเนาะအဲ့ဒါဝိပရိနာမဒုက္ခအမှန်ဒုက္ခဝေဒနာပြောတာဒုက္ခဝေဒနာဆိုတာပြည့်စုံနေတယ်ကောင်းနေတယ် တော့ဘူးဆိုရင်အဲ့ဒီဟာကဘာဖြစ်လာလဲဆင်းရဲလာတာအဲ့ဒါကိုဝိပရိနာမဒုက္ခလို့ခေါ်တယ်ပြီးတဲ့အခါကျတော့သင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာဖြစ်ဖြစ်ရှိတဲ့ဟာမှန်သမျှအလုံးနဲ့ဆိုင်တယ်တီးတန့်ခွဲပြောမယ်ဆိုရင်ဥပေက္ခဝေဒနာရဲ့ကြံတဲ့ခန္ဓာတွေယုံ nant တရားတွေပြောတာဒုက္ခဒုက္ခအမတန်နာကျင်ကြက်ခဲနေတဲ့ဟာကြတော့ဒုက္ခဝေဒနာကိုပြောတယ် ဝိပရိနာမဒုက္ခဆိုတာအမှန်ကဒုက္ခကိုပြောတာဒါပေမဲ့ကုံဆုံးသွားပျောက်ကွယ်သွားရင်ဆင်းရဲလို့သူ့ကိုဖောက်ပြန်ရင်ကုံရင်ဆင်းရဲလို့ဝိပရိနာမလို့ခေါ်တာအေကြံတာဘာကြံတယ်လဲသူဒုက္ခနဲ့ဒုက္ခကုံသွားပြီးရင်ဥပိ္ပခဝေဒနာမကြံဘူးလားကြံတယ်အဲ့ဒီအဲ့ဒီဥပိ္ပခဝေဒနာနဲ့ကြံတဲ့အနေကိုပြောတာအဲ့ဒါကသင်္ခါရဒုက္ခအဲ့ဒီသင်္ခါရဒုက္ခဆိုတာဖြစ်ဖြစ်ရှိတဲ့ယုံနာမှန်သမျှအကုန်လုံးဆိုင်တယ် ဆိုတော့လောကုတ္တရာစိတ်၈ပါးလည်းဖြစ်ပျက်ကမရှိဘူးလားရှိတယ်နော်အဖြစ်ပျက်ကအကုန်လုံးရှိတယ်ဘယ်စိတ်မဆိုရှိတယ်ဆိုတော့စိတ်ဆိုတာရှိနေတဲ့ခါကျတော့စိတ်မှန်ရင် ဖြစ်ပျက်ရှိတော့ဒီဖြစ်ပျက်ကို ဒီနေရာမှာကဘာကိုလူကျင်တာလဲဆိုတော့ဒီခုနကလောကုတ္တရာတရားကဖြစ်ဖြစ်ရှိတဲ့အတွက်သင်္ခါရဒုက္ခကိုတော့ပါတယ်နော်သင်္ခါရဆိုတာဖြစ်ဖြစ်ပြောတာဒါတော့လောကုတ္တရာစိတ်၈ပါးသူနဲ့တွဲတဲ့စေတသိက်တွေလည်းဖြစ်ဖြစ်ကမရှိဘူးလားရှိတယ်ဖြစ်ဒီပြစ်ရှိတာပဲအဲ့ဒီဖြစ်ဖြစ်ရှိရင်သင်္ခါရဒုက္ခတွေမှာပါသေးတယ်ဒါတော့ဒီမှာကဘာကြောင့်မလို့မထဲ့တာလဲဆိုရင်ဝိပဿနာရှုတဲ့အခါမှာ လောကုတ္တရာတရားရှုလို့မရဘူးဥပမာဖြင့်ပြောပါစို့မက်စိတ်မှာရှိနေတဲ့မဂ္ဂ၈ပါးတမာဒိဋ္ဌိအစရှိတဲ့မဂ္ဂဘဏ္ဍလဲအဲ့ဒီမဂ္ဂ၈ပါးကမဂ္ဂသစ္စာခေါ်တယ်အဲ့တော့မဂ္ဂသစ္စာက तू ကဒီတန်တရားကထွက်ကြောင်းနော်နိဗ္ဗာန်ကိုရောက်ကြောင်းဖြစ်နေတဲ့အတွက် तू ကလည်းတရားရှုလို့မရဘူးဝိပဿနာရှုလို့မရဘူးနိဗ္ဗာန်ကိုရောက်ကြောင်းတရားဖြစ်နေလို့ ဖိုကြတာမက်ကနေပြီးတော့မှဖိုကိုရောက်သွားပြီဆိုရင်ဖိုကနေပြီးတော့မှတခါနိဗ္ဗာန်ကိုအာယုံပြီးပြီးတော့နိဗ္ဗာန်ချမ်းသာကိုသူကခံစားနေတာဆိုတော့ तू ကကောင်းတဲ့တရားတွေဖြစ်နေတယ်ဒါတော့ဝိပဿနာရှုတာကအဖြစ်ပြက်နိဗ္ဗိဒဉာဏ်ရအောင်ရှုရတယ်နော်အဖြစ်ပြက်တွေကိုတွေ့ရမယ်ဆင်းရဲဒုက္ခတွေကိုမြင်ရမယ်ပြီးတဲ့အခါကျတော့တန်တရားကထွတ်မြောက်ချင်အောင်အဲ့ဒါတွေကိုကြည်ရင်းရှုရင်းနဲ့ညီငွေတဲ့ဉာဏ်တွေဖြစ်ရမယ်နိဗ္ဗိဒဉာဏ်ဖြစ်ရမယ် လောကုတ္တရာတရားကအကောင်းနေဖြစ်နေတာအဲဒါကြောင့်သူ့ကိုရှုလို့နိဗ္ဗာန်ညာမဖြစ်ဘူးမဖြစ်တဲ့အတွက်သူတို့လောကုတ္တရာတရားကိုသူကခြံခဲ့ပြီးတော့ဝိပဿနာရှုဖို့အတွက်လောကီခန္ဓာတွေကိုစုပေါင်းပြီးအဲ့ဒါဥပါဒါနဲ့ခန္ဓာဆိုပြီးတော့နာမည်ပေးတာအဲ့တော့လောကီနယ်ပယ်မှာရှိနေတဲ့ခန္ဓာတွေကိုစုယုံပြီးနာမည်ကဘာခန္ဓာလဲဥပါဒါနဲ့ခန္ဓာအဲ့ဒီဥပါဒါနဲ့ခန္ဓာဆိုတာလောကီနယ်ပယ်ကဟာဖြစ်တဲ့အတွက်တဏှာနဲ့ဒိဋ္ဌိ လွှမ်းမိုးချုပ်ချယ်နေတဲ့ခန္ဓာလို့မှတ်တာဒါတော့ဒီခန္ဓာမှာတချို့နည်းနည်းစကားလေးတွေပြောတာမပြည့်မစုံပြောတာတို့เนาะလွဲချုံပြောတာတွေလည်းရှိတတ်တယ်တခါတော့ကတခါတယောက်ကဘုရားရဲ့ခန္ဓာဟာသူကခန္ဓာဆိုတာပြောချင်တာရုပ်ခန္ဓာကိုရည်ညွှန်းတာဘုရားရဲ့ခန္ဓာလောကုတ္တရာခန္ဓာတဲ့နော်ရိုးရိုးကြံတဲ့ပုရုဇဉ်တွေကြတော့ဥပါဒณะခန္ဓာဆိုတော့သူကပြောနေတယ်ဆိုတော့ အမှန်ကပြောခြင်းနဲ့ရွေးခြင်းအဲ့ဒါမဟုတ်ဘူးဘုရားခန္ဓာမဟုတ်ဘူး तू ကလောကုတ္တရာနယ်ပယ်ကိုရောက်သွားပြီးရင်တော့လောကုတ္တရာစိတ်၈ပါးနဲ့ပတ်လောကုတ္တရာစိတ်၈ပါးဟာ तू ကခန္ဓာပဲမြည်တယ်ဥပါဒာနဲ့ခန္ဓာမဟုတ်တော့ဘူးနော်ဒါပေမဲ့ तू ကအဲ့ဒါကိုသဘောပေါက်တာ လွဲလို့ထင်ပါတယ်နော်ဘုရားတို့ရဟန္တာတို့ရဲ့ခန္ဓာကိုယ်ကြီးကခန္ဓာပဲမြည်တယ်တဲ့ဥပါဒာနဲ့ခန္ဓာမမြည်ဘူးဆိုတော့ခန္ဓာကိုယ်ကြီးကဘာဘာတရားလဲရုပ်လားနာမ်လားရုပ်တရားရုပ်တရားမှရင်ဘယ်နဲ့ဘယ်မှာရှိလဲ လောကီလားလောကုတ္တရာလားလောကီမှန်ရင်ဥပါဒณะခန္ဓာကြီးထဲမှာပဲရှိနေတာပေါ့ဟုတ်တယ်မဟုတ်လားယုတ်28ပါးဘယ်ယုတ်တရားဘသူယုတ်ရလို့မခွဲဘုရားယုတ်ဖြစ်ဖြစ်ယန္တာယုတ်ဖြစ်ဖြစ်ဘုဒ္ဓဆရာအယုတ်ပဲဖြစ်ဖြစ်ဥပါဒณะခန္ဓာနယ်ပယ်ထဲမှာရှိတယ်ဒါတော့ဥပါဒံဆိုတာကကိုယ်ဘာသာကိုယ်လည်းစွဲတယ်ကိုယ်ယုတ်ကိုယ်နံကိုလည်းစွဲတယ်သူများရဲ့ယုတ်နံကိုလည်းစွဲတယ်သူများစွဲရင်လည်းခံရတာပဲဟုတ်တယ်မဟုတ်လား ဒါကြောင့်မလို့မြတ်စွာဘုရားရဲ့ပုံတော်တဲ့ကိုကြည့်ပြီးတော့မှမာကန်ဒီပုံနှင်းမကနေပြီးတော့မှဆွဲတာကြည့်ပါလားဟုတ်တယ်မို့လားဒါတော့လှတာချောတာမြင်လို့ရှိရင်ရဟန္တာမတွေလည်းပဲမတွေ့ဘူးလားလို့တခါတည်းသူတို့မှာဥပလုံထေရီမမှာဟောမလက်ခါရအပြုတ်ခံရတာလေဆိုတော့သူကနဲ့ကရဟန္တာဖြစ်နေပြီသူမှာကိလေသာရှိသေးရဲ့လားမရှိဘူး မရှိပေမဲ့ကရန်တာမဆိုပေမဲ့အမျိုးသမီးရဲ့ခန္ဓာကိုယ်ဟာဖြစ်နေတဲ့အတွက်ကြောင့်သူတစ်ပါးအတွက်ကတဏှာရှိတဲ့ပုဂ္ဂိုလ်အတွက်ကအာယုပြုစရာဖြစ်မနေဘူးလားဖြစ်နေတယ်ကဲသူများကိုယ်ဘာသာကိုယ်တာသူကဆွဲလမ်းမှုမရှိတော့တာဒါပေမဲ့ကိုယ့်ရဲ့ရုပ်ခန္ဓာကိုယ်ကြီးကိုကျန်တဲ့ကိလေသာတဏှာရှိနေတဲ့ပုဂ္ဂိုလ်ကမဆွဲဘူးလားဆွဲတာပဲကဲဒါကြောင့်ဥပါဒณะခန္ဓာဆိုအဲ့ဒါပြောတာသို့သောဘုရားရဟန္တာဖြစ်သွားပြီဆိုရင်တော့သူတို့မှာက ကိလေသာတဏမရှိတော့တဲ့အတွက်သူတို့မှာရှိနေတဲ့ရုပ်တွေနာမ်တွေကိုမစွဲတော့ဘူးဒါကဘာဖြစ်လဲလဲဆိုလို့ရှိရင်သူတို့မှာရှိရှိနေတဲ့လောကုတ္တရာတရားတွေကခုနကတဏှာနဲ့ဒိဋ္ဌိကိုအမြက်ပြတ်ပဲပယ်လိုက်ပြီးပြီတတ်လိုက်ပြီးပြီတတ်လိုက်တဲ့အတွက်ကြောင့်မလို့သူတို့ပဲရုပ်ပဲခန္ဓာကိုမှမစွဲတော့ဘူးနော်တောကလည်းမရှိတော့ဘူးတဏှာလည်းမရှိတော့ဘူးအဲ့တော့ကောင်းပြီဒီနေရာမှာ ဒီဒုက္ခသစ္စာအခန်းမှာပြကြတဲ့ဥပါဒနဲ့ခန္ဓာ၅ပါးဆိုတာဟာလောကီ ရုပ်တွေစိတ်တွေစေတသိက်တွေအဲ့ဒါတွေကိုပြောတယ်เนาะဒီတော့အဲ့ဒီအရာတွေကိုလည်းမှတ်ထားပါဒါကြောင့်လောကီစိတ်စေတသိက်တွေဒီဘာတွေလဲဆိုရင်ဥပါဒနဲ့ခန္ဓာ၅ပါးအဲ့ဒီဥပါဒနဲ့ခန္ဓာစီ နောက်ဆုံးဘာဖြစ်မလဲဒုက္ခသစ္စာတဲ့ဒီခန္ဓာလောကီဒီထဲမှာရှိနေတဲ့လောကီယုံ nant တရားမှန်သမျှသည်ဥပါဒနဲ့ခန္ဓာဥပါဒနဲ့ခန္ဓာရှိရင်ဒုက္ခရှိမယ် ဒါတော့ဘုရားရဟနာဖြစ်သွားပြီးတဲ့အခါမှာခန္ဓာတော့ကြံတယ်သို့တော့သူတို့ဒုက္ခမရှိဘူးလားဆိုတဲ့အခါသင်္ခါရဒုက္ခတော့ရှိတယ်ဒါကြောင့်သင်္ခါရဒုက္ခရှိတဲ့အတွက်ကြောင့်ဒီဖြစ်နေတဲ့ပြည့်နေတဲ့သဘာဝကြီးကိုသူတို့ကညင်ွေပြီးတော့မှဒီនិရောဓသမပတ်ဝင်စားတော့ဆိုအဲ့ဒီတို့ဝင်စားတာဖလားသမပတ်ဝင်စားတော့ဆိုအဲ့ဒီတို့ပဲဒီဖြစ်ဖြစ်သင်္ခါရကသူတို့မှကြံသေးတယ်ဒီဖြစ်ဖြစ်သင်္ခါရကဥစဉ်တို့တာမန်ပုဂ္ဂိုလ်ဆိုဖြစ်မှန်းတောင်မသိလောက်နှူးညံ့တာကိုသူတို့တွေကအတော်အကြီးကြီးဖြစ်နေတာ အကြီးကြီးဖြစ်နေတဲ့ကြောင့်ဒီဖြစ်ဖြစ်သင်္ခါရတွေကိုဒါကြီးကဆင်းရဲမှုတစ်ခုဖြစ်တဲ့အတွက်ကြောင့်အချင်းရရင်ရခိုက်ဖလားသမဘတ်ကိုဝင်စားတယ်နော်ဖလားသမဘတ်ဝင်စားမြတ်စွာဘုရားဆိုဒါရီခေါ်တဲ့အချင်းလေးတောင်သမဘတ်ဝင်စားလိုက်သေးတယ်ကဲဒီလိုသူတို့နေရတဲ့အနေအထားဘာဖြစ်သွားပြီလဲဆိုရင်အခုစိတ်တွေဖြစ်နေတယ်ဆိုတာဟာသူတို့အတွက်ကဒါဒုက္ခတော့ကိုသွားနေရတာဒုက္ခကိုရင်ဆိုင်နေရတာဦးဇင်းတို့ကဒုက္ခလို့မြင်လားတယောက်နဲ့တယောက်စကားလေးများပြောရင်ပြောလို့ကဲ ကြည့်ကျင်တာလေးကြည့်ရင်ပြောလို့စားကျင်တာလေးစားရင်ပြောလို့ကဲသူတို့ကအဲ့ဒါကြီးကလှုပ်ချင်လို့လှုပ်တာမဟုတ်တော့ခန္ဓာကိုယ်ကိုထိမ့်ယုံပဲလှုပ်တာခန္ဓာကိုယ်ထိမ့်ယုံလေးလှုပ်တာသူတို့အတွက်ကဥစဉ်တို့အစားတောက်တွေ့တွေ့လို့ပါဟာကောင်းလိုက်တာဟော enjoy ဖြစ်မှများမထင်နဲ့ဒီခန္ဓာကိုယ်အသက်ရှင်ယုံကလေးစားနေတာရသတဏသူတို့မှာရှိမှမရှိတော့ပဲเนาะဒါကြောင့်မလို့ဒီယုံ nant ဖြစ်ပြနေရတဲ့အချိန်တိုင်းမှန်သမျှတနည်း စိတ်တွေဖြစ်နေရတဲ့အချိန်တိုင်းမှန်သမျှဒီစိတ်တွေရုပ်တွေဖြစ်နေတဲ့အချိန်မှန်တိုင်းမှန်သမျှသင်္ခါရဒုက္ခရှိတယ်ရှိတဲ့အတွက်အဲ့ဒီကနေပြီးတော့ရတဲ့အချိန်ကလေးကိုနိဗ္ဗာန်ချမ်းသာကိုရအောင်လို့သူတို့ကဘာလုပ်တယ်လဲဖလားသမပတ်ဝင်စားတယ်နော်និရောဓသမပတ်တွေဝင်စားတယ်និရောဓသမပတ်ဝင်စားတယ်ဆိုတော့နိဗ္ဗာန်ကိုဒါရောက်နေတဲ့အချိန်ကိုပဲပြောကြပါစို့និရောဓသမပတ်ဝင်စားပြီဆိုရင်စိတ်စေတသိက်စေတစာဥကချုပ်သွားရောနော်ဥရဇာယုတ်တို့ကမ္မဇာယုတ်တို့အာရဇာယုတ်တို့ဒါတွေပဲကြံခဲ့တယ် ဆိုတော့အဲ့ဒီချုပ်နေတဲ့အတွက်ကြောင့်မလို့စိတ်လည်းမဖြစ်ဘူးစေတသိက်တွေလည်းမဖြစ်ဘူးစိတ်ကြောင့်ဖြစ်တဲ့ယုတ်လည်းဖြစ်မလာဘူးဆိုအဲ့မှာသူကနိဗ္ဗာန်ကိုအဲ့ဒီချိန်နိဗ္ဗာန်ချမ်းသာခံစားနေတာဘာဖြစ်လို့ခံစားတယ်လဲလို့မေးရင်သူတို့အဲ့ဒီသင်္ခါရဒုက္ခဖြစ်ဖြစ်ကြီးကိုကိုမခံမခံခြင်းလို့အဲ့ဒါကိုပြောတာဒါကြောင့်ဒီသင်္ခါရဒုက္ခကတတ်နေသမျှလွတ်အောင်အချိန်ရခိုက်သူတို့ကဘာလုပ်တယ်လဲဖလားသမပတ်ဝင်စားမယ်និရောဓသမပတ်ဝင်စားမယ်တခုခုပေါ့ဒါတော့ကောင်းပြီ သူတို့ကြံနေတဲ့လက်ရှိရုပ်ခန္ဓာနဲ့ပတ်သက်လို့ကတော့နာကျင်မှု၊ကြိုက်ခဲမှုအလိုမပြည့်မှုစသည်ဦးဇင်းတို့ဖြစ်နေကြအချိန်တွေမှာဖြစ်တဲ့အလိုမပြည့်မှုတွေမှန်သမျှဟာသူတို့အတွက်ကတော့ပူပန်မှုသောကမရှိတော့ခန္ဓာကိုယ်ကိုထိမ့်ယုံလေးလောက်ပဲသူတို့ကပြုစုဆောင်ရှောက်တော့တာနော်အစာတောက်တွေမကောင်းလို့ကြံမာကြီးတွေမကောင်းလို့ဘာဖြစ်လို့ညာဖြစ်လို့ဆိုတာတွေသူတို့မှမရှိတော့ဒါတော့သူတို့ကလည်းပဲဒီရဟန္တာ ဖြစ်သွားပြီဆိုတဲ့အခါကျတော့ဥပမာထားပါတော့နော်ရန်တာ ဖြစ်ပေမဲ့အဟောင်းကံကအကျိုးပေးရဆက်သွားတော့မယ်ကံဟောင်းဆက်သွားတော့ဥပမာအပြင်ပြောကြပါစို့လောသကဒိဋ္ဌဆိုတဲ့ယဟန်ကသူ့ရဲ့ကံဝေကြွေးကြောင်မလို့စွန့်တနေ့မှမှန်အောင်ပြည့်အောင်မစားဘူးဟောလူလိုပြောမယ်ဆိုဝါအောင်မဖုံးပေးရအောင်နောက်ဆုံးပြန်တော်မူမဲ့ရေကလေးတည်းရပဲဖုံးပေးရဆိုတော့သူ့ရဲ့ကံကြွေးကမကုန်သေးတော့ရန်တာဖြစ်ပေမဲ့လည်းပဲစွန့်ခံမရဘူးအဲ့ဒီဒုက္ခခံရတယ် ရှင်မောကလန်ဆိုလို့ရှိရင်လည်းပဲနောက်ဆုံးခိုးသား900ဓမြတွေရိုက်လို့ပြိဋိဘံဆန်ရတယ်ကဲအဲ့ဒါတွေကြည့်ဒါပေမဲ့သူတို့မှကြတော့ဝိဇုနဲ့ပုရိသေများလို့ဒီသူကော်တဲ့နေပေါ့နော်စိတ်ဘူပါနာတွေပြမနာတွေအလိုမကြတာတွေဒေါကတွေပြိတိဝါတွေအဲ့ဒါတော့မရှိတော့ဘူးဒါတော့ကံအဟောင်းတွေကိုသူတို့ကဒီဘဝသူတို့ပြိဋိဘံမဆန်မချင်းသူတို့ကောင်းတာလဲဆန်ရတယ်မကောင်းတာလဲခံရတယ် ဥမာရှင်သေးဝီလေးတို့ကြတော့လည်းပဲအာလက်လာပါတယ်ပေါ်လိုက်တာနော်ဒါပြီးခဲ့တဲ့အဟောင်းတွေကနေအကျိုးပေးနေတော့မယ်ဒါတော့သူတို့နောက်ထပ်ဒီဘဝမှာနောက်ဆုံးဒီကြံရစ်တဲ့ကိလေသာအလုံးကိုရတာဖြစ်တဲ့အချိန်တုန်းကအရတ္တမေနဲ့နောင်ဖြစ်လာမဲ့ကိလေသာအကြောင်းညင်ညွတ်ဖြစ်လာမဲ့ကိလေသာတွေကိုအဲ့ဒီအရတ္တမေရတဲ့အချိန်ကမှတတ်လိုက်တဲ့အချိန်ကမှတဏှာပြတ်သွားရောတဏှာမရှိရင်နောက်ထပ်ကံကအကျိုးမပေးဘူးအကျိုးပေးတာဘယ်ဟာပြီးလဲ တဏှာကအကျိုးပေးတာတဏှာနဲ့ပေါင်းမိမှကံကအကျိုးပေးတာဒါတော့သူတို့တဏှာရန်တာမှာတဏှာမရှိတော့ဘူးဆိုတဲ့အခါကျတော့ရန်တာတွေလှုပ်တဲ့ဟာကံတွေကကုသိုလ်လည်းမဖြစ်တော့ဘူးအကုသိုလ်လည်းမဖြစ်ဘူးဘာနာမပြောင်းသွားလဲကိရိယာပြောင်းတယ်ကိရိယာလှုပ်ယုံကလေးပဲလို့ပြောတာအဖို့သီးဖြစ်သွားပြီအသီးတော့သီးဒါပေမဲ့နောက်ထပ်မျိုးစိမထုတ်တော့ဘူးဒါမျိုးအဲ့ဒါကြောင့် ရယန္တာများမှာလှုပ်တဲ့လုပ်ငန်းမှန်သမျှသူတို့လည်းကုသိုလ်လှုပ်တာပဲတရားဟောတယ်အာဝေယဝဆလှုပ်တယ်သူများကိုအကုန်လုံးကောင်းတဲ့ကုကုသိုလ်တွေမလှုပ်ဘူးလားလှုပ်တယ်သူတို့ကတော့တဏှာမရှိတော့တဲ့အတွက်သူတို့လှုပ်တဲ့ကံစီကုသိုလ်ဆိုတဲ့နာမည်မရတော့ပဲကိရိယာပဲရတယ်ဒါတော့ဦးဇင်းတို့လိုပုထုဇဉ်ကြတော့ကုသိုလ်ပြောင်းဖြစ်သွားတယ်ကုသိုလ်ဆိုရင်နောက်တစ်ပါးလာမလဲအကျိုးပေးအောင်မယ်ကုသိုလ်ဆိုတာကမှတဏှာရှိလို့ကုသိုလ်လို့ခေါ်လို့ရတာ ကုသိုလ်အကုသိုလ်ဆိုတဲ့အမည်သည်ဘယ်သူကြောင့်ခေါ်လို့ရတာလဲတဏှာကြောင့်လို့မှတ်ထားနော်အခုနောက်ထပ်လာတော့မယ်အဲ့ဒါကြောင့်ပြောတာကောင်းပြီဒါတော့ဒီဥပါဒณะခန္ဓာလေးကိုဒီနေရာမှာဒါအဆုံးသတ်လိုက်ကြစို့နော်အခုဥပါဒณะခန္ဓာဆိုတာလောကီဘက်မှာရှိနေတဲ့ယုတ်စိတ်စေတသိက်အဲ့ဒါလို့မှတ်လိုက်ပါအဲ့ဒါဥပါဒณะခန္ဓာ၅ပါးရှိရင်ဒါဒုက္ခသစ္စာပဲတဲ့နော်ဘယ်သူမဆိုဒါတော့မြတ်စွာဘုရားကဒီ ပင်စဝိကေ၅ဦးကိုဟောဒီလောကကြီးထဲမှာဘာစပြတယ်လဲဆိုရင်လူတိုင်းတတ္တဝါတိုင်းအနေနဲ့အမတန်ထင်ရှားတဲ့ဟောဒီဖြစ်နေတဲ့အရာအလုံးဟာခြုံလိုက်တဲ့အခါကျတော့လောကီဘက်မှာရှိနေတဲ့ရုပ်တွေစိတ်တွေစေတသိက်တွေဖြစ်မနေဘူးလားဖြစ်နေတယ်နောက်ဆုံးပြန်ချုပ်လိုက်တယ်ဟောဒီလောကကြီးမှာရှိနေတဲ့သိရှိသိမဲ့အရာဝတ္ထုတွေအကုန်လုံးကိုဘယ်ထက်ထက်လိုက်လဲဒုက္ခသစ္စာတဲ့ဘယ်သစ္စာတဲ့ထက်ဒုက္ခသစ္စာတဲ့ထက်တာဆိုတော့ဒုက္ခသစ္စာတဲ့ထက်တဲ့အခါကျတော့ကောင်းပြီ အခုတရားနာနေတဲ့ပင်စာဝက၅ဦးရဲ့စိတ်ထဲမှာဘာဖြစ်သွားပြီလဲဆိုလို့ရှိရင်ဒီအခုရှိနေတဲ့ဘဝခန္ဓာမှန်သမျှရုပ်ပဲရှိရှိနာမ်ပဲရှိရှိရုပ်နာနှစ်ခုပဲတွဲရှိရှိအကုန်လုံးနောက်ဆုံးချုပ်လိုက်ရင်ဒုက္ခသစ္စာဖြစ်သွားပြီဒါတော့သူစိတ်ထဲမှာဒုက္ခသစ္စာဆိုတာဖြစ်နေပြီတဲ့ဆိုတဲ့အခါကျတော့ကဲဒုက္ခသစ္စာတော့ဟုတ်ပြီဒီဒုက္ခကြီးကအကုန်လုံးလုံးပြောလိုက်တဲ့အခါကျတော့ဟိုကလည်းဒုက္ခဒီကလည်းဒုက္ခနဲ့ဒုက္ခတွေအကုန်လုံးရှုပ်ပွေသွားတဲ့အခါကျတော့နာယူတဲ့စိတ်ထဲမှာဘယ်လိုဖြစ်သွားမလဲ ကြောက်သွားတာပေါ့ဟုတ်တော့မလားဟိုကလည်းမကောင်းဘူးဒီကလည်းမကောင်းဘူးဥပမာထားပါတော့စားတော့မကြမ်းလို့ရှင်ဒါမစားနဲ့ဒါစားရင်သွေးတက်တယ်ဟာဟိုကမစားနဲ့ဟိုကစားလို့ရှင်နှလုံးဖြစ်ပါဖြစ်မယ်ဆိုတော့ရှိသမျှအစားတောက်တယ်ဘယ်ဟာစားရင်ယောဂတစ်မျိုးဘယ်ဟာစားရင်ယောဂတစ်မျိုးဆိုစားတဲ့ပုဂ္ဂိုလ်စားရဲပါဦးမလားမစားရဲတော့ဘူးလေကိုခမ်းပါဦးကောင်းပြီဒါဆိုလို့ရှင်မစားပဲလည်းနေလို့မဖြစ်ဘူးဟုတ်တော့မလားဒါတော့စားရမယ်ဆိုရင်ကျမ်းမာတဲ့အာဟာရမျိုးရှာစားရတယ်အခုလည်းဒီတိုင်းပဲကောင်းပြီဒုက္ခတော့ဖြစ်ပြီဒုက္ခကြီးရထားပြီဘာကြောင့်ရတာလဲ တဏှာရှိလို့အဲ့ဒီတော့အဲ့ဘာကြောင့်ရတာလဲဆိုတဲ့မေကုန်းကအလိုလိုခေါင်းထဲမှာရောက်နေပြီပြီဟာငါတို့တော့ဒုက္ခကြီးရခဲ့ပြီရလိုက်မိပြီဒါကြီးဒုက္ခဆိုပါလားဖခင်တော့ခွဲဟောနေပြီလေဥပါဒณะခန္ဓာမှန်ရင်ဒုက္ခသစ္စာကြီးပဲငါတို့ရထားပြီဆိုတော့ဟောဒီဒုက္ခသစ္စာငါတို့ဘယ်လိုလုပ်မြရလာပါလိမ့်မလဲဆိုတဲ့အမေးကသူတို့ခေါင်းထဲမှာဖြစ်နေတယ်အတွေးကဖြစ်နေပြီ ပိစဝိကိ၅ခုကိုရှေ့မှာဟောပြီးမဲ့မြတ်စွာဘုရားကတလောကလုံးကိုဟောနေတာနော်လာနေတဲ့မြမာတွေပေါင်း16ကြိမ်လောက်ရှိတယ်နတ်တွေဆိုရေလို့တောင်မရအောင်အဲ့ဒါလောက် နာနေတဲ့တရားနာတတ္တဝါတွေရဲ့စိတ်ထဲတွေမှာအဲ့ဒီလိုမျိုးသူကအတွေးကဝင်နေတဲ့အချိန်ခါမှာဒုက္ခကိုသာပြောပြီးတော့နော်ဒုက္ခအကြောင်းကိုမပြောရင်ဒီဒုက္ခကဘသူကထည့်ပေးလိုက်တာလဲထာဝရဘုရားထည့်ပေးတာလားမြမာကြီးကထည့်ပေးတာလားဒီလိုတွေစဉ်းစားတော့မယ် ဒါကြောင့်ထာဝရဘုရားမြမာများထဲ့တာမဟုတ်ဘူးဒါတော့ဒုက္ခရဲ့အကြောင်းဟာလက်တရာတဏှာပဲဆိုတာသိအောင်လို့ဒုတိယသစ္စာအနေနဲ့သမုဒိယသစ္စာဆိုတာထပ်ပြီးတော့ဟောရတယ်အဲ့ဒီသမုဒိယသစ္စာရဲ့ပါဠိလေးကို ဆိုကြည့်ကြစို့မြန်မာပြန်နဲ့တွဲပြီးဣဒံခောအ ယဟန်တို့ ဟုတ်ပြီအဲ့ဒီပိုက်ကလေးဒါဟာဦးဇင်းတို့ဖတ်လိုက်ရတာတော့လွယ်လွယ်လေးပဲဒါကြစ်ထားရင်လွယ်တော့ပေါ့လေဒါပေမဲ့ဘုရားကအဲ့ဒီ formula ထုတ်ဖို့အတွက်ဘလောက်ကြောင်လေ့လာခဲ့ရလေးသင်ရှင်တွေကဘာတသိဟောဒီဒုက္ခသစ္စာရဲ့အကြောင်းဒီတဏှာပါလားဆိုတာအဖြစ်ထွက်လို့ရအောင်လို့လေးသင်ရှင်တွေကဘာတသိသူမှာပါရမီတွေဖြည့်ကျင့်ပြီးကြံကျင့်ကြံခဲ့ရတာနဲတဲ့တတမ်းမဟုတ်ဘူးဒါတော့ ဒီအကြောင်းတရားလွယ်လွယ်ကလေးပေါ်လာတာမဟုတ်ဘူးနော်လေးသိခြင်းတဲ့ကဘာတသိမ်းပါရမီဖြည့်ပြီးမှဒုက္ခသစ္စာရဲ့အကြောင်းဟာသမှုရိယပါလားဆိုတာအဲ့ဒါလိုပေါ်လာတယ်ဒါတော့ဒီဗုဒ္ဓဘာသာမှာတပါအခြားသောဘာသာများမှာတော့အကြောင်းရှာပုံကဘုရားပုံမှာပဲအကုန်လုံး तू ပုံပေးလိုက်တယ်ဘုရားကနေဖန်ဆင်းတယ်နော် ဘုရားကနေထည့်ပေးလိုက်တယ်ဘုရားကပို့ပေးလိုက်တယ်ဘုရားပြန်ခေါ်သွားတယ်ဒါပြီးရောပဲဆိုမြတ်စွာဘုရားရဲ့ဒုက္ခသစ္စာအကြောင်းကိုရှာပုံကသူကိုယ်တိုင်ကလေ့လာခဲ့ရတယ်သူကိုယ်တိုင်ကဖြစ်ကျင့်ရတယ်သူကိုယ်တိုင်ကျင့်ရတယ်သူကိုယ်တိုင်သိအောင်လုပ်ပြီးခါကြမှာဒီအကြောင်းဟာဒါကြောင့်ဖြစ်တယ်ဆိုတာကိုသူကပြောပြတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အကြောင်းကသူက အခုနောက်ကပြောတဲ့ပုံစံမျိုးနဲ့လာခဲ့မယ်ဆိုလို့ရှိရင်နောက်ထပ်အကြောင်းလိုက်စရာမဆုံးသေးဘူးဖြစ်နေတယ်အဲ့ဒါကြောင့်လို့မြတ်စွာဘုရားကဟောဒီဒုက္ခမှန်သမျှစီထာဝရဘုရားသခင်မာများကြောင့်လို့ဖြစ်တာမဟုတ်ဘူးတဲ့နော်သူ့ကိုဒီဒုက္ခကိုလိုချင်သောတတ်မဲ့သောတဏှာကြောင့်ဖြစ်တယ်ဆိုတော့အဲ့ဒီမှာဣဒံခောပနာဘိက္ခုဘိက္ခုဝေအိုချက်သားတို့ဒီနေရာမှာဘိက္ခုဆိုတာပြောမယ်ဆိုလို့ရှိရင် ပေဇဝိကေ၅ဦးကတကယ်ယဟန်မဟုတ်သေးဘူးဒါပေမဲ့သူတို့ကိုယဟန်လို့ခေါ်တယ်နော်တကယ်ယဟန်မဟုတ်သေးဘူးအဲ့ဒီတော့ဒီနေရာမှာကသူ့ကိုရည်စူးပြီးတော့မှသာသနာတော်ဘောင်ကိုဝင်လာတာဖြစ်လို့မြတ်စွာဘုရားသူတို့ကိုဘက္ခုဆိုတဲ့စကားလုံးနဲ့သုံးတာဘက္ခဝေချက်သားယဟန်တို့ဒီလိုပဲမှတ်လိုက်ပေါ့နော်အဲ့ဒီမှာဣဒံခောပနာဘက္ခဝေဒုက္ခသမှုရိယအရိယသစ္စာချက်သားတို့ ယဟန်တို့ဤဒီကဆင်းရဲ၏အကြောင်းဖြစ်သောအရိယာတို့၏အမှန်တရားအဲသမုဒိယအရိယာသစ္စာပေဒီတဲ့နော်အကျင့်တဏှာသည်ဘဝတက်ကိုလည်းဖြစ်စေတတ်၏နော်အဲ့ဒီမှာစပြီးတော့အကြောင်းဖော်တာအဲ့ဒီအကြောင်းဖော်တဲ့အခါမှာမြတ်စွာဘုရားကအဲ့ဒီပါဠိတွေထဲမှာဘာနောက်ထပ်ထပ်ပြောတယ်လဲဆိုရင်ယာယံတဏှာပေါ်နောဘဝိကာပေါ်နောဘဝိကာအဲ့ဒီစကားလုံးလေးတစ်လုံးဟာတော်တော်လင်းနေတယ် ဘဝဆိုတာရှိတယ်လို့အစပြောတာတန်တရားဆိုတာရှိတယ်ဒီဒီဘဝထဲနေပြတ်မသွားဘူးအတိတ်ကဘဝပဲစုပ်ပံဘဝပြီးတော့အနာဂတ်ဘဝဘဝတွေဆိုတာရှိတယ်ရာယတနာပေါဏုပ္ပိကဘဝဆိုတဲ့စကားလုံးကိုမြတ်စွာဘုရားစပြီးတော့အဲ့ဒီမှာထကြင်ညာတာပဲနော်ဟောဒီသမုဒိယသစ္စာကိုဟောတဲ့ထဲမှာဘဝဆိုတဲ့စကားလုံးနေနှစ်ခါထည့်ထားတယ်နော်ရာယတနာပေါဏောဘဝိကဆိုတဲ့မှာဘဝဆိုတဲ့စကားလုံးပါတယ်ပြီးတော့မှကာမတဏပြီးတော့ ဘဝတဏ္ဏနောက်ထပ်တစ်ခါထပ်ပါသေးတယ်ဝိဘဝတဏ္ဏဘဝဆိုတဲ့စကားလုံးဘယ်နှခါသုံးလဲသုံးခါတောင်သုံးထားတယ်ခိုင်ဘဝဆိုတာရှိတယ်ဆိုပြီးတော့ဘဝရှိတယ်ဆိုတဲ့စကားလုံးကိုသုံးခြင်းအပြင်ဒါဘာကိုဘာကိုစောင်းပြီးတော့ပြောနေတာလဲဘဝဒါပြီးမရှိဘူးဆိုတာကိုပယ်ချနေတာဒီဒီဘဝပဲရှိတယ်အတိတ်ကဘဝလည်းမရှိဘူးအနာဂတ်ဘဝလည်းမရှိဘူးဆိုတဲ့ဘဝတန်တရားလဲခြင်းကိုပယ်ထားတဲ့ဥစ္စေတဝါဒကို မြတ်စွာဘုရားကနေဒါကိုပြန်ပြီးတော့ပယ်ချနေတာဘဝတန်တရားရှိတယ်ရှိနေတဲ့ဘဝကလည်းခုနကသူကစခဲ့ပြီးပြီအာလုံးသောလောကီဥပါဒณะခန္ဓာ၅ပါးနဲ့တိဆောက်ထားတဲ့ဘဝမှန်ရင်ဒါဒုက္ခသစ္စာဒီဒုက္ခသစ္စာဆိုတဲ့ဘဝကိုဘယ်သူကဖြစ်စေတာလဲစောစောတုန်းကအခြားခြားသောဘာသာဝင်တွေမှန်သမျှအခြားခြားသောဗုဒ္ဓဘာသာရဲ့ပြင်ဘက်ကဘာသာဝင်တွေမှန်သမျှသည်သူတို့ကဖန်ဆင်းမှုတွေပဲစလိုက်တယ်ဖန်ဆင်းမှုကြောင့်ဘဝဖြစ်တယ် ဖြစ်လာသမျှအကောင်းဆုံးမှန်သမျှသည်ဒါသူ့ကြောင့်ဖြစ်ရတာဆိုတော့ဖန်ဆင်းရှင်ဟာအကြောင်းဖြစ်သွားတယ်မြတ်စွာဘုရားကအဲ့ဒီဖန်ဆင်းရှင်ကိုအကြောင်းဖြစ်နေမညွှန်ပြပဲသူကဒီပြင်ဘာသာများနဲ့မတူတဲ့တဏှာကိုအကြောင်းဖြစ်ညွှန်ပြတယ်အဲ့ဒီတော့တတ္တဝါတွေဒုက္ခရောက်တယ်ဘာကြောင့်ဒုက္ခရောက်တယ်လဲအဲ့ဒီမှာစဉ်းစားရတယ်အောက်ကတရားနာနေတဲ့ပိဿဝိကငါးဥဒိကလည်းပဲဒါကိုသိကျင်တယ် ငါတို့ဘဝကဒုက္ခလို့ပြောရင်ဒုက္ခဘယ်လိုလို့ဖြစ်ခဲ့တာတော့ဘယ်သူထည့်ပေးလိုက်တာတော့ဆိုတော့နောက်ဆုံးအခုစပြီးတော့မြတ်စွာဘုရားပြောပြီးဒုက္ခသမှုရိယအရိယသစ္စာဒုက္ခရဲ့အကြောင်းတရားဆိုတာဟောဒီတဏှာပဲလို့ပြောလိုက်တဲ့အခါမှာတဏှာတော့ပေါ်ထွက်လာပြီထားပါတော့ဦးဇုံတို့ဒုက္ခရဲ့အကြောင်းလေးကိုလွယ်လွယ်ပြောကြပါစို့ဟောတော့ကကလေးတယောက်စာမိုးပဲအောင်လို့အဖေကဟော ရွှေဖောင်တိန်လေးတစ်ချောင်းဆုချတယ်ရွှေဖောင်တိန်လေးတစ်ချောင်းဆုချတယ်အဲ့ဒီတော့နောက်သူဖောင်တိန်တစ်ချောင်းပြရတယ်အဲ့ဒါကသူ့ရဲ့မွေးနေ့မှာသူ့ရဲ့သူ့ရဲ့ချစ်သူကြီးစားကမွေးနေ့လက်ဆောင်ပေးတာမွေးနေ့လက်ဆောင်ပေးတဲ့အခါကျတော့သူဖောင်တိန်အမျိုးအစားအတူပဲနှစ်ချောင်းသူရလာတစ်ချောင်းကသူမိဘတွေကစာမွေးအောင်လို့ဆုချတယ်တစ်ချောင်းကသူ့မွေးနေ့တွေသူ့ရဲ့ချစ်သူကြီးစားပေးထားတယ်ပေးထားတော့ ဒီနေ့မှာအဲ့ဒီရွှေဖောင်တိန်လေးနှစ်ချောင်းပျောက်သွားတယ်နှစ်ချောင်းပျောက်သွားတယ်ဒါပေမဲ့သူတစ်ချောင်းမှနှမျောတယ်နှစ်ချောင်းလုံးမနှမျောဘသူကနှမျောလဲရေးစာပေးတယ်ကနှမျောတယ်ကဲနော်ရေးစာပေးတော့နှမျောတယ်အဲ့ဒီအတွက်ကိုသူမှနေမတိထိုင်မသာဖြစ်နေတာဒါကိုပြောက်အောင်လားဆိုပြီးတော့ဒါတော့အဲ့ဒါကို तू ကဘေးကမေးတယ်နော်အင်္ဂလူတွေကမေးတယ်ဘာဖြစ်လို့လဲဖောင်တင်ပြောက်သွားတယ် ဘယ်ဖောင်တင်ပျောက်တယ်လဲနှစ်ချောင်းလုံးပျောက်တယ်ဒါပေမဲ့သူ့မှာပြားပြားတလဲဖြစ်နေတာကတစ်ချောင်းပဲဖြစ်နေတယ်သူကအဲ့ဒီတော့ပျောက်သွားတဲ့ဖောင်တင်ဟာဒုက္ခရဲ့အကြောင်းလားမဟုတ်ဘူးတကယ်လို့ဖောင်တိန်ဟာဒုက္ခအကြောင်းဆိုရင်အမေပေးအဖေပေးလိုက်တဲ့ဖောင်တိန်လည်း तू ပြပြတလဲဖြစ်ရမှာပေါ့ဖြစ်သလားဆိုတော့ ဖြစ်ဘူးသူစိတ်ထဲမှာပြားပြားတလဲဒါကိုပြောက်အောင်ကောင်းလားလို့နော်စိတ်ထဲမှာသောကပြားပါတာဖြစ်နေတာသူချစ်သူရေးစားပေးတာကိုဖြစ်နေတာကောင်းပြီဒါဆိုလို့ရှိရင်ပျောက်သွားတဲ့ဖောင်တိန်သည်ဒုက္ခအကြောင်းမဟုတ်ဘူးသူပြဿနာအကြောင်းမဟုတ်တော့ဘူးပြဿနာကဘာလဲဆိုရင်အဲ့ဒီဖောင်တိန်အပေါ်မှာ တွေ့တာတဲ့ဆွဲလန်းတဲ့တဏှာကသူ့ကိုပြားပြားတလဲဖြစ်အောင်ဒုက္ခဖြစ်နေတာဒုက္ခဖြစ်စေတယ် ဆိုတဲ့အခါကျတော့သူတောကဖြစ်ရခြင်းတောကဆိုတဲ့ဒုက္ခဖြစ်ရခြင်းဒီဖောင်တိန်လားတဏှလားတဏှဒါဆိုတဏှဒီဘာရဲ့အကြောင်းလဲဒုက္ခရဲ့အကြောင်းဖောင်တိန်ကဒုက္ခအကြောင်းမဟုတ်ဘူးဖောင်တိန်ကို စွဲတဲ့တဏှဒီဒုက္ခရဲ့အကြောင်းဥပမာအီရတ်စစ်ပွဲတော့ကအခုတည်းကလည်းပောက်ကွဲနေတာပဲနော်တစ်ခါပေါက်လိုက်ဟာမနေပါဘူးတစ်ခါတော့နာဘုံပေါက်ဒီနာဘုံပေါက်သေးလိုက်ကြတာနော် အဲ့တော့ဒီနေ့မှာဒီမိုက်တယောက်ကြောင်းရောက်လာနော်အကြောင်းကဘာလဲဆိုရင်တားတယောက်အီရတ်မှာတိုက်ပွဲကြလို့ကျတော့ဒါကြောင်းစွတ်တော့ဖလာတယ်ပေါ့ဆိုတော့သူကငယ်လဲငယ်သေးတယ်ဆိုတော့ခါကျတော့တိုက်ပွဲကြလို့နော်ဟိုရင်ဖြစ်တဲ့ချိန်ကမှာစိုးစိုးတော့ကသူအဲ့ဒါမဖြစ်ဘူး စောစောတော့ကလည်းသေးနေတာပဲဟောနာပေါက်သေးဒီနာပေါက်သေးနော်လမ်းမောက်လမ်းဒီမှာတခါတည်းလမ်းမိုက်နေမြုပ်ထားလို့သေးသေးပေမဲ့ तू ဘာမှမဖြစ်ဘူးဘယ်ကြမှာဖြစ်တယ်လဲဆိုလို့ရှိရင် तू သားသေးမှဖြစ်တာဆိုတော့တကယ်လို့သေလို့ तू ကတောကရောက်တယ်ဆိုရင် तू သားမသေးခင်တော့ကလည်းတတိုင်းတိုင်းနဲ့ပေါက်ကွဲသေးနေကြတာတွေမရှိဘူးလားအဲ့ဒီချိန်တော့က तू ဖြစ်ရလားမဖြစ်ဘူး तू သားသေမှဖြစ်တယ်ဆိုရင်သေလို့ဖြစ်တာမဟုတ်ဘူး သူကသားပေါ်မှာစွဲတယ်တဏှာတန်ရောက်စဉ်ကြောင့်သူပူတာတကယ်လို့သာ သူသားမရှိခဲ့ဘူးဘူးသူသားမသေးခဲ့ဘူးဆိုလို့ရှင်လဲတဏှာအော်ရဖြစ်ပါမလားမဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ပူဇရာဒုက္ခရောက်တိုင်းဆင်းရဲစရာဒုက္ခရောက်တိုင်းအဲ့ဒီဆင်းရဲရဲ့အကြောင်းဟာဆွဲလန်းခြင်းဆိုပြီးတော့တဏှာကိုဖြစ်တာဦးဇင်း မကြမကြပြောတယ်ဝိဇာကเจ้าအမကြီးရဲ့မြေးလေးတယောက်သူအမတန်ချစ်တဲ့မြေးလေးတယောက်တေးသွားတယ်တေးသွားပြီးတဲ့ခါကျတော့သူတို့ကရှေးတုန်းကထုံးစံအရာဒါတေးပြီးတယ်ဆိုတာနဲ့နော်ပိတ်ဖြူလေးပတ်ပြီးတော့မှတခါတည်းတင်းကျင်းသွားချတယ်တင်းကျင်းသွားချပြီးတဲ့ခါကျသူတို့ကလည်းပဲတခါတည်းစပင်းနေဖိုးလို့ဖားလာနေရေတွေလောင်းရတယ်ထင်ပါတယ်ရှေးကနော်သူတို့ရဲ့သင်္ကေတအဖြစ်ပေါ့တခါတည်းလေးဒီမှာတရုတ်တွေကိုလည်းလောက်တဲ့တေးတဲ့ခါကျရင်ဗာလေအယူလောက်တာဝတ်တာရှိတယ်မဟုတ်လားတခါတည်းပိတ်ဖြူကြီးတွေဝတ်ကြရတာလေ ဟိုဖိုလိုဖာလာကြီးတွေနဲ့ဂုံကြီးအကြီးတွေလိုပဲအဲ့ဒီခတ်ဆန်ဆန်ထင်တယ်သူတို့စပင်းကြီးဖိုလိုဖာလာနဲ့အသုဘလိုက်ပို့ပြီးတော့သူချစ်တယ်မြေသေးတဲ့အခါကျတော့မြေတလောက်အများကြီးရှိတယ်သူချစ်တဲ့မြေသေးသေးတဲ့အတွက်အိမ်မပြန်နိုင်ဘူးအိမ်မပြန်နိုင်တဲ့အခါကျတော့ဘုရားကြောင့်သွားတယ်ရသော်ဘုရားတိတော့တိတယ်တရားဟောဖို့အကြောင်းပေါ်ဖို့မေးတယ်ဒီမှာကြီးဘုရားလာတာတော့ဟာဒီလိုမြေလေးတွေလိုပဲဆုံးသွားလို့အဲ့တော့သူမြေလေးဆုံးတော့စိတ်မကောင်းဘူးပေါ့နော်ဒုက္ခဖြစ်တဲ့အခါကျတော့သူအိမ်မပြန်ရင်တာနဲ့ဘုရားရှိသွားရင်တော့သူ ဘာပဲပြောပြောဘုရားတရားဟောရင်တော့သူစိတ်ကပြေသက်တာရရလိမ့်မယ်ဆိုပြီးတော့သူလာတာလာတဲ့အခါကျတော့ဒီသူသူ့ရဲ့မြည်လေဆုံးတဲ့အကြောင်းပြောတယ်ပြောတဲ့အခါဓမ္မကြီးတဲ့ဒီလိုမြည်လိမ်ပါလိမ့်များနောက်ထပ်ရရင်လိုချင်သေးတယ်လားဆိုမှမလိုချင်ပါတယ်ဘုရားတဲ့သူကလည်းတမ်းပြောတာပဲဒါဆိုရင်ဘယ်လောက်ရရင်လိုချင်မလားဒီဘုတော်ဟောဒီမြို့ကြီးလောက်ရရင်လည်းပဲဒီမြို့ထဲမှာရှိတဲ့လောက်လူတွေရရင်လည်းယူမှာပဲတဲ့ကဲဒါတော့တော့တာပါနော်အဲ့ဒါတော့ယူမှာပဲဆိုတော့ ဘုရားထထထောက်လိုက်တယ်တစ်ချက်ပဲဓမ္မကြီးတဲ့ဒီတာဝိထိမှာတင်းတင်းနဲ့လူပေါင်းဘလောက်သေတယ်လဲဆိုတော့ဟာဒီလောက်မြို့ကြီးကြီးကလူတွေအများကြီးသေတာပေါ့တင်းတင်းတင်းကိုဒါတော့ဓမ္မကြီးတကယ်လို့မြတာတာဝိထိနဲ့မြို့အပြစ်ရှိသမျှမြည်တွေကကိုမြည်တွေဖြစ်နေမယ်ဆိုရင်အခုနငိုတဲ့မြည်6ပါအောင်မလားတယောက်တည်းလဲသပင်ကောင်းရေလောင်းလိုက်နော်နောက်တယောက်တည်းလဲသပင်ကောင်းရေတောင်းလိုက်ဆိုတော့ခေါင်းတစ်ခါတည်းတန်ကီထဲတာစိုက်ထားရတော့မှာဒါတော့ ဝိသကဘာဖြစ်သွားလဲသဘောပေါက်သွားတယ်ယေသံဧကံပိယံတေသံဧကံဒုက္ခံဆိုမြတ်စွာဘုရားအဲ့ဒီမှာကောက်ရှိကလေးတစ်လုံးနဲ့ချပေးလိုက်တယ်เจ้าမကြီးတဲ့နော်အချစ်တစ်ခုရှိရင်ဒုက္ခတစ်ခုရှိတာပဲတဲ့ယေသံဧကံပိယံဧကံတစ်ခုသောပိယံချစ်စရာကိုပြောတာအဲ့ဒီချစ်စရာကဘာလို့မပြောဘူးအသက်ရှိဖြစ်ရှင်ဖြစ်မယ်တက်မဲ့လည်းဖြစ်ရှင်ဖြစ်မယ်ဒါတော့တွေ့တာမိပြီဟဲ့ဆိုလို့ရှိရင် အဲ့ဒီအတွေ့ဟာကိုယ်ဒုက္ခပေးလိမ့်မယ်ဒါကိုပြောတာတရှိဖြစ်ဖြစ်တက်မဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်လေဒါတော့တခြားမကြည့်နဲ့ကားကြီးအသက်ကြီးဝယ်ထားကြတယ်ဂိုတော်မရှိလို့အိမ်ရှိမှရပ်ထားလိုက်ရတယ်စိတ်ကတော့မချအောင်နော်ကိုရက်ကွက်ကလည်းတိတ်ကောင်းတာမဟုတ်ဘူးဆိုတော့အဲ့ဒီနေ့ညအဲ့လိုပြောပါမလားမပြောဘူးစိတ်ကတစ်ထက်နဲ့နဲ့အိမ်ရှိကြီးမှရပ်ထားရတာကိုတော်ကမရှိဘူးလေကိုကကိုကိုတော်မရှိတော့အိမ်ရှိမှရပ်ထားတာဘာမှမဖြစ်သေးဘူးဒါပေမဲ့အိမ်အိမ်ထဲကပြောပြီလားပြောရလား ဘာဖြစ်လို့မပြောလဲဂျပိုးလက်မကိုက်ချင်းလက်မကိုက်အမေရိကမှာပူတော့ပူနေတယ်ဘာပူနေလဲကားသွားရောက်နေတယ်ကားအသေးကြီးစိတ်ကရောက်နေတဲ့ခါကျတော့ကားကိုသွားဆွဲနေတယ်ကားကိုသွားပူနေတဲ့စိတ်ကကားမရှိခင်သူဖြစ်ရလားမဖြစ်ဘူးကားအသေးကြီးဆိုတော့ဆွဲလမ်းမှုတဏှာကဟိုးတခါတည်းမိုးလုံးလေလုံးအနှွေးတဲ့အိတ်နေတဲ့လူကိုအိတ်လို့မရဘူးထင်တဲ့အတိုင်းမှာပဲနောက်တနေ့ကျတော့ခြေချောင်းကြီးနဲ့တွေ့ပါပြီတဲ့ဗျာ မန်ကြီးကွဲလို့တွေ့ပါပြီတဲ့ဗျာကဲဘယ်လိုနေတော့မလဲဟာပြောမနေနဲ့တခါတယ်ဖြစ်ပြီပေါ့ဆိုတဲ့အခါကျတော့မိမိတို့မှာအဲ့ဒါလိုပဲเนาะမရှိလို့လည်းမဖြစ်ဘူးရှိတဲ့ဟာကိုဆွလတ်မိပြင်ပြီဆိုလို့ရှိရင်လည်းအဲ့ဒါကတခါတည်းကပ်ပါတာတခါတည်းကပ်ပါတာဒါကြောင့်အဲညာလာအချိလူလောကိနဲ့နွားရှိသောသူနွားကြောင့်ပူသောတုတုမချပုံလားလင်သားရှိသောသူ သားကြောင့်ဘူး၏သမီးရှိသောသူသမီးကြောင့်ဘူး၏ကားရှိသောသူကားကြောင့်ဘူး၏မရရှိသောသူမရကြောင့်ဘူး၏ယောက်ျားရှိသောသူယောက်ျားကြောင့်ဘူး၏ဆိုတာအဲ့တော့အဲ့ဒီအပူကဘာဖြစ်လို့လဲဆိုကိုကရှိရင်ပြည့်စုံမယ်ချမ်းသာမယ်လို့ဆိုတဲ့ဟာနဲ့ယူထားတယ်လက်ခံထားတယ်ဒါပေမဲ့ရှိတော့လည်းပဲဟုတ်တော့ဟုတ်ပါတယ်လောကအရာဒါရှိရမယ်ဒါပေမဲ့ကိုတင်ထားတဲ့အကုန်လုံးကအချမ်းသာကြီးပဲပေးတာဟုတ်ရဲ့လား မဟုတ်ဘူးအမြဲတမ်းအမြဲတမ်းเนาะအပူကလေးနဲ့ပေးတာအပူကလေးနဲ့ပေးတာဘယ်တော့မှချမ်းသာကြီးပဲမရဘူးအခုအမြဲတမ်းပြောတယ်ဗမာပြည်မှာဟိုးပပကခက်တဲ့တုန်းကတမမခက်တဲ့တုန်းကเนาะသူတို့အသင်းကပတ်စံမရှုံးကျင်တဲ့ခါကြလို့ရှိရင်တရားတပိတ်တာယူတဲ့ပုဂ္ဂိုလ်များ secret မှုတဲ့တထုပ်နဲ့တွဲယူရတယ်တပူးနဲ့တွဲယူရတယ် secret ကမှုတဲ့နေပြီးတောက်လို့မရဘူးကျုပ်တို့မယူဘူးဆိုလို့မရဘူးဘာဖြစ်လို့လဲအဲ့ဒါမရောင်းရလို့ကျုပ်တို့အသင်းငွေရှုံးလိမ့်မယ်တဲ့ တရားဓမ္မတာယူရင်ဘာမှယူရလဲဆိုစီးကရက်မှုတ်တကလေးယူရတယ်ခန္ဓာကိုယ်ယူလို့လို့ရတယ်ဒါပေမဲ့အခုနအပူလေးတွေနဲ့ယူရမယ်အလကားတော့မရဘူးဒုက္ခကပြောခဲ့ပြီးဒုက္ခပေါင်း12မျိုးလောက်ပြောလာတာဒါတော့မှအချင်းဆုံးပြောထားတာဟုတ်ရဲ့လားဆိုတော့ခန္ဓာရရင်ဘာပါခဲ့ပြီလဲဒုက္ခကတခါတည်းတွဲပါလာခဲ့တာတခါတည်းတွဲပါလာခဲ့တာဆိုတော့အဲ့ဒီဒုက္ခဆိုတာဘယ်သူကြောင့်လဲဆိုအခုပေါ်ပြီးအကြောင်းရှာတော့ခေါင်းမှာခြားခြားလဲမနေနဲ့တဏှာကြောင့်ဖြစ်တာဟုတ်ရဲ့လားတဏှာကြောင့်ဖြစ်တာ အဲ့တော့အဲ့တဏှာကိုမြတ်စွာဘုရားအကြောင်းဖြစ်ထောက်ပြလိုက်ပြီအဲ့တော့ကောင်းပြီအဲ့ဒီတဏှာကဘာဖြစ်လို့ဖြစ်တယ်လဲတခါတဆင့်တဲ့အောင်လူဆိုတာဟာတတ္တဝါဆိုတာကိုကလူဆိုတော့လူပြောရတာပေါ့နော်လူဆိုတာဟာတတ္တဝါဆိုတဲ့အမျိုးဟာအယူနဲ့တူတယ်အယူလိုပဲတဲ့ဆိုတော့ကသူတို့စိတ်တွေထဲမှာတွေးကျင်ရတွေးစဉ်းစားကျင်ရစဉ်းစားနော် စဉ်းစားခြင်းရစဉ်းစားရင်းကနေပြီးနောက်ဆုံးကြတော့ချမ်းသာတာကိုလိုချင်တယ်ဟောဒီချမ်းသာဘလို့ရမလဲမစဉ်းစားဘူးလားဘဝအတွက်စီးပွားဥစ္စာရှာရင်ဒီစီးပွားဘလို့ရှာမလဲတမလွန်အတွက်ဒီဘဝတည်ပြီးလို့ရှိရင်တမလွန်ချမ်းသာကိုလည်းရောက်ချင်တယ်ဘလို့နည်းနဲ့ရောက်မလဲစဉ်းစားလာကြတယ်စဉ်းစားလာကြတော့မေးရင်မြန်းရင်နီးခံရင်ဆရာတွေရှေ့သွားရင်ကနေကောင်းတဲ့ဆရာနဲ့တွေ့တဲ့လူကတော့လည်းပဲကုသိုလ်ကောင်းမှုလုပ်လုပ်ပြီးတဲ့ခါကျတော့အဲ့ဒီကုသိုလ်ကောင်းမှုနဲ့သူဆူတောင်းတော့မယ်ဘဝကောင်းကောင်းရရင် ဟာတချို့ကြတော့လည်းပဲသူတို့အနေနဲ့တော့ကုသိုလ်ကောင်းမှုလို့ပြောတာပဲဒါပေမဲ့ဟေးနော်တလိษံတွေတပ်ပြီးကမှရပ်ပူစော်လိုက်လူအပြိုးနော်ငငယ်ရွယ်ရွယ်ချောချောလှလှယောက်ျားဖြစ်စေမိန်းမဖြစ်စေတပ်ပြီးမှရပ်ပူစော်ပြီးမှဆူတောင်းလို့ရှိရင်ကောင်းကင်ဘုံကြီးရောက်နိုင်တယ်တချို့ကလည်းအဲ့လိုတွေမညွန်ကြဘူးလားညွန်ကြတယ်ဟောတော့ကရပ်ပူဆိုတာတွေရှိတယ်တလိษံတွေတတ်ရတယ်ကျွဲတွေတတ်နွားတွေတတ်ဟာအများကြီးပဲ နောက်ဆုံးလူကစတတ်ရတယ်တတ်တဲ့ခါမှာလည်းပဲအိုသက်လို့မရဘူးအပြူအပြူလည်းပဲရုပ်ချောမှရတယ်တဲ့ခိုင်ဒါတော့သူတို့အဲ့ဒီလိုတတ်ပြီးတော့မှရစ်ပလင်မှာသွေးတွေနဲ့ရစ်ကိုတင်ပြီးပူဇော်တာကဘာကြောင့်လဲသူကောင်းကောင်းဖြစ်ခြင်းလို့ဘဝအောင်ထင်တာကအဲ့ဒီလိုတတ်ခြင်းသည်ကုသိုလ်ဒါပေမဲ့တကယ်အမှန်မှာဘာဖြစ်နေလဲအာကုသိုလ်ရည်ရွယ်ချက်ကဒါလုပ်ရင်သူတို့ထင်တဲ့ကောင်းကင်ရောက်မယ်လို့ထင်တယ်ဒါပေမဲ့တကယ်အလုပ်မှာကုသိုလ်မဟုတ်တော့ပဲအကုသိုလ်ဖြစ်တဲ့အတွက်လှုပ်လိုက်တဲ့ဟာကဘယ်ပို့ ငရက်ပဲပို့မှာပေါ့ထင်တာနဲ့ရောက်တာနဲ့ကက်ရလားမကက်ဘူးမကက်တော့အဲ့ဒီကနေပြီးတော့မှထားပါတော့ကောင်းတယ်လို့လည်းကောင်းတယ်လျော့အစွဲနဲ့မကောင်းတယ်လို့လည်းမကောင်းတယ်လျော့အစွဲနဲ့အဲ့ဒီအစွဲအစွဲအစွဲလေးတွေစွဲပါများပြီးတော့လှုပ်လာတဲ့ခါကျတော့အဲ့ဒီအစွဲကလေးကိုသူကဘာဖြစ်လာလဲအလုတ်တစ်ခုအဖြစ်လှုပ်လာတယ်လှုပ်လာတဲ့အတွက်ကံနေဖြစ်မယ်ကံဖြစ်ပြီဆိုရင်ဘာတွေကျိုးပြတော့မယ်ဘဝဒုက္ခတွေကျိုးပြတော့မယ်အဲ့ဒီတော့အဲ့ဒီဘဝ လိုချင်နေတဲ့ဆွဲလမ်းမှုတဏှာသည်ဘဝတစ်ခုနောက်ထပ်ထုတ်လုပ်ဖို့အတွက်အကြောင်းဖြစ်မသွားဘူးလားအကြောင်းဖြစ်သွားပြီအဲ့ဒါကြောင့်မလို့နောက်ထပ်ဘဝတွေကိုထုတ်လုပ်ထုတ်လုပ်ပေးတတ်တဲ့အတွက်ကြောင့်ဟောဒီတဏှာကိုပောနောဘဝိကပုဏတဖန်ဘဝဆိုတာထပ်ပြီးတော့ဖြစ်စေတယ်ဆိုတဲ့ပါဠိကအဲ့ဒီမှာလာတာယာယံတဏပောနောဘိကအကျင်ဘဝအသစ်ကိုဖြစ်စေတတ်သောတဏှာသည် အကျဉ်တနာဒီဘဝသစ်ကိုလည်းဖြစ်စေတတ်၏တဲ့ခိုင်ဘာဖြစ်လို့ဖြစ်စေတတ်တယ်လဲဆိုရင်အခုနကကောင်းတဲ့ချမ်းသာတဲ့ဘုံကိုယ်တော်၎င်းဘဝကိုယ်တော်၎င်းရကျင်တဲ့အတွက်ကံနေလှုပ်တယ်လှုပ်တဲ့အတွက်အဲ့ဒီဆွဲလန်းမှုကြောင့်မလို့သူလှုပ်တဲ့ဟာနေကံတွေကနေပြီးတော့နောက်ထပ်ဘာတွေပြေးလဲဘဝတွေအကျိုးပေးတယ်ဆိုလို့ရှိရင်ဆွဲလန်းမှုတဏှာကြောင့်ဘဝဖြစ်တယ်ဖြစ်လာတဲ့ဘဝသည်ဘာဖြစ်နေဒုက္ခသစ္စာဖြစ်လာတဲ့ဘဝက ဒုက္ခသစ္စာဒုက္ခအကြောင်းသိအခုဘာဖြစ်သွားပြီလဲတဏှာသမှုရိယာဖြစ်နေပြီအဲ့ဒါဟာတဏှာကိုနောက်ထပ်ပြန်ပြီးတော့မှလိုက်တာဒါတော့ကောင်းပြီခုနကပြောတဲ့ပောနောဘူးကဘဝရှိမရှိအဲ့ဒီတော့ကနော်ဒါကလည်းဘဝမရှိဘူးလို့ယုံကြည်ထားတဲ့ပုံကိုယ်တွေတို့ကဘဝရှိတယ်ဆိုလက်မခံဘူးလက်မခံဘူးသူတို့ဒါတော့လူတွေမှာတယောက်နဲ့တယောက်ဖြစ်လာပါလေနဲ့ လှပုံပပုံချင်းညံထက်ပုံချင်းเนาะတယောက်နဲ့တယောက်ရဲ့ကံကြမ္မာတွေတူကြရဲ့လားပုံလည်းမတူညံလည်းမတူကံလည်းမတူအတန်လည်းမတူဘာမှမတူကြဘူးတယောက်နဲ့တယောက်ရုပ်တူပါတယ်ဆိုတဲ့လူတောင်ကံကြတော့မတူဘူးဒါတော့ဘဝရှိတယ်ဆိုတာကလည်းပဲပြန်စဉ်းစားစရာဖြစ်လာတယ်ဒါပေါ်တော့မအမတန်သင်္ချာမညံကောင်းတယ်ဗာလဲအိန္ဒိယကရှကုန္ဒလဒေဝီဆိုတာကြားဘူးမှာပေါ့ဟုတ်တယ်မဟုတ်လားဟိုးတော့ကရန်ကုန်တော်လာဘူးတယ်လေတကြီးကြီးပိုင်းနေတိမှာပေါ့50ကျော်သမားတွေ 60လောက်သမားတွေဇာကုံတလဒေဝီဆိုတာသင်္ချာမှာအမတန်မှညံကောင်းတာကွန်ပျူတာနဲ့ရှင်ပြီးတော့တွေ့တာတော့ तू ကနိုင်တဲ့နော်ဒါလည်းလန်ဒန်တိတ်တော့တော့ तू စုတွေပါတွေချလို့လေဒါတော့ तू အမျိုးอ่ะဒါလောက်ကြီးဟိုတဲ့မဟုတ်ဘူးပညာတတ်အမျိုးမဟုတ်ဘူးဦးစင်းတင်တဲ့ဟိုဆက်ကတ်ဆက်ကတ်တွေပါတွေကတယ်အဲ့ဒါအသူဖိုးကနေသူ့ကိုတင်ပေးရင်းကနေကဲဒါသူ့ရဲ့တင်ပေးတဲ့သူဖို့တင်ပေးတဲ့ခါနေစပြီးတော့ तू ပညာရေးရတာပဲအဲ့ဒီတော့ စကုံတလဒေဝီကအမတန်သင်ချာမှတို့တာကွန်ပျူတာတောင်နေအောင်တွက်နိုင်ပါတယ်ဆိုမှတော့ကဏ္ဍတွေကိုကြီးကြီးတဲ့တကားတဲ့ဖက်ကားတွေအများကြီးနေတဲ့တကားတဲ့တခါတဲ့စိတ်နဲ့တမှန်းတွက်ပြတာဒါတော့မှဒါတော့စကုံတလဒေဝီကိုကြည့်မယ်ဆိုရင်သူ့ရဲ့မျိုးရိုးကပညာတတ်လည်းမဟုတ်ဘူးမဟုတ်တဲ့အတွက် educated ပြီးပဲမဟုတ်တဲ့အတွက်ကြောင့်မလို့မျိုးရိုးကြောင့် heredity ကြောင့်ဖြစ်သလားလို့ပြောရင်သူ့အဖေမေကောင်းရဲ့လားမြန်မကောင်းဘူးကဲ မျိုးရိုးကြောင့်ဖြစ်တယ်ဆိုရင်အဖေမေညံကောင်းရမယ်ကောင်းသလားဆိုတော့မကောင်းဘူးကဲ environment ပေါ့နော် facility ပဲပြောကြပါစို့သူလိုတင်တဲ့ကြောင်းသားချင်းအတူတူရှိပါလေရဲ့နဲ့ဘာဖြစ်လို့သူကြမှာကောင်းတယ်လဲပတ်ဝန်းကျင်ကြောင်းလို့ပြောရအောင်ဒီဆရာဒီအတန်းဒီဟာနဲ့ဒီတဘာသာပဲအတူတူတင်တယ်သူကြမှာတခါတည်းထူးချွန်ပြီးတော့တော်သွားတယ်ကဲ facility လည်းအတူတူပဲဘာဖြစ်လို့သူတော်သွားရတာလဲနော် ဘရင်းကြောင့်ဆိုလဲနောက်ထပ်ဘရင်းကလာအောင်မယ်ဘာကြောင့်ဘရင်းကောင်းရတာလဲဒီ brain cell တွေကိုကောင်းစေတဲ့တရားကဘာကြောင့်သူ့ကြမှာသူများတွေထူးချွန်ရတာလဲနော်စဉ်းစားကြတယ်အများကြီးဖြစ်လာတယ်ဒါတော့အကြောင်းကဒီဘဝမှာရှာတဲ့ကအကြောင်းကခိုင်ခိုင်လုံလုံမရှိတော့ဒါဟာသူ့ကိုဒီလိုဖြစ်စေနေတဲ့ကံအရင်ဘဝမှာ ဖြစ်ခဲ့လို့ဖြစ်ရမယ်ဒါတော့အဲ့ဒီကံဒီသူ့ကိုဒီဘဝမှာပညာအမတန်တော်တဲ့ပုဂ္ဂိုလ်တယောက်ဖြစ်အောင်အကုန်လုံးကနေပြီးတော့မှ तू က ပါရမီပါခဲ့ပြီးသားပုံကိုတယောက်ဖြစ်တဲ့သူတို့ကတော့ gifted person ဆိုပြီးခေါ်ရမလားသူကတခါတည်းအမတန်မှဟိုတဲ့ပေါ့နော်ပုံကိုဒူးပေါ့ဘုရားရှင်ကနေပေးလိုက်တယ်လို့မျိုးအဲ့ဒါလိုခေါ်ကြတယ်ဒါတော့ဗုဒ္ဓဘာသာမှာဟောဒီပုံကိုဒီအရင်ဘောကပညာနဲ့ပတ်သက်တဲ့ပါရမီတွေကိုဖြည့်ကျင်ခဲ့ပြီးပြီဆိုပြီးတော့ဒီလိုယူဒါအဖြစ်ရှာတယ်ဒါကြောင့်အရင်ဘောကဖြည့်ကျင်ခဲ့လို့ဒီမှာဒီလောက်တော်တဲ့ပုံကိုတယောက်ဖြည့်ရတယ်ဆိုရင်အရင်ကဘဝရှိတယ်ဒီလိုပဲ နောက်ထပ်ဘဝလည်းရှိသေးတယ်ဆိုတာမျိုးကိုဒါတော့ဒီပစ္စုပန်ဘဝတစ်ခုတည်းမှာအဖြေထုတ်လို့မရတာတွေရှိတယ်ဒါတော့သူတို့အဖြေထုတ်လို့မရလို့ရှင်ဒါကတော့ဖျားပေးလိုက်တဲ့လူပဲဆိုပြီးတော့သူအဲ့ဒါနဲ့အဆုံးသတ်တတ်သွားတယ်ဒါတော့ဗုဒ္ဓဘာသာမဟုတ်ဘူးလူချင်းတူပါလေးနဲ့တလောက်ထူးချွန်တဲ့ပုံကိုယ်တွေဒီအရင်ဘဝတုန်းကပညာကိုအမတန်တတ်တဲ့ပညာတတ်ကြီးတွေပညာတတ်အောင်စီးပူးခဲ့တဲ့သူတွေဖြစ်ခဲ့တဲ့အတွက်ဒီဘဝတွေမှာပညာဒီများလိုထူးထူးတိုးတိုးမတင်ရဘဲနဲ့ငငယ်ရွယ်လေးနဲ့တတ်တယ် ဒီအတိုင်းပဲဒီဘဝမှာဖြစ်တဲ့ပုံကိုယ်တွေလည်းနောက်ဘဝတွေကျန်တယ်လို့ရနိုင်တယ်ဖြစ်နိုင်တယ်ဒါတော့ဒါတွေကိုထောက်ဆကြည့်လိုက်မယ်ဆိုလို့ရှိရင်တတ္တဝါတွေမှာကံတွေကနေဖန်ဆင်းပေးထားတာဖြစ်တဲ့အတွက်အေးဘဝဆိုတာလည်းရှိတယ်ဆိုတာမျိုးစဉ်းစားလို့ရတယ်တဘဝထဲမှာနော်အဖြေထုတ်လို့မရတဲ့အခါကြောက်လို့ရှိရင်တန်တရားနဲ့ချီးပြီးတော့မှအဖြေထုတ်မှထွက်တယ်ဒါတော့မြတ်စွာဘုရားကနေပြီးတော့ ဒီတတ္တဝါတွေရဲ့ခုနကပြောတယ်မတူညီတဲ့အချက်တွေဟာတဘဝတဲ့အဖြစ်ထုတ်မယ်ဆိုလို့ရှိရင်ဘလို့နိမ့်နေမှမဖြစ်နိုင်ဒါကြောင့်ဘဝတန်တရားရှိတယ်ဆိုတာလဲသိကြတယ်ရှိတဲ့ဘဝကိုဘသူကနေဖန်ဆင်း ပေးလိုက်တယ်လဲဆိုရင်ထာဝရမဟုတ်ဘူးပြမလည်းမဟုတ်ဘူးဘသူတဲ့လဲတဏှာဟောဒီတဏှာဒီမျောလင့်ချက်ကလေးကဘာလဲချမ်းသာခြင်းနဲ့မျောလင့်ချက်လူတိုင်းလူတိုင်းအလုံးမလုပ်ဘူးလားအလုံးလုပ်တယ်ဘာလို့ဖို့လဲပတ်စံရခြင်းပတ်စံဘာကြောင့်ရခြင်းလား ဒါတော့နောက်ဆုံးမျှော်လင့်ချက်ကဘာဖြစ်သွားလဲချမ်းသာခြင်းလို့ပေါ့နော်အဲ့ချမ်းသာခြင်းနဲ့ဆိုတာဒီပဲလေအကြောင်းဖြစ်မသွားဘူးလားအေးချမ်းသာခြင်းနဲ့တူအလုံးလုံးတယ်အလုံးလုံးတဲ့တူအဲ့ချမ်းသာမျှော်လင့်ချက်ကလေးကိုကိုကလိုက်နေကြတာလိုက်ရင်လိုက်ရင်ကနေပြီးတော့မှအဲ့ဒီလှုပ်တဲ့ကံတွေကနေပြီးတော့မှနောက်ထပ်ဘဝတွေကိုထပ်ထပ်ထပ်ထပ်ထပ်ထပ်အတော်မတတ်နိုင်အောင်ထုတ်တဲ့အတွက်တဏှာသည်ဘဝထုတ်လုပ်ပေးတဲ့သူဒါကြောင့်မြတ်စွာဘုရားပောနောဘဝိကဘဝကိုထုတ်လုပ်ပေးတဲ့သူ ကောင်းပြီဒါကြောင့်ဒီတဏှာကိုသမှုတရအနေနဲ့အခုပြောလိုက်ပြီတဏှာကိုဗါတယ်လေသမှုတရအဲ့ဒီစကလုံးလေးကိုနည်းနည်းလေးလေ့လာကြည့်အောင်စို့နော်ဒီနေရာမှာတဏှာကိုသမှုတရလို့နာမည်တစ်လုံးနဲ့ခေါ်လိုက်တယ်အဲ့ဒီသမှုတရဆိုတာကအကြောင်းတရားများညင်ညွတ်လို့အကျိုးတရားပေါ်လာတာကိုပြောတာဒီတိုင်းမဟုတ်ဘူး ဒါတော့အဲ့ဒီအကြောင်းတရားတွေထဲမှာတဏှာဒီအခရာအဓိကပင်မအဖြစ်ဖြစ်နေလို့သူ့ကိုပြောရတာဒါပေမဲ့သူ့တခုတည်းနဲ့ဖြစ်သလားလို့ဆိုရင်တော့မဖြစ်ဘူးနော်အဲ့ဒါမှတ်ထားတဏှာတခုတည်းဟုတ်ရဲ့လားမဟုတ်ဘူးသို့တော့သူကအခက်ဗရဏကြလို့အရေးကြီးတဲ့အပိုင်းကပါနေတဲ့အတွက်သူ့ကိုဘဝထုတ်လို့ကြောင်းသမုဒိယလို့ခေါ်တာဒါတော့တဏှာဟာဘသူတွေပါမှဖြစ်တယ်လဲဆိုလို့ရှိရင် သူနဲ့တွဲပေါ်တွဲပြီးအဝိဇ္ဇာတို့ကံတို့ပါအောင်မှဖြစ်သေးတယ်ဒါကြောင့်မလို့အကြောင်းတရားတွေဆိုတာဟာတဏှာနဲ့တွဲပေါ်တွဲပဲလှုပ်ဖို့လှုပ်ပဲကိုးဝါးကားတွေရှိသေးတယ်သူတို့တွေကဝိုင်းဝန်းကူညီပံ့ပိုးမှသာလျင်ဒီအကျိုးတရားတစ်ခုကိုပြီးစေတာဒါကြောင့်မလို့အဲ့ဒါလေးကိုဖတ်ကြည့်ပါတဏှာကိုသမှုရိယကိုခေါ်ဖို့ဆိုတာလေးနော်အဝိဇ္ဇာကံအကြောင်းတရားများနဲ့ပေါင်းဒုက္ခဟုသော ခေါ်ပြီးကိုယ်အဲ့ဒါလေးသိထားဖို့ဦးဇင်းတို့ကဘာဖြစ်လဲလဲဆိုလို့ရှင်သမုဒိယတစ္ဆာကဘယ်သူလဲတဏှာပါလို့ပြောတော့တဏှာကတလုံးနဲ့ဖြစ်နေတယ်ဆိုတော့အများစုမှာကတဏှာတလုံးနဲ့အလုံးလုံးသွားတယ်ဆိုတာဖြစ်မနေဘူးလားအဲ့ဒါလိုပဲလူတွေကနားလေတာဒါပေမဲ့တဏှာသူ့ကြီးပဲလွတ်ထားလိုက်ပါလားလို့မရဘူးအကြောင်းမပြည့်စုံဘူးအဲ့ဒါတော့တဏှာဟာ तू ဒုက္ခကိုထုတ်လုပ်ဖို့အတွက်သူ့ရဲ့အပေါင်းအသင်းတွေအဝိဇ္ဇာလည်းပါရသေးတယ်ကံကလည်းပါရသေးတယ် ကံကပါမှလည်းထုတ်လုပ်ပေးမှာလေအဲ့ဒါကြောင့်မလို့ဒီနေရာမှာတဏှာရဲ့အကြောင်းဒုက္ခရဲ့အကြောင်းဒီသမှုရိယလို့ပြောတဲ့နေရာမှာသူနဲ့လှုပ်ဖို့လှုပ်ဖက်ကိုင်းအလှုပ်သမားတွေရှိသေးတယ်မိတ်ဆွေတွေရှိသေးတယ်အဲ့ဒါတွေလည်းတွဲပါမှသာလျင်ဘာကိုထုတ်လုပ်နိုင်တယ်လဲဆိုတော့ဒုက္ခကိုထုတ်လုပ်နိုင်တယ်ဒါကြောင့်သမှုရိယဆိုတဲ့စကားလုံးလေးရဲ့စကားလုံးအတိအကျလေးသိချင်အောက်မှာပြထားတယ်သမှုရိယတန်ဆိုတာတစ်လုံးဥဆိုတာတစ်လုံးအယဆိုတာတစ်လုံး တန်ဆိုတာကအဝိဇ္ဇာစတဲ့အကြောင်းတို့နဲ့ပေါင်းမိခြင်းဟောသူကနောက်ထပ်အကြောင်းတရားတွေလိုသေးတယ်အကြောင်းတရားတွေလိုသေးတယ်အဝိဇ္ဇာစတဲ့အကြောင်းတရားလုတ်ဖို့လုတ်ဖြစ်တယ်အဲ့ဒါတွေနဲ့ပေါင်းမိရမယ်အဲ့ဒီလိုပေါင်းမိပြီဆိုတော့ဥဆိုတဲ့သဘောကဖြစ်လာတာအရာကအကြောင်းဒါတော့အလုံးပေါင်းလိုက်မယ်ဆိုရင်သမုဒိယဤတရေကုမာတဲ့တဏှာလောဘဖြစ်ထိုတဏှာလောဘသည်သူကြီးတက်တက်ဒုက္ခဤအကြောင်းမဟုတ်တနည်းတဏှာတစ်ခုတည်းနဲ့ဒုက္ခကိုထုတ်လို့မရသေးဘူး တဏအရင်ကံခံ၍အဝိဇ္ဇာဖုံးမှုကြောင့်ကံအမျိုးမျိုးကို လုံးမိလေရာဒါတော့တဏကနေလုံးတဲ့အခါမှာသူ့ကိုအမှန်တိုင်းမမြင်အောင်ဖုံးကွယ်တတ်တဲ့ဘသူလိုသေးတယ်လဲအဝိဇ္ဇာလိုသေးတယ်အဝိဇ္ဇာကလည်းပါအောင်မှာအဲ့ဒီလိုလုံးဖုံးကွယ်ပြီးအမှန်ကိုအမှန်တိုင်းမမြင်တော့ဘူးတနည်းဒုက္ခအကျိုးထုတ်လုပ်တော့မယ်ဆိုတာမသိတော့ဘူးဟေးဆိုလို့ရှင်တော့ကောင်းတာကိုရမယ်လို့မျှော်လင့်ချက်ကလေးနဲ့လူတွေကမလုပ်ကြဘူးလား လှုပ်ပြီးအဲ့ဒါကဘာတွေဖြစ်ပြီလဲကံအမျိုးမျိုးတို့ကိုလုံမိချက်ပြုလုံမိလေရာထိုအဝိဇ္ဇာကံစားသောအကြောင်းများနှင့်ပေါင်းမိမှသာဇာတိဒုက္ခစသည်တို့ဖြစ်ပေါ်လာဖို့အကြောင်းဖြစ်ရ၏ဒါကြောင့်ဦးဇင်းတို့ပြိဿများတင်နန်းသားများနားလည်ဖို့ကသမုဒိယသစ္စာထဲမှာတဏှာကိုခေါင်းတက်ပြောပေမဲ့သူကြီးပိသက်သက်တော့မဟုတ်ဘူးဘယ်သူတွေရှိသေးတယ်လဲဆိုရင်အဝိဇ္ဇာတို့ကံတို့လည်းရှိတယ်လို့အဲ့ဒါမှတ်ထားသူကြီးပဲသက်သက်ပေးလို့မရဘူးထုတ်လို့မရသေးဘူး နော်အရေးကြီးတာတော့မှန်တယ်အဲ့ဒီတော့ထားပါတော့ဟာဝက်သားဟင်းကောင်းတယ်ဆိုတော့ဝက်သားအတုံးကြီးလိုက်ပေးလိုက်တယ်အဲချစ်ပါလားလို့ဟင်းကောင်းကောင်းဖြစ်ပါမလားမဖြစ်ဘူးအဲသူ့ကိုချစ်ဖို့အတွက်ကဟာဒီပြင်မျိုးစားတွေမထည့်ရဘူးလားအညီတွေပြအောင်ဟာချိုတွေချင်းနဲ့အငန်းတွေထည့်ပေးမှအဲ့ဒီကြမှာစားပွဲတောက်ပွဲအယောင်နဲ့ပြူဟိုအရသာအယောင်အရသာနဲ့ပြူရတယ်ဟင်းကိုတစ်ခွဖြစ်တာဒီတိုင်းပဲနော်ဒီတဏ္ဍသမုဒိယကသူကဗရဏကြလို့ သူ့ကိုပြောပေမဲ့ तू လည်းပဲသူ့ကြည့်ပဲမရအဝိဇ္ဇာတွေကနေပါပြီးမှသာလဲဒုက္ခအကျိုးကိုထုတ်လုပ်ပေးတယ်ဒါကြောင့်သမုဒိယလို့တဏှာသမုဒိယဒီဒုက္ခရဲ့အကြောင်းလို့ပြောတာဒီဗရာဏအကြောင်းဖြစ်လို့ပြောတာသူကြီးပဲတက်တက်ဖြစ်ဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒါလက်မှတ်ထားနော်ကောင်းပြီနောက်ထပ်နည်းနည်းလေးသွားလိုက်ကြအောင်ဆိုဘာလဲဆိုရင်သစ္စာအနဲ့ဘယ်နှချက်16ချက်လို့ပြောပြောတာကြားဘူးတော့မဟုတ်လားသစ္စာအနဲ့16ချက်သစ္စာတစ်ပါးတစ်ပါးမှာ၄ချက်၄ချက်ရှိတယ်အခု သမုဒိယသစ္စာရဲ့အ내ကလေး၄ချက်ကိုပေါင်းပြီးတော့ဖတ်ကြည့်ကြအောင်ဆိုသမုဒိအနံပါတ်အာယုဟနတ်ထောထိုးဒုက္ခကိုအနှင်းတကဲ့သို့ပလီဘောဓတ်ထော ကောင်းပြီအလုံးအနစ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒါကိုသစ္စာ၄ပါးနဲ့ပေါင်းတော့သူကသစ္စာနဲ့16ချက်လို့ပြောတယ်ဦးဇင်းကတပါးချင်းကွဲအောင်လို့သူဆိုင်ရဆိုင်ရနဲ့၄ပါးစီပဲတွဲပြတယ်ဒုက္ခသစ္စာနဲ့လေ့ကျင့်ပြီးခဲ့ပြီးပြီဦးဇင်းတို့ဒုက္ခသစ္စာနဲ့ဆိုတော့ကပီလနထနှိမ့်စေချက်နဲ့သဘောရှိတယ်နော်ဒုက္ခရဲ့သဘောတရားတန်တာပဆိုတာပူပါလောင်စရတဲ့သဘောရှိတယ်သင်္ကတကံစေဥဒ္ဒဝါဒဆိုတဲ့အကြောင်းတရားတွေပြုပြင်ရတဲ့အနေသဘောရှိတယ် ဝိပရိနာမဇရာမရဏစတဲ့ဒုက္ခဖောက်ပြန်တတ်တဲ့သဘောတွေရှိတယ်အဲ့ဒါကိုပဲဒုက္ခလို့ခေါ်တာဒီအတိုင်းပဲအခုသမုဒိယရဲ့အ내သစ္စာရဲ့အ내လေးချစ်ထက်မှာနံပါတ်1အာယုဝနတ္ထဆိုတာထိုးထိုးဘဝထိုးထိုးအာယုံတို့၌ပြန့်နှံ့၍ဒုက္ခအစုကိုဖြစ်စေခြင်းသဘောလွယ်လွယ်ကလေးပြောလိုက်ဒုက္ခကိုဖြစ်စေတတ်တဲ့အ내သဘောရှိတယ်။ဘာနဲ့သဘောရှိလဲ။အဲထိုးထိုးအာယုံထိုးထိုးဘဝဆိုတာကဘယ်အာယုံဘယ်ဘဝမှမလွတ်ဘူးလို့ပြောတာ။ဘယ်ဘဝမှမဒုက္ခကလေး ကင်းလွတ်ခွင့်ရတာရှိရလဲမရှိဘူးဘဝတိုင်းမှာဒုက္ခရှိတယ်ဒါတော့ကောင်းပြီသမုဒိယမှန်ရင်ဘာကိုထုတ်မလဲဒုက္ခကိုထုတ်မယ်အဲ့ဒါတော့ဒုက္ခကိုဖြစ်စေခြင်းဆိုတာအနှစ်သဘောနောက်ဆုံးပြောမယ်ဆိုကောက်ကြည့်ချတဲ့အခါကျတော့ဩသမုဒိယဆိုတာဒုက္ခကိုထုတ်လုပ်ပေးတဲ့စက်ယုံလို့ပဲမှတ်ထားလိုက်နော်နောက်တစ်ခုကလည်းခက်ဆင်ဆင်ပါပဲနိဒာနဆိုတာအကြောင်းပြောတာဒုက္ခကိုအနှစ်တကယ်သူဖြစ်စေတတ်သည်အဖြစ်လွယ်လွယ်ကလေးပြောမယ် ဦးဇင်းတို့ကဘဝကိုလိုချင်တဲ့မျောလင့်ချက်ကလေးနဲ့ကုသိုလ်ကောင်းမှုလို့လူဖြစ်တယ်ပဲဆိုကြပါစို့နော်ရတာကတော့လူဖြစ်တယ်ဆိုရင်တေချာပေါက်ကုသိုလ်ကြောင့်ဖြစ်တယ်ဒါတော့ကုသိုလ်ကလေးပြုမိမိတို့ကလူဘဝကိုရအောင်လို့ဆူတောင်းပြီးတော့ကာအားလျော်စွာအခုလူဖြစ်တယ်ဆိုကြပါစို့ဗျာလူဖြစ်တဲ့အခါကျတော့လူဖြစ်တာနဲ့တပြိုင်နက်ဘာကတွဲပါလာပြီလဲလူဒုက္ခတွဲပါလာပြီကဲဟာငငယ်လေးကတည်းလို့တခါတည်းနော်အဲ ကြောင်းတက်လာရတယ်ဟာပညာသင်ရတယ်ဟာတိအောင်တက်အောင်ဆိုပြီးတော့ဟာစီးပွားရှာရတယ်အခုကျတော့အလုပ်လုပ်ရတယ်လူဘဝရည်တည်နေဖို့အတွက်ကတခါတည်းတွဲပါလာကြတာတွဲပါလာကြတဲ့ကကြတော့ကောင်းပြီဂိုင်ကုသကံတရားယောက်ကနေပြောတယ်ဆိုတော့ကျုပ်ပြကုသလေးဒီလောက်ရှိတယ်လူဘဝရပါရစေအေးရမယ်ဟောဒီမှာပြရော့ဆိုတော့ဂိုင်ပေးလိုက်တယ်ရလာပြီးတဲ့ကကြတော့ဟာကိုတန်တန်းနဲ့တခြားစီပဲပင်မလိုက်တာရှားတာအတော်မတတ်နိုင်ဘူးနေနေမကောင်းတာတော့ခွင့်ယူလို့ကမရဘူး ဟုတ်တော့မလားဒါတော့နေမကောင်းလဲလို့ကောင်းလဲလို့ပဲမပြောလဲလို့ပြောလဲလို့စိတ်ပါလဲလို့မပါလဲလို့ဆိုတော့ဟာအလောက်ကလုံနေတာတောက်လျှောက်ပဲဒါတော့ရှိနေတဲ့ဘဝခန္ဓာတွေကလည်းပါစားဖို့တောက်ဖို့ဝေရင်းနေရထိုင်ရသားရသမီးရနိုင်ငံရနဲ့အကုန်လုံးကအချိန်နဲ့ပြီးနေတဲ့ခါကျတော့ကိုယ်စိတ်ကလေးနဲ့အေးအေးဆေးဆေးကလေးချမ်းချမ်းသာသာကလေးနေရတဲ့အချိန်ကတကယ်တမ်းကျတော့ရှိတော့မရှိသလောက်ပဲဆိုတော့ကိုမလိုချင်တာတွေနဲ့နေရပြီးတော့ကိုလိုချင်တာကြတော့မရဘူးเนาะ ဒုက္ခလေးနဲ့တွဲဖြစ်တယ်ကအဲ့တော့ကောင်းပြီရော့ဗျာဘဝလို့ပေးလိုက်တာဟာရော့ဗျာဒုက္ခနဲ့မတူဘူးလားလို့အဲ့ဒါအနှင်းလိုက်တာပဲကဲရော့ဗျာမင်းလို့ခြင်းတဲ့ဘဝဆိုပေးလိုက်တယ်လေဒါပေမဲ့ကိုကအဲ့ဒီဘဝတွေကိုရောက်ရင်ရောက်ရင်ကနေဘဝကိုအဖြေထုတ်တဲ့အခါကျတော့နောက်ဆုံးဒုက္ခတွေကြီးပဲဖြစ်နေတာဆိုတော့ပြန်စဉ်းစားလိုက်ရင်ငါကတောင်းကလို့ပေးလိုက်တယ်ဆိုရင်ငါရလိုက်တယ်ငါဒုက္ခကြီးပေးလိုက်တာပဲဟုတ်တော့မလားအဲ့ဒါဒုက္ခကကိုအနှင်းခံလိုက်ရတယ် ဒုက္ခအပေးခံလဲရတာကိုကဒါကြောင့်သမုဒိယဆိုတာဘဝရအောင်ယူလာတယ်ဆိုတာအမှန်တိုင်းပြောမယ်ဆိုဒုက္ခအပေးခံလဲရတာပဲတဲ့ဒါနိဒာနတ်ထောဒုက္ခကိုသမုဒိယဆိုတာဒုက္ခကိုအနှစ်တကဲ့သို့ဖြစ်စေတတ်သည့်အဖြစ်သောအနေတနည်းဒုက္ခရဲ့အကြောင်းတရားပဲလို့ဆိုလိုတယ်နောက်တစ်ခုတန်ယောဂထောတန်ယောဂဆိုတာဘာလဲဆိုရင် ရှင်တွဲတာ တုတ်ချီထားတဲ့အရာတစ်ခုလိုပဲတန်တရားနဲ့ရှင်စေခြင်း ပြောမယ်ဆိုရင်တန်တရားကလွတ်မသွားရအောင်လို့တဏှာကချီထားတာ ဒါတော့တန်တရားကြီးနေကိုယ့်ဘဝနဲ့တွဲနေတွဲတယ်လို့ဖြစ်မနေဘူးလားအဲ့ဒါလို့တွဲနေတာကိုပါဠိလိုသံယောဂတန်ရတန်တရားကထွက်လို့မရဘူးတန်ယောဂဆိုတာရှင်တွဲထားတာရှင်တွဲတော့ကောင်းပြီဘဝရှိနေဒုက္ခရှိနေမယ်ဆိုတော့ဒီဘဝလေးကိုပဲကိုကချမ်းသာလို့ချမ်းသာနိုးနေရှာရှာပြီးတော့ယူခဲ့တာဘယ်ဘဝဘယ်ဘုံပဲရောက်ရောက်ဒုက္ခကရှိနေတဲ့ခါကျတော့ဒုက္ခနဲ့ဘဝဒုက္ခနဲ့တန်တရားခွဲလို့ရသေးလားမရဘူးဘဝဖြစ်ရင်ဒီတန်တရားထဲမှာဒီဘုံထဲမှာပဲဖြစ်တယ်30ဘုံပြင်မထွက်လို့ကိုမရဘူး 30ပုံတန်တရားမှာဖြစ်မယ်ဆိုရင်လည်းဘဝမှန်ရင်ဘာဖြစ်ပြန်ပြီလဲဒုက္ခကဲဒုက္ခနဲ့တန်တရားဘာဖြစ်သွားပြီလဲတွဲလိုက်ပြီခြီလိုက်ပြီကဲထွက်လို့မရဘူးအဲ့တော့တန်တရားကထွက်လို့မရအောင်ခြီထားတွဲထားသလိုဖြစ်လို့တန်ယောဂတ်ထောတန်တရားမှာတွဲထားခြင်းအနဲ့သဘောလည်းရှိတယ်တဲ့နောက်ဆုံးတစ်ခုပလိဘောဓတ်ထောပလိဘောဓဆိုတာနှောက်ရှစ်တာဒါတော့တန်တရားကကြတော့ လွတ်မသွားအောင်ထွက်မသွားအောင်ခြီထားတုတ်ထားတွဲထားတယ်မတရားဖို့တရားကြတော့ဒီကောင်ဘာလုပ်လဲနှောက်ရှစ်တယ်ထွက်မသွားအောင်လုပ်ကြကြည့်ဒါတော့တဏှာသမှုရိယာစဉ်းစားကြည့်နော်ကုသိုလ်လောက်တာတောင်စဉ်းစားကြည့်ပါသူများလောက်တာမမင်းနဲ့ငါလောက်တယ်ကုသိုလ်လောက်တယ်ဆိုလို့ရှိရင်အင်းနိဗ္ဗာန်တော့ရမှာဟုတ်သေးပါဘူးလေနိဗ္ဗာန်မရောက်သေးရင်လည်းနိဗ္ဗာန်သေးကိစ္စမရှိပါဘူးဟောစိတ်ကဘယ်သွားတော့မလဲ လူဘဝနတ်ဘဝကောင်းကောင်းလေးဖြစ်တော့ပါပြီမညွတ်ဘူးလားဝန်ခံလိုက်စမ်းပါဟုတ်နေတာယူစားအောင်ကဲနိဗ္ဗာန်ကိုမတင်အတင်းအာရမကိုဦးဇင်းကမျိုးလုံးပိတ်ပြီးတော့စုကိုဟောဒီပြဟာကိုဘာမှကိုမလွန်ကျင်ဘူးခန့်ဆိုတဲ့သဘောမျိုးမျိုးလုံးပိတ်ပြီးတော့ဇုံစုတောင်းဘူးတာရှိလားဦးဇင်းကမရှိဘူးသူများမပြောရင်ကိုအရင်ပြောထားမယ်ကိုတော်ကောလို့မင်းခက်နေမှာဆိုလို့ခက်တယ်ကဲ မျက်လုံးလေးမိတ်ပြီးတော့အော်နိဗ္ဗာန်ဆူတောင်းတာထင်ကြလို့သူများထင်ချင်းထင်မဲ့ဦးစင်းကိုပြောတာပါမဟုတ်ဘူးသွားမထင်နဲ့ဆွဲယူသွားတာတခါတည်းမင်းနိဗ္ဗာန်ရောက်ချင်မှရောက်အောင်ပါတွေးပြီနိဗ္ဗာန်ရပါလို့ရမှာလားမင်းမင်းလုပ်တဲ့ကုသိုလ်နဲ့ရမှာလားမင်းဘာမှမပြတ်ဘူးအေးဟုတ်တယ်ရတော့ရမယ်မထင်ဘူးဆိုတော့ကိုယ်စိတ်ကဘဲဘဲချော်သွားပြီလေ အေးပေါ့ကွာနိဗ္ဗာန်မရောက်သေးလဲကိစ္စမရှိဘူးနိဗ္ဗာန်ရောက်ဖို့အကြောင်းလေးဖြစ်ရင်တော်ပါပြီနောက်ထပ်ကုသိုလ်လုပ်လို့ရအောင်လူဘဝနတ်ဘဝကောင်းကောင်းလုပ်လို့ဆိုလဲမစိုးပါဘူးလေဆိုတာစိတ်ကဘယ်ရောက်သွားလဲတန်တရားပြပြန်စဉ်းစားတော့တာပဲအဲ့ဒါပြောတာဒါတော့ကောင်းပြီဦးဇုံကနိဗ္ဗာန်ကိုအတင်းအာရမောက်ကိုဟာမလို့ချင်ဘူးဟာငါနိဗ္ဗာန်ပဲဆိုပြီးတော့အတင်းအာရမောက်ကိုကဲမသူမှမသိပဲစိတ်ထဲတောင်ကြိတ်မတောင်းရဲဘူးလို့ဖြစ်နေတယ်ဘာကြောင့်မတောင်းရဲတယ်လဲဆိုတော့တဏမင်းသွားမလုပ်ပါနဲ့ကွာမင်းရမှလည်းမဟုတ်ပါဘူးကွာမင်းလူဘဝနတ်ဘဝ ကောင်းကောင်းမွန်မွန်လေးလှုပ်ပြီးတော့မှဖြည်းဖြည်းသွားပေါ့နဲ့ကိုမြူဆွဲသလိုဖြစ်မနေဘူးလားအဲ့ဒါပလီဘောဓဗျာအဲ့ဒါပလီဘောဓကုသိုလ်လှုပ်ဖို့အရေးကိုရဲရဲဝံ့ဝံ့တတ္တိရှိရှိကိုနိဗ္ဗာန်ကိုစုကိုမတောင်းရဲသေးတာဟိုဘက်က temptation ကတိတ်ကောင်းတယ်အဲ့ဒီလိုမျိုးကုသိုလ်ကောင်းမှုလေးလှုပ်တိုင်းလှုပ်တိုင်းနော်ကိုယ်စိတ်ကလေးထဲမှာနောက်ကိုယ်ကနေခိုးခိုးပြီးတော့ယူသွားတာအခိုးခံလဲရတာအလှည့်ပြားခံလဲရတာဦးဇင်းတော်ကလည်းအဲ့ဒီလှည့်ပြားတာကိုမှကြာကြာခံမဆောင်နိုင်ဘူး ပပသွားတယ်ဒါကြောင့်မေဖို့နိဗ္ဗာန်ရရေးဆိုလို့ရှိရင်ကုသိုလ်လေးလုပ်ပြီဆိုရင်အဲ့ဒီကုသိုလ်လေးကိုသူတို့ကဘဝခေါင်းထဲမှာနတ်ပြည်လေးနဲ့မှရတယ်ဟာမလေးဒီလောက်ဆန်ရဗြဟ္မပြည်ကိုရောက်မှာဟာလူပြည်ကိုဘယ်လိုရောက်မှာဟာအဲ့ဒါတွေကလည်းတခါတည်းဘယ်ဘယ်သူတွေတောင်းမှဒီလိုပဲသွားကြတာအမေတန်တရားကိုဘယ်လိုခေါ်မလဲဟိုဘုံစင်ဆန်ပြီးတော့မှဝိသကာတို့သွားတယ်လို့သွားလဲရတာပဲဆိုပြီးတော့ဩသွားမယ်အေးတော့အေးသွားတော့သွားဖို့ကဘုံစင်ဆန်သွားရင်ပုံမကောင်းဘူးလားနဲ့လမ်းကိုဆွဲဆန့်ပြီးတော့မှမခိုင်းဘူးလား ဟွန်းနတ်ပြည်ကနေသွားမယ်ဆိုတော့တက်တာမှာပါဆိုကွာအဲ့လိုအထင်လင်းတယ်အဲ့ဒါလိုတွေဖြစ်ဖြစ်သွားတာအဲ့ဒါဒီမက်ကိုတားတာပဲမက်ကိုတားတာပဲနော်အဲ့ဒီတော့အဲ့ဒီလိုမျိုးသမှုရိယဆိုတဲ့သဘောဒီကုသိုလ်ကိုတားမြစ်ခြင်းနှောက်ရှစ်ခြင်းတနည်းပေါ့နော်တဲ့တဲ့ပြောတော့မဲ့ရဖို့ရမဲ့စိတ်တွေကိုတားမြစ်နှောက်ရှစ်တတ်တဲ့သဘောလဲရှိတယ်တဲ့အဲ့ဒါဟာသမှုရိယရဲ့အနှစ်ပဲအလုံးဘယ်နှပါလဲ၄ပါးရှိတယ်နော်ကောင်းပြီ ရှစ်ဆက်သွားကြစို့ခုနဘောနောပွေကာဆိုတဲ့နော်ဇကလုံးကပြောခဲ့ပြီးသားပါတဏှာသည်အဖန်ပန်အထက်ထက်ဘဝသစ်ကိုဖြစ်အောင်လုပ်တတ်၏ထို့ကြောင့်ဘောနောဘဝိကာလို့ခေါ်တယ်နော်ကောင်းပြီတဏှာရဲ့တတ္တိကလေး၃မျိုးရှိတယ်တဏှာသည်နံပါတ်1ဘဝအသစ်ကိုတိုက်ရိုက် အကျိုးပေးနိုင်သောတဏှာတိုက်ရိုက်ဘဝတစ်ခုကိုထုတ်လုပ်ပေးနိုင်တဲ့စွမ်းရည်တတ္တိမျိုးရှိတယ်ဒါကပထမတစ်ခု ဒုတိယတစ်ခုကဘဝအသစ်ကိုဖြစ်စင်နေတဲ့တဏ္ဍတက်ရတော့မဟုတ်ဘူးဒါပေမဲ့ तू ကနောက်ဆုံးကြရင်ဘဝတစ်ခုကိုထုတ်လုပ်ပေးနိုင်တဲ့စွမ်းအင်မျိုးဒါကဒုတိယဒန်းစားတဏ္ဍနောက်တတိယကဘာလဲအခြားကံကြောင့်ပဋိသင်္ဍေတည်နေပြီးသောခန္ဓာကိုယ်၌ပဝတ္တိကြိုးမြကိုသာဖြစ်စေတတ်သောတဏ္ဍသူကတော့အားပြောတယ်ဆိုလိုတာကသူကိုယ်တိုင်ကတော့ဘဝတစ်ခုကိုထုတ်လုပ်ပေးနိုင်တဲ့အစွမ်းအင်တော့မရှိဘူးဘဝဖြစ်ပြီးသားခန္ဓာကိုယ်မှာအကျိုးကလေးသွားပေးနိုင်တယ်အဲ့ဒီလိုမျိုးစွမ်းအင် တတ္တိ၃မျိုးရှိတယ်တဲ့နော်ဒါကအဲစာပေမှာလာတာလေးကိုမိမိတို့ဘုသူတာဖြစ်အောင်ထည့်ပေးထားတာကံကောင်းပြီအောက်ကဟာလေးသွားကြစို့တဏှာပါမကံကအကျိုးပေးစောစောကပြောပြီးပြီဒါတော့ပြုတ်လုလိုက်တဲ့ကံသည် ကုသိုလ်အကုသိုလ်ဆိုတဲ့နာမည်ရဖို့အတွက်တဏှာဖြင့်ตาယာတတ်မမှု ရှိမှသာလျှင်ဘဝတည်တဲ့အကျိုးကိုပေး၏ဆိုတဲ့အခါကျတော့ဦးဇင်းတို့ကံတစ်ခုကိုလှုပ်တော့ကတည်းလို့ကုသိုလ်ပဲလှုပ်လို့ အကုသိုလ်ပဲလုပ်လို့အကြောင်းကဘာသူဖြစ်နေပြီလဲတဏှာဖြစ်နေပြီဒါတော့တဏှာအရင်ကံကံတစ်ခုကိုလုပ်ပြီဆိုရင်လုပ်လိုက်တဲ့ကံဒီကောင်းရင်ဘာကံကုသိုလ်ဖြစ်မယ်မကောင်းရင်အကုသိုလ်အဲ့ဒီကုသိုလ်အကုသိုလ်ဆိုတဲ့ကံရံနာမည်ရအောင်ဘသူကလုပ်ပေးလဲဆိုတော့တဏှာကလုပ်ပေးတယ်ဒါကြောင့်တဏှာကုန်ပြီးတဲ့ဘုရားရန်တာများမှာကြတော့အခုနကပြောတယ်သူတို့ကုသိုလ်တွေမလုပ်ဘူးလားဆိုတော့လုပ်တယ်သူတို့ကုသိုလ်လုပ်ပေမဲ့ကုသိုလ်အကုသိုလ်ကံဖြစ်သေးရလားမဖြစ်ဘူး ကရိယာပဲဖြစ်တယ်လောကာမတ္တပဲအကျိုးမထုတ်လို့တော့ဒါကြောင့်မလို့အခုအကျိုးတွေပေးနေတယ်ဆိုတာဘယ်သူကြောင့်ပေးတယ်လဲဆိုရင်တဏှာကြောင့်ပေးတာတဏှာကြောင့်ပေးတာဖြစ်တဲ့အတွက်တဏှာသည်ဒုက္ခဆိုတဲ့ဘဝကို ထုတ်လုပ်ပေးတဲ့သူဖြစ်နေတယ်နောက်တစ်ခုပေါ်နောက်ပွေကာပြီးလို့ရှိရင်တဏှာရဲ့နာမည်တစ်မျိုးနန္ဒီရာဂဒါဟကတာဒါတလုံးလာမယ် ဒါတော့ကောင်းပြီနန္ဒီဆိုတာကနှစ်သက်တာရာဂကဆွဲလန်းတာသူတို့နှစ်ခုကစလုံးတော့ကွဲတယ်ဒါပေမဲ့အတိတ်ပဲအတူတူပဲနန္ဒီနှစ်သက်တယ်ရာဂဆွဲလန်းတယ်ဒါတော့ဒီနှကလုံးဒီစကလုံးကွဲပေမဲ့အတိတ်ပဲကတဏှာကိုပြောတာပဲနှစ်သက်ခြင်းဆွဲလန်းခြင်းဆွဲလန်းတာကိုပဲနှစ်သက်တယ်နှစ်သက်တာကိုပဲဆွဲလန်းတယ်ဒါပေမဲ့တချို့နေရာလေးမှာကြတော့နန္ဒီရဲ့နန္ဒီရာကနှစ်ခုမတူတာလေးရှိတယ် အဲ့ဒီတော့နန္ဒီဆိုတာဘာလဲဆိုရင်တဲ့အာယုံတစ်မျိုးတည်းကို ဖြစ်စေအာယုံတစ်ခုတည်းပြောတာဒိုဒီမဟုတ်အာယုံတစ်မျိုးကိုတစ်ခါသာဖြစ်စေတစ်ခါတည်းပဲနှစ်သက်တယ်ဆိုရင်တဲ့အာယုံတစ်မျိုးတည်းကိုနှစ်သက်ရင်နန္ဒီဒိုဒီမဟုတ်အာယုံတစ်မျိုးကိုတစ်ခါပဲနှစ်သက်လိုက်မိရင်နန္ဒီတဲ့ပြောချင်တာကပထမဆုံးနှစ်သက်မှုလေးကိုနန္ဒီလို့ခေါ်မယ်အဲ့ဒီကမှ အဲ့ဒီအာယုံတစ်ခုကိုနှစ်သက်သဘောကျပါများလာတဲ့ခါကျတော့ကြည်ရင်ကြည်ရင်နားထောင်ရင်နားထောင်ရင်သဘောကျကျကျကျကျကျသွားတဲ့ခါကျတော့အဲ့ဒီအာယုံပေါ်မှာခဏခဏကြည်ခဏခဏနားထောင်ခဏခဏပြောပြတဲ့အရာလေးတွေနောက်ထပ်နောက်ထပ်ဆင်ပွားဆင်ပွားဖြစ်လာပြီသဘောကျလာပြီနှစ်သက်လာပြီဆိုတော့စိတ်ကပိုးပူပြီးတော့သဘောမကျဘူးလားကြတဲ့အခါကျသဘောကျခြင်းတွေထပ်မိပြီဆိုတော့ရာဂဆွဲသွားပြီတဲ့ဒါတော့အကြမ်းပြင်းမှတ်မယ်ဆိုရင် စောစောပိုင်းကလေးစတွေ့တွေ့ချင်းသဘောကျနှစ်သက်ရင်နန္ဒီနောက်ထပ်အထက်ထပ်အဖမှန်တွေ့ပန်ကြပါများလို့သဘောကျလို့စွဲပြီးမရမကရမှာဖြစ်တော့မယ်ရဲ့လို့ဆိုတဲ့အဆင့်ရောက်ပြီဆိုတော့နန္ဒီရာဂနှစ်သက်ပြီးစွဲလန်းတဲ့အဆင့်ရောက်ပြီတဲ့အဲ့ဒီလိုမျိုးဒါလည်းပဲသူ့တရေကိုကိုပြောရင်ဘာလို့လဲဆိုရင်တဏှာပဲနော်ဘာလို့ပဲလဲတဏှာပဲအဲ့ဒီလိုဒါတော့ကောင်းပြီနောက်တစ်လုံးမြတ်စွာဘုရားကဒီဒုက္ခရဲ့အကြောင်းသမုဒိယကိုပြောတဲ့အခါမှာ စကလုံးတွေတလုံးပြီးတလုံးတလုံးပြီးတလုံးသူကစကလုံးပရိယေဝေဝုတ်တွေတုံးပြီးတော့ပြောသွားတယ်ပထမစောစောတုန်းကပောနောဘွေကအခုနန္ဒီရာကဒါကတာ နောက်ထပ်တတ္တရာတတ္တရာဘိနန္တိနေတတ္တရာတတ္တရာဘိနန္တိဆိုတာရောက်တဲ့ဘဝရောက်တဲ့အာယုံကိုသဘောကျတာလို့ပြောတာပဲတဲ့တယ်ပြောရရင်နော်တတ္တရာတတ္တရာမိမိရောက်လေရရရောက်လေရရဘဝခန္ဓာမှာနော် ရလျာရာတွေ့ရရာအာယုံမှာပြောမယ်ဆိုရင်အာယုံမရွေ့ဘဝမရွေ့နော်နှစ်သက်ကြိုက်တတ်တဲ့သဘောရှိလို့သူဒီဒုက္ခရဲ့လက်တယ်ဘဝကိုနှစ်သက်သဘောကျပြီဆိုလို့ချင်းအဲ့ဒီဘဝကိုရရရာကြောင့်မလုပ်တော့ဘူးလားလုပ်ပြီအဲ့ဒီဘဝကိုရရရာကြောင့်ရောက်ရရောက်ကြောင့်လုပ်တော့မယ်လုပ်တော့မယ်ဆိုတော့အဲ့ဒီရောက်တဲ့ရတဲ့ဘဝမှာလည်းပဲဟာနှိမ့်လိုက်တာကွာညှမ်းလိုက်တာကွာရဲ့လို့အနှိမ့်အမြင့်ခွဲပြီးတော့မှနှိမ့်လို့မကြိုက်တာလည်းမရှိဘူးရရင်ကြိုက်နေတာပဲ ဒါကြောင့်တဏှာမကြိုက်တဲ့ဘဝရှိရလားမရှိဘူးပြောမယ်ဆိုရင်စီးမရှိကမ်းမရှိ ပေါက်တက်ကြရအကုန်ကြိုက်တာလို့ပြောတာအဲ့တော့အဲ့တက်တရတက်တရပိဏတိနေဆိုတဲ့စကားလုံးလို့ဆရာတော်ကြီးတပါးပြောတာရှိတယ်အဲ့ဒီစကားလုံးကိုပြောတာတော့စဉ်းစားကြည့်တော့ဟုတ်တယ်တက်တရတက်တရဆိုတော့ဘယ်ဘုံလို့လည်းမပြောဘူးဘယ်ဘဝလို့လည်းမပြောဘူးဒါတော့ကောင်းလဲကြိုက်မကောင်းလဲကြိုက်နေလဲကြိုက်မြင်လဲကြိုက်အကုန်လုံးကြိုက်တယ်ဆိုတော့ तू ကပေါက်တက်ကြရဖြစ်မနေဘူးလား စီးမရှိကမ်းမရှိပေါက်တက်ကြရတွေ့ကြရအကုန်ဘဝမှန်သမျှအကုန်ကြိုက်တဲ့တဲ့အတွက်သူ့ကိုတတ္တရာတတ္တရာဘိနန္တိနေဆိုတဲ့စကားလုံးနဲ့လဲတွဲပြီးတော့ဘုရားကသုံးတယ်ဒါကြောင့်ဒီခန္ဓာကိုယ်တို့ဤရှိရာဖြစ်ရာဖြစ်သောဘုံဘဝတို့ကိုအလွန်အမင်းနှစ်သက်တတ်သောထိုတနာကိုပင် တတ္တရာတတ္တရာဘိနန္တိနေနောက်ရူပါယုံစားသောထိုတို့အာယုံအရရတို့ကိုအလွန်နှစ်သက်တတ်သောကြောင့်လဲရူပါယုံဆိုတော့ဘယ်အာယုံပဲလာလာ တဏှာကမကြိုက်လို့လက်မခံပဲပြန်သွားတာရှိရလားမရှိဘူးတဏှာလက်မခံတဲ့ဘဝလည်းမရှိဘူးတဏှာမကြိုက်တဲ့အာယုံလည်းမရှိဘူးအဲ့ဒါလို့မရှိတဲ့အတွက်တတ္တရာတတ္တရာပိဏန္တိနီတဲ့သူ့မှာဘယ်ဘုံဘယ်ဘဝဘယ်နယ်ဘယ်ကိုမှမလုပ်ဘူးလို့ပြောတာအဲ့ဒီတော့ကောင်းပြီဘာကြောင့်မလို့ဖခင်ဒီစကလုံးနေနဲ့ပြောတယ်လဲဆိုရင်ဦးဇင်းတို့လေ့လာခဲ့ပြီးသားစံပေးရနဂါမင်းကြီးအကြောင်းလေးနည်းနည်းလေးပြောကြစို့ဒီ အင်္ဂါတိုင်းနဲ့မကရာတိုင်းကြားမှာမြစ်တစ်ခုရှိတယ်အဲ့ဒါကစံပေးရနဂါမင်းနေတဲ့မြစ်တစ်ခုပေါ့နော်အဲ့ဒီမှာသူတို့တိုင်းပြည်နှစ်ပြည်ကစစ်တိုက်ကြတဲ့အခါမကရာတိုင်းကဘယင်ကရှုံးတာရှုံးတဲ့အခါထွက်ပြေးလာတာနောက်တော့မကရာတိုင်းဘယင်ကသူ့ရဲ့နေဆက်ကိုရောက်တဲ့အခါကျတော့အင်္ဂါတိုင်းဘယင်ကနေလိုက်လာတော့ရန်သူလက်ထဲမှာတော့အသေးမခံမှုဆိုတော့သူစီးလာတဲ့မြင်းကြီးနဲ့မြစ်ထဲခုန်လိုက်တာခုန်လိုက်တော့ရေထဲရောက်သွားတော့အဲ့ဒီမှာအောက်ဒီမြစ်ထဲမှာကနဂါမင်းကြီးရရှိတော့နဂါမင်းကြီးကကယ်လိုက်တာ ကယ်လိုက်ပြီးတော့မှအဲ့ဒီနဂါမင်းကြီးကသူ့ကိုပြန်ကဲအကျိုးကြောင့်မေးတော့ဘာဖြစ်လို့ဒီလိုဖြစ်ရလဲလဲဆိုတော့ तू ရန်သူလက်ထက်မှာမသေးခြင်းလို့တဲ့မြေထက်ခုံကိုကိုကိုအဆုံးစီရင်တာအဲ့ဒါလိုတော့မလုံးနေဆိုတဲ့သဘောမျိုးကယ်ပြီးတော့အရှင်မင်းကြီးတိုင်းပြည်ကိုပြန်ရအောင်သူကူညီတိုက်ပေးပါမယ်ဆိုတော့နဂါမင်းကြီးကကူတိုက်ပေးတဲ့အတွက်အခုနကသူ့တိုင်းပြည်ကိုလည်းပြန်ရတယ်ပြန်ရတဲ့အခါကျတော့အင်္ကာတိုင်းမကရာတိုင်းနှစ်ခုလုံးကိုမကရာတိုင်းဘယင်ကပိုင်သွားတော့နဂါမင်းကြီးစံပေးရနဂါမင်းကြီးကျေးဇူးနဲ့တိုင်းပြည်ပြန်ရတယ်ဆိုပြီးတော့တစ်နှစ်ကိုတစ်ခါဒီစံပေးရ နဂါမင်းကြီးနေတဲ့မြစ်ဘေးမှာအကြီးအကျယ်ပူဇော်ပွဲလုပ်တာဒီနေ့ကိုဦးဇင်းတို့ဘုံမပြီးမှဆိုရင်မတောင်ပြုံးပွဲလုပ်တယ်လို့နေမှာပေါ့ဟုတ်လားတခါအကြီးအကျယ်ပူဇော်ပွဲတွေလုပ်တာအဲ့ဒီလုပ်တဲ့ဟာကိုဘသူကလာတွေ့တယ်လဲဆိုရင်ဦးဇင်းတို့ဖရာအလောင်းတော်ကသူဆင်းရဲသားဖြစ်နေတယ်ဆင်းရဲသားဆိုတော့သူ့ဘဝမှာပြည့်စုံတာဘာမှမရှိဘူးမရှိတဲ့ခါကျတော့ဆင်းရဲသားကဒီနဂါမင်းကြီးရဲ့ပူဇော်ပွဲမှာကြည့်လိုက်တော့အာ တခါတဲ့အကြီးအကျယ်စားပွဲတောက်ပွဲတွေနဲ့တခါတဲ့ခန်းခန်းနာနာရွှေထီးရွှေနန်းနေတကယ်နန်းတော်ကြီးတွေလိုပြင်ဆင်ပြီးမန္တကနာတွေနဲ့ပူဇော်ပွဲလုပ်တာအဲ့ဒီပူဇော်ပွဲမှာငကားမင်းကြီးအပူဇော်ခန်းတာအဲ့ဒီငကားမင်းကြီးကိုပူဇော်နေတဲ့ပွဲကြီးအစားတောက်တွေပြင်ဆင်ထားတာတွေကဘယ်တာမညလူမြင်မကြိုက်ပဲရှိပါမလဲကြိုက်တဲ့ခါကျတော့အာအဲ့စံပေးရငကားမင်းကြီးငါတို့တော့ဆင်းရဲလိုက်တာဒီစံပေးရငကားမင်းကြီးငါဖြစ်ကောင်းပါပဲဆိုစစ်ကအဲ့လိုဖြစ်သွားတာ ဆိုတော့ तू တွေ့ရတဲ့ဘုံခံစားရနေတဲ့စီစဉ်တွေကိုကြည့်ပြီးတော့ငကားဟာဘာအမျိုးလဲတလိ္ဆန်အဲ့ဒီတလိ္ဆန်ကိုတောင်သတိမရတော့အဲ့ဒါတော့ तू လောက်တဲ့ကုသိုလ်ကိုနိဗ္ဗာန်ကိုဆုမတောင်းမနဲ့အဲ့ဒီငကားနေရာကိုဆုတောင်းတယ်ခိုင်းကြည့်စမ်းအဲ့ဒါဦးဇင်းတို့ဘုရားလောင်းတခြားလူများမထင်နဲ့အဲ့တော့ဘဝမြတ်တိုက်ဆိုင်နေတဲ့ခါကျတော့ तू လည်းဆုတောင်းလို့ကုသိုလ်တွေပြည့်တယ်ဆိုပါတော့ဗျာဒါတော့အခုနကစံပေးရငကားမင်းကြီးကလည်းသေးတယ် သူကလည်းဒီဘက်ကအဲ့ဒီကိုရီမှန်းပြီးတော့ကုသိုလ်တွေလုံရင်လုံရင်ကနေပြီးတော့မှနောက်ပိုင်းသူလည်းတည်လာတဲ့အခါဟိုဘက်ကငကားမင်းကြီးကအထွဲသူကအဝဲဘယ်ရောက်သွားပြီလဲကုငကားဖြစ်သွားပြီဟာငကားလည်းရောက်ခါကျမှအဲ့ဒီကျမှသူကငကားမှန်းသိတယ်ငကားမှန်းသိတော့စိတ်ကတရိယာတော့ဩငကားမင်းစောစောကတော့စီးစိမ်တော့စီးစိမ်မယ်ဘုံပိတ်မှန်နဲ့ဒါပေမဲ့တလိษံဆိုတာအဲ့ဒီကျမှတရိယာတယ်ကဲအဲ့ဒီကျတော့မျက်နာလေးကမကောင်းတော့ဘူးမကောင်းတဲ့ခါကျတော့လဲ တိတယ်လေဘေးနားမှာဘယ်သူတွေရှိလဲသူလည်းပဲအစည်းစိမ်နဲ့အချမ်းရနဲ့ငကမတွေအများကြီးပဲအဲ့ဒါကိုအကင်းပါတဲ့ငကမကဟာတခါတည်းတီးကြမှုတ်ကြဆိုကြကကြနဲ့သူတို့ရဲ့ငကားမင်းကြီးရောက်လာတဲ့ငကားမင်းအသေးကြီးကနော်မပြောတဲ့ပုံရှိတယ်ဆိုဆိုကြကကြပြောကြပါကြတဲ့ခါကျတော့လဲစောစောလေးတို့ကဟာပျောက်သွားပြန်ရောကိုင်မလို့ခြင်းမှုဆိုတာလည်းရှိသေးရဲ့လားအဲ့ဒါတတ္တရာတတ္တရာဘိနန္တိနိစီမရှိကမရှိတဏှာအဲ့ဒါပြောတာ တော်ပြီငါမနေဘူးဆိုပြီးတော့ရုပ်တည်းမထွက်သေးဘူးနောက်ပိုင်းကျမှစိတ်ကပြန်ပြေပြီးတော့မှလူပြည်လာနောက်ဥပုပ်တွေပါလေစောင်းနောက်တော့တော်တော်လောက်ပါတယ်တကားပြင်းနေတော့ငါဖြစ်မှာမဟုတ်ဘူးဆိုပြီးတော့နော်ဒါတော့ပြောချင်တာကဘာလဲဆိုရင်လောက်တဲ့ကုသိုလ်ကိုလည်းပဲအကိုက်ငကားပုံစီစိန်ကြီးကိုမက်ချင်တယ်မက်တဲ့တဏှာကကုသိုလ်ကိုဒီပြင်ဘုံဘွားကိုရောက်ဖို့တောင်းမှမညွတ်ဘူးတဏှာကငကားလည်းပဲဖြစ်ချင်တာပဲကဲမကောင်းတာရေလို့ စက်ကနေပြီးတော့ရွေးချယ်တာရှိရလားမရှိဘူးအဲ့ဒီလိုမျိုးရွေးချယ်ခြင်းမရှိဘဲနဲ့စီးမရှိကမ်းမရှိတလိ္ဆန်လိုက်ကြိုက်လိုက်မိတာပဲဖြစ်ချင်တာပဲဆိုတာကိုတတ်တတာတတ်တတာဘိနန္တိနေလို့ပြောတာရောက်တဲ့ဘဝရောက်တဲ့အာယုံကြိုက်တာပဲနောက်ပို့ဆိုတယ်ဦးဇင်းတို့အားလုံးသိကြပြီသားဥပရိမိဖုရားကြီးဥပရိဒေဝမိဖုရားကြီးဆိုတာကာတိတန်းရဲ့ဘယင်ကြီးရဲ့မိဖေကောင်ကြီးဒါတော့သူကအမတန်ချော့အမတန်လှတော့တစ်ချိန်လုံးသူ့ကိုယ်ကိုယ်သူအလှပဲတန်တယ်နှော်ရမ်းပြုတ်နေတာ နော်ဒါပဲလုပ်နေတာအလှပဲပြင်နေတာဆိုတော့ဒီရတဲ့ဘဝကြီးကိုကုသိုလ်ကောင်းမှုကြောင့်ရတယ်ဆိုတာလည်းသတိမရဘူးဒါတော့လှပြင်းလှရင်ဒီမိပြေကောင်းကြီးစီးစိမ်နေသူအမြဲတမ်းအလှပြင်နေတဲ့ခါကြတော့အမှန်မတင်ရုပ်တည်းတခါတည်းနော်ဟောဖြာနာပြီးတော့ချက်ချင်းတည်သွားတယ်ဆိုပါတော့အဲ့တော့အယုတ်ကလည်းချောတုံးလှတုံးတည်သွားတာအဲ့ဒီဒီအသက်ကဘုရင်ကြီးကနေပြီးတော့အဲ့ဒါကိုမပြည့်ရဘူးနန်းတော်တော်မှာဆင်းစိမ်ခွန်ရည်တီတွေငိုးနေတာကဲ အဲ့ဒါတော့အဲ့ဒါကိုသိတော့ဟိုးဦးဇင်းတို့ဘုရားလောက်တော့ကရသေးဇန်ရသေးဇန်ရတဲ့ရသေးဖြစ်တဲ့အခါတိုင်းပြည်ကိုရောက်လာပြီးတော့တိပြည်လူတွေနဲ့အဲပြောလို့လည်းရမှာမဟုတ်ဘူးဆိုပြီးတော့ထားပါတော့သူနေတဲ့ဘရင်ရဲ့ဥယျာဉ်ထဲရောက်လာနော်ပြီးရင်လည်းရောက်လာတဲ့ဘုံသားလေးတယောက်နဲ့တွေ့ပြီးတော့မှအေးမင်းတို့ဘရင်ကြီးအဲနေကောင်းရင်လားဆိုတော့ဟာဘရင်ကြီးကတော့ဒူလူဒူလူဖြစ်နေတယ်ဟုတ်လားအဲ့ဒီမိဖုရားကြီးဖြစ်တာမင်းတို့သိကြလားမသိဘူးရှင်ဘုရားသိလားသိတာပေါ့ဟာရှင်ဘုရားရှင်ဘုရားလူတကိုရဇန်ရနေတယ်ယသိ အဲဒီဘိညာဉ်ရရစ်တဲ့သူတော်ကောင်းကြီးတွေရှိနေပါလိမ့်နဲ့ဒီလိုတိုင်းပြည်ကဘိညာဉ်ကြီးပြတ်မထားသင့်ဘူးဟာမင်းတို့ဘိညာဉ်ငါမှမသိတာကွာမင်းတို့ဘိညာဉ်လိုင်းတော့ငါပြောရတာပေါ့ဆိုတဲ့အခါကျတော့အဲ့ဒါနဲ့သွားလျှောက်တော့ဘိညာဉ်ကလည်းသူ့မိဘကြီးဖြစ်တဲ့နေရာသိတယ်ဆိုတဲ့အခါကျတော့ရောက်လာတယ်ရောက်လာပြီအရှင်ဘုရားအရှင်တပည့်တော်ရဲ့မိဘကြီးသိတယ်ဆိုတာသိတဲ့နေရာသိတယ်ဆိုတာရောက်တဲ့နေရာသိတယ်ဆိုတာဟုတ်သလားဆိုတော့ဟုတ်တယ်တဲ့နော်ဘယ်ဖြစ်တယ်လဲဆိုတော့နွားချီးဖို့ဖြစ်တယ်ပြောတာပေါ့ထုံးစံဒါတော့နွားချီးဖို့ဖြစ်တယ်ဆိုတော့ तू မယုံဘူးကံ သူကမိဖုရားကြီးကိုဖြစ်နေတယ်ဆိုရင် ရောက်တဲ့ဘဝမှာလည်းသူ့ကိုချစ်နေလိမ့်မယ်လို့ပဲထင်နေတာဒါတော့သူမယုံတဲ့ခါကျတော့သူနားလည်နေလောက်သူတကိုးနဲ့တခါတည်းခေါ်လိုက်တဲ့ခါကျတော့ဟိုကလည်းကြွလာတယ်သူကလင်တော်မောင်နဲ့ကြွလာတာနော်သူ့ရဲ့လက်ရှိဘဝမှာ ရှိနေတဲ့နွားချီပိုးအထီးကြီးနေလာတာမေးတဲ့ခါကျတော့နော်ဒီပင်ဒီနေရာတွေမှာသူတို့ပျော်ပါသွားလာခဲ့တဲ့နေရာတွေဆိုတဲ့အခါကျတော့သူ့ရဲ့ဘဝဟောင်းကအသက်ကဘီရင်ကြီးလည်းရှိတယ် လက်ရှိဘဝနွားချီဘိုးအထီးကြီးကလည်းသူ့ဘေးနားမှာရှိတယ်ဒီလင်တော်မောင်နှစ်ယောက်ဘသူ့ကိုချစ်တယ်လဲလို့မေးတာနောက်နောက်ဆုံးပြောလိုက်တဲ့စကားကတော့သူ့ရဲ့လက်ရှိဘဝနွားချီဘိုးကြီးကိုတဲ့ဘဝဟောင်းကဘင်းကြီးတတ်ပြီးမှတော့လေချောင်းသွင်းနေတော့ဆေးပေးလိုက်ခြင်းတည်းတဲ့သူ့လက်ရှိဘဝယောက်ျားကိုနော်နွားချီဘိုးကြီးကိုဒါတော့ပြီးခဲ့တဲ့လူဘဝတုန်းကဒီဘင်းကြီးနေဒီထဲမှာပျော်ပါးပါနေခဲ့ကြတာတွေဒီစည်းစိမ်တွေကမေ့ပြီးတော့မှလက်ရှိဘဝလက်ရှိရောက်နေတဲ့နွားချီဘိုးကြီးကိုပဲသူตายရသွားတာ ငါတော့ဘယင်ကြီးဘုရားမိဖေခေါင်းကြီးဘုရားကနေပြီးတော့မှနွားကြီးဘုံမကြီးဖြစ်ရကြီးရဲ့ဆိုပြီးတော့စိတ်ပြစ်တာရှိလားအဲ့ဒီအချက်ကိုပြောတာကဲအဲ့ဒီအချက်ကိုပြောတာတတ္တရာတတ္တရာဘိနန္တိနီကဲတဏကနွားကြီးဘိုးလဲကြိုက်တာပဲဟာငါစောစောဘွားတော့ငါမိဖေခေါင်းကြီးအခုတော့နွားကြီးဘိုးကြီးလို့စိတ်ညစ်ပြီးတော့နေတာမရှိဘူးမရှိတဲ့အပြင်မှာမှလက်ရှိအဲ လက်ရှိလင်တော်မောင်ရဲ့ခြေထောက်ကိုဘဝဟောင်းကလင်တက်ပြီးတော့လေချောင်းသွေးနဲ့တောင်ဆေးလိုက်ခြင်းသေးတဲ့ကဲတဏှာကနောက်လင်ကို တွေ့တာသွားတာတော့စဉ်းစားကြည့်နော်ကံကောင်းလို့လူဘဝမှာအဆင့်အမြင့်ဆုံးအမျိုးသမီးတွေမှာမိဘကောင်ကြီးယာတုကိုပေးပေမဲ့ကုသိုလ်ကမကောင်းတဲ့ခါကျတော့ကုသိုလ်ကမလုပ်တဲ့အတွက်ကုသိုလ်ကမပါဘဲနဲ့ဘဝတစ်ခုတည်သွားတဲ့ခါမှာမိဘကောင်ကြီးကနေဘယ်ကိုချက်ချင်းရောက်သွားလဲ။နွားကြီးဘိုးဘဝတိတ်ကြောက်စရာကောင်းတယ် ဒါကြောင့်ဘဝကိုကြည့်တဲ့အခါမှာအော်ငါတို့ဘဝကနော်နေ့မြညပြောက်လည်းဖြစ်ရသေးတယ်ပြီးတော့မှလည်းဘဝကမိပြေကောင်းကြီးဘဝနဲ့နွားကြီးဘဝဆိုတာဘလောင်မြမြန်ဆန်တယ်လေအဲ့ဒါလို့အဖြစ်ပြပြောင်းလဲတာကိုကြည့်ပြီးတော့သူတော်ကောင်းတွေကဘဝကိုညှင်းဝေးတာဒါကစတိုဒီတက်တဲ့ဖတ်လို့မဟုတ်ဘူးသူဖြစ်ရင်ငါကောမဖြစ်နိုင်ဘူးလား anytime ဖြစ်နိုင်တယ်ဒါတော့ဖြစ်ဖို့ဘယ်သူလုပ်တယ်လဲ တဏှာလေးတစ်ချက်ပဲစိတ်ကတဏှာလေးညှက်လိုက်တာနဲ့သွားရောပဲနော်ဒါကြောင့်ရှိပြီးသားကုသိုလ်တွေတောင်တစ်ခါတည်းလေလှုပ်ထားပါလေမပေါ်ပဲဖြစ်တတ်တယ်လှုပ်ပြန်တဲ့ကုသိုလ်ကြတဲ့ဘက်တော့လည်းပဲအခုနကြည့်လေငကားမင်းဆူတောင်းတာမျိုးဖြစ်မသွားပြန်ဘူးလားသူ့လက်ထဲသူ့နယ်ပယ်ထဲမှာရှိသမျှ तू လှုပ်တယ်လို့ခံနေရတာဦးဇင်းတို့ကုသိုလ်ကောင်းမှုကလေးဆရာသမားရဲ့ညွှန်ပြမှုဟောပြမှုကြောင့်သူတော်ကောင်းစိတ်ကလေးဝင်လို့လှုပ်ရတဲ့ရှားရှားပါးပါးကုသိုလ်တောင်းမှဘယ်ကိုပဲညှို့ခိုင်းတယ်လဲတန်တရားတွေကိုပဲညှို့ခိုင်းတာတဲ့ ကိုလာခဲ့တဲ့လမ်းကလည်းတန်တရားပဲကျင်လေတာကိုကိုကျွမ်းကျင်ရဆိုတော့ကိုကလည်းကြိုက်နေတာပေါ့နော်ရိုးရိုးပုရုဇေမပြောနဲ့ဘိမေသရာမင်းသောတာပန်တောင်မှပဲအထက်အမြင့်ဆုံးနတ်ပြည်တွေရောက်နေမှနေနေတည်တဲ့ခါကျတော့ဘယ်ရောက်သွားလဲအောက်ဆုံးပုံရောက်တာခဲ့ကြည်သောတာပန်တောင်လိန်သေးတယ်ကျုပ်တို့ခမရတို့တော့အသာလေးပြင်းတောင်ပြင်းနေတယ်ဟုတ်လားဒါကြောင့်သူတော်ကောင်း စိတ်ဆိုတာသူတော်ကောင်းတရားဆိုတာနည်းနည်းရရနဲ့မရဘူး ကိုကသူ့နယ်ပယ်ထဲမှာသူချဲလဲသလိုခံရတာဖြစ်တဲ့အတွက်တော်တော်ကြီးကိုတန်တရားကိုညှင်းငွေ့တဲ့နိဗ္ဗိဒဉဏ်အာကောင်းကောင်းရှိထားပါမှဖြစ်မှာဒီတိုင်းနေတော့မဖြစ်ဘူးစားကောင်းတောက်ကောင်းကုသိုလ်နေတော့သူ့ကိုတော်လာနိုင်မှာမထင်ဘူးနော်ကောင်းပြီဦးဇင်းတို့နည်းနည်းလေးဖတ်ကြည့်ကြအောင်ဆိုဘဝတန်တရားတွေမှာပြောင်းလဲပြောင်းလဲသွားတဲ့အခါမှာနှိမ့်တယ်မြင့်တယ်ဆိုတာတွေကရောက်တိုင်းမြင့်တာကနေနှိမ့်တာကိုရောက်လို့လည်းပဲညှင်းငွေ့တာမဖြစ်ဘူးပျော်ရက်ပဲနော် ဟာဒုက္ခတွေဖြစ်တာလဲကြိုက်ရပဲကံကောင်းပြီဒုက္ခဖြစ်တာကိုဖြစ်မှမသိတဲ့ဟာခုနကနောက်ထပ်စတိုရီလေးတစ်ခုနဲ့ကြည့်ကြအောင်ဆိုဒီဖြစ်တဲ့ဒီဇလန်းတစ်ခုကတော့သူကမရကိုချစ်လွန်းလို့ဆွဲလန်းတဲ့ဟာကြောင့်မွေဖြစ်လိုက်နွားဖြစ်လိုက်ခွေးဖြစ်လိုက်နဲ့သုံးဘဝဆက်ဖြစ်ရတာအဲ့ဒီတော့သူကသီရိလင်္ကာမှာဖြစ်တဲ့ဇလန်းပေါ့နော်အဲ့ဒီတော့ဘာဖြစ်တယ်လဲဆိုရင်ဒီအမျိုးသမီးကသူ့ရဲ့မတ်နဲ့ ဖောက်ပြန်ပြီးတော့သူ့ကိုယ်ကိုတတ်ခိုင်းတာမိမကစောစောကမဖြစ်တယ်လို့မလုပ်ပါဘူးနောက်ပိုင်းကျတော့ဟာခဏခဏပြောပါများတယ်စိတ်ကပါပြီးတော့သူ့ရဲ့အကိုအရင်ကိုတတ်တယ်နော်မကြီးလုပ်တဲ့ပုဂ္ဂိုလ်ကလည်းမတ်နဲ့ကြိုက်တယ်မတ်လုပ်တဲ့ပုဂ္ဂိုလ်ကလည်းပဲမကြီးကိုပြန်ကြိုက်တဲ့အတွက်ကြောင့်အကိုကိုတတ်တယ်အခါရသုံးခုပြန်ကြည့်လိုက်စမ်းသုံးခုလုံးကတဏှာကြီးပဲဖြစ်မနေဘူးလားတဏှာကြီးပဲတဏှာကြောင့်မလို့သူတို့ဘာလုပ်ကြတော့မလဲ မိမကမတ်ကို ပြောတော့မယ်အတားခိုင်းမယ်မတ်ကအကိုအရင်ကို တတ်တော့မယ်ခိုင်းကြည့်အကုသိုလ်ကိုဘယ်သူအခြေခံလုပ်နေတာလဲတဏှာလောဘနဲ့လုပ်နေတာဒါတော့သေတဲ့ပုဂ္ဂိုလ်ကလည်းကြည်ဘာနဲ့သေမှာလဲတဏှာနဲ့သေမှာဇဝိုင်းကဘာဖြစ်သွားလဲတဏှာဇဝိုင်းကြီးဖြစ်နေတာမထွက်ဘူးဆိုအဲ့ဒါပြောတာခိုင်းကြည့်စမ်းအကုသိုလ်လုပ်တော့လဲတဏှာပါရဲ့ပဲဒါတော့တတ်လိုက်တယ်စားပါတော့အကိုသေသွားတယ်သေသွားပြီးတခါသေတဲ့အကိုက မိမပေါ်မှာဆွဲလန်းတဲ့စိတ်ကြီးနဲ့တန်လန်းကြီးနဲ့သေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီအိမ်မှာပြန်ပြီးတော့ဘာခေါ်လဲထမွေးလိုဟာမျိုးမွေဖြစ်ပြန်ရောမွေဖြစ်တော့အဲ့ဒီနောက်မှာမွေဖြစ်ပြီးတော့အိမ်ပေါ်ကနေတခါတဲ့သူမိမကိုတည်းရှိတဲ့နေရာကိုလာလာကြည့်သူမိမအိတ်တဲ့နေရာအပေါ်ကနေဟိုးခေါင်ကနေရှော့ရှော့ချတာနောက်တော့ဒီမွေလဲရှော့ချနောက်တစ်ခါကျတော့တခါရိုက်တက်လိုက်တော့သေပြန်ရောတခါနှစ်ခါသေးပြီလူဖြစ်နေသေးရတယ်နော်မွေဖြစ်နေသေးရတယ်နောက်တော့အဲ့ဒီကနေပြီးတော့မှမပြောင်းသေးဘူး သူနှခါတတ်ခံရပြီဗရမကရဲရင်ကြီးနဲ့ခေါင်းကိုခုတ်ပြတတ်ခံရတယ်အခုမွေအရိုက်တတ်ခံရတယ်ပြေပြီလားတဏမပြေသေးဘူးစိတ်ကသူမိမပုံမှာဆွဲတဲ့တဏကြောင့်နောက်ထပ်ခွေးဖြစ်အောင်တခါပို့လိုက်တာမွေမပြီးသေးဘူးတဏနောက်ထပ်ဘာပို့သေးလဲခွေးကိုပို့တယ်ခိုင်ခွေးပို့ပြရတယ်လည်းပဲအဲ့ဒီခုနကသူမိမဇနီးဟောင်းပေါ်မှာပဲဒါကောင်းကောင်းနဲ့လိုက်နေတာ တကောက်ကောက်နဲ့လိုက်နေတော့လူတွေလည်းပဲတယောက်နဲ့တယောက်နောက်တက်ပြောင်းနေအလတ်အလေးထားရှိတဲ့အခါကျတော့ဒီခွေးကြီးလေးကသူ့နောက်ကိုလိုက်နေတယ်ဘာကြောင့်လိုက်မှမသိဘူးဘာဖြစ်တယ်ညာဖြစ်တယ်နဲ့ဟာသူကခွေးမုတ်ဆိုးလားမသိဘူးတောသွားလဲလဲအိမ်မှာနေလဲလိုက်ဆိုတော့ရှစ်ပြီးတော့ခွေးကိုတခါလူမသိသူမသိရမှာတခါတတ်ပြန်ရောတည်သွားပြန်ရောငါ့ကိုသုံးခါရှိပြီးတတ်တာလို့ तू ကကြောက်ပြီးတော့မှမြပြေးမယ်မထင်နဲ့မပြေသေးဘူးနောက်တစ်ခါပြန်ဖြစ်သေးလဲနွားကလေးပြန်ဖြစ်တာကဒီနေရာလေးတစ်ခုတည်းမှာဖြစ်နေတာနော်ဖြစ်နေတာ အဲ့ဒါတော့နွားဖြစ်တယ်နွားဖြစ်တော့လဲသူမွေးလာတဲ့အိမ်ကနွားမကြီးကမအေးတောင်မရှိဘူးအဲ့ဒီတကမာပဲသူနောက်ကတကောက်ကောက်လိုက်နေပြန်ရုပ်ဘဲသွားသွားတခါတယ်ဆိုတော့ဘေးကလူတွေပြောကြပြောင်းကြနင့်ဟုတ်မဟုတ်ရဲ့လားနင့်ဟာနွားဖြစ်ပြီးလူနောက်လိုက်နေတာငါတွေ့မတွေ့ဘူးဆိုတော့ခိုင်းမြေသူမီဆိုမရှိဘူးလားရှစ်တယ်အဲ့ဒါနဲ့တခါငါရှစ်အောင်လုပ်တယ်နွားဆိုတတ်ပြန်ရောတခါဘယ်နှခါရှိပြီလဲလေးခါရှိပြီတခါအဲ့ဒီကမှတခါပြေပြီလားဆိုတော့မပြေသေးဘူးသူ့ဘိုက်ထက်တခါပြန်ဝင်မွေးပြန်ရောတဏှာ အဲ့ဒီဘဝကြမှာကြောက်သွားတာသူမိမရှိမှပြန်ဝင်ပြီးတော့သူ့သားပြန်ဖြစ်ရတယ်ပြန်ဖြစ်ပြီးတော့သူ့ညီရဲ့သားသူမိမရှိမှပြန်ပြီးတော့ဝင်ပြီးတော့မွေးတယ်အဲ့ဒီခါကျမှသူ့ကိုလေးဘဝတိတိတတ်ထားတာပါလားဆိုတော့ပြီးခဲ့တဲ့အတိတ်ဘဝတွေကိုပြန်ပြီးတော့မှတ်မိပြီးတော့မှနောက်တော့အမေရှိတာလုံးဝလက်မခံတော့ကလေးကအမေကန်ရင်ငိုတော့တာပဲအဲ့ဒါနဲ့အဖိုးဖြစ်တဲ့ပုဂ္ဂိုလ်ကနေထိမ့်ရတယ်အဖိုးကပဲအကုန်လုံးထိမ့်တော့နောက်တော့စကားပြောတတ်တဲ့အရွယ်ရောက်တော့မေးတယ် ငါမိမင်းဘာလို့ငိုတာတော့မဲ့မိချင်းဘာလို့ငိုတာတော့ဆိုအဖိုးတဲ့ကျွန်တော်ကအတိတ်ဘဝမှတ်မိနေလို့ဆိုဟေးဘလို့တွေဖြစ်တာတော့ဆိုအဲ့ဒီမှာအကုန်ပြန်ပြောတော့ဇလန်းကအတိအကျမှန်းနေတာဟာအဲ့ဒါလို့လားဆိုပြီးတော့အဲ့ဒါနဲ့ကိုင်းဒါဆိုရင်မင်းအမေကိုမင်းဒီလောက်ကြောက်တယ်ဆိုရင်တို့ပြေးကြစို့ကွာဆိုတော့မြေးဖိုးနှစ်ယောက်ထွက်ပြေးတာထွက်ပြေးပြီးဖုံးချောင်းတစ်ချောင်းမှာဝင်ပြီးတော့နော်တင်ကန်းဝက်ကြအဲ့ကြမှာသူရမ်းတာဖြစ်သွားတာဒါတော့ကောင်းပြီ စိုးစိုးလေးတုန်းကလေးဘဝတည်တဲ့အသက်ခံရတာဘာလို့လဲချက်တဏှာလေးချက်တဏှာလေးချက်ကြောင့်ဘဝတွေဖြစ်ပြီးတော့နောက်ကြောက်သွားတယ်ဘာညံလဲနေဗိန္ဒညံဘာညံလဲကြောက်သွားပြီလေညင်းငွေသွားပြီလေနောက်ထပ်မဖြစ်ချင်တော့အမေကိုအချိမခံတာကဲဒါတော့ကောင်းပြီတန်တရားကိုထွက်ဖို့ဟာဦးဇင်းတို့အခရာဘသူဖြစ်နေပြီလေနေဗိန္ဒညံညင်းငွေမှထွက်လို့ရမှာညင်းငွေမှကုသိုလ်ကအထောက်ပံ့ပေးမှာ တန်တရားကထွက်ကြောင်းသည်နိဗ္ဗာန်ဉာဏ်အရေးအကြီးဆုံးဒါကြောင့်မလို့ဦးဇင်းတို့ဟိုးကအနတ္တလက္ခဏာသူအဆုံးလေးမှာနော်ရူပသမိန်ပြီးနိဗ္ဗိတတိဝေဒနာယပြီးနိဗ္ဗိတတိတင်ညာယပြီးနိဗ္ဗိတတိသင်္ခါရေသူပိနိဗ္ဗိတတိဝိညာဏသမိန်ပြီးနိဗ္ဗိတတိနိဗ္ဗိတံဝိရဇတိဝိရာကဥမ္မုစတိဥမ္မုတ္တသမိန်ဥမ္မုတ္တသမိန်ညာဏဟောတိဆိုပြီးတော့အဲ့မှာတန်းသွားတာ နိဗ္ဗာန်ညာရင့်တမ်းပြီးခန္ဓာ၅ပါးမှာညင်းငွေလာပြီးဆိုလို့ရှိရင်တဲ့အဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့တွေ့တာတဲ့တဏှာကပြင်းထန်မအောင်မလားမပြင်းထန်တော့ပျော့တယ်လို့ဆိုလို့တယ်ဆိုတော့ဖြစ်နေရတဲ့ဘဝကလွတ်ရေးကိုပဲကြည်လာတာ liberation ကိုဥတည်သွားပြီကိုမန်နေဂျင်တဲ့နေရာကြီးမှာဟာအဖမ်းစီအချုပ်နှောင်ခံထားရတယ်ဆိုတော့ဗျာ hostage လောက်ခံထားရတယ်ဆိုတော့နော်ပြန်ပြီးဆွဲခံထားရတယ်ဒါတော့သူနေတဲ့နေရာမှာနေရတာပျော်လည်းမပျော်ဘူးကြောက်လည်းကြောက်တယ်ငါတတ်မှလားထားမှလားမသိဆိုတော့ ဒါဆိုအဲ့ဒီအချိန်တွေမှာနေရတဲ့အချိန်ခါတည်မိမိရှင်နေပေမဲ့သဘောကျရလားမကျဘူးတစ်ချိန်လုံးဘာကိုစဉ်းစားနေလဲလွတ်ဖို့ပဲစဉ်းစားနေတာဘယ်လိုလွတ်မလဲဒါကိုစဉ်းစားနေတာအဲ့ဒါတော့ဒီမိမိနေတဲ့နေရာမှာကဲရွှေအိမ်ကြီးတွေကိုထည့်ပြီးတော့မှအကောင်းဆုံးနတ်တုတ်တာတွေထည့်ထားမယ်ဆိုရင်တောင်းအဲ့ဒီနေရာရွှေဘိမှန်ကြီးနဲ့စားနေရတဲ့နတ်တုတ်တာပုံမှာပျော်ပါအောင်မလားမပျော်ဘူးဘာဖြစ်လို့လဲဆိုရင် तू ဒီ သေမာလားမသိရှင်မာလားမသိဒီတိုင်းထားမာလားမသိလွတ်မာလားမသိဆိုတော့သူ့ဘဝကြီးကမနစ်ဖြယ်ဆိုတာမသေးကြတဲ့လို့ဆိုတော့ဒီကလွတ်မှဖြစ်မယ်ဆိုပြီးတော့ဘလောက်ကြီးကောင်းတာထတာတွေ့စားခြင်းတဲ့စိတ်လည်းမရှိတော့ဘူးနေခြင်းတဲ့စိတ်လည်းမရှိတော့ဘူးဟိုတုန်းကဆိုရင်နေကောင်းနေမယ်ဒါကြောင့်ဘသူဘာကြောင့်မလို့မနေခြင်းတာလဲဆိုရင်သူ့ကိုတတ်မှလားထမှလားမသိတဲ့စိတ်ကကြောက်နေတဲ့အတွက်ကြောင့်သူကတစ်ချိန်လုံးဘာပဲစဉ်းစားလဲပြေးဖို့ပဲစဉ်းစားတာ ဒါကြောင့်အဲ့ဒီနေရတဲ့ဘဝကိုမိမိတို့ကမတွေ့တာတော့ဘူးဆိုရင်တော့မိမိဘဝပေါ်မှာ တွေ့တာတဲ့တဏှာကင်းပြီအဲကင်းတယ်ဆိုတာပျော့လာပြီကုသိုလ်ကောင်းမှုလုပ်ပြီဆိုလို့ရှိရင်စိတ်ကတန်းတမ်းမဲ့ဘာပဲစဉ်းစားတော့မလဲနိဗ္ဗာန်ကိုပဲစဉ်းစားတော့မယ်ဟာလူဘဝကောင်းပါတယ်ကွာဆိုလို့အဲ့ကြတော့မကြိုက်တော့လူဘဝရလဲဒီပုံစံဒီဒုက္ခပဲပေးမှာပဲဟဲ့လားဒီပုံစံတထက်ထက်ပဲပေးမှာပဲဆိုတော့နောက်ဆုံး သူဒီဘာပဲစဉ်းစားမလဲဆိုရင်ဒုက္ခကလွတ်ရေးတစ်ခုကိုသာစဉ်းစားမှဖြစ်တဲ့အတွက်အဲ့ဒါဒီလွတ်ရေးကိုနိဗ္ဗာန်ကိုတခါတည်းတွန်းအားဖြစ်သွားတာဒါကြောင့်အခုကြည့်ဒီမှာသူမိမကိုဆွဲလမ်းမိတဲ့ဘဝလေးကလည်းအသက်ခံလိုက်ရတဲ့ပြီးတဲ့အခါမှာငါးကောင်မဘဝကြတော့သူတိသွားပြီသူတိသွားပြီတိတဲ့အတွက်ကြောင့်အဲ့ဒီမှာနောက်ထွက်ပြေးကြတယ်ကြည့်ကြောက်တာကိုမှအိမ်ငါ့ကိုမနေကြအောင်ထွက်ပြေးတာကြောက်သွားတာ နောက်ဆုံးကြတော့သူ့ရဲ့လွတ်ရေးကဘယ်မှာဖြစ်နေလဲဆိုတော့သာသနာပေါင်ဖြစ်နေတယ်အဲ့ဒီမှာမိဖို့နှစ်ယောက်သင်္ကန်းဝဲပြီးတော့မှအားထုတ်လိုက်ကြတာနောက်ရမ်းတာတွေဖြစ်သွားကြတယ်တဲ့ကဲဒါသူ့ရဲ့ထွက်လန်းကိုကိုယ့်အတွက်မိမိတို့အတွက်ဒါညွန်ပေးသွားတာပဲနော်နောက်တစ်ခုဘဝတန်တရားမှာနော်အခုနကပြောတဲ့ဘဝဆိုတာရှိတယ်တန်တရားဆိုတာလဲနေတယ်အခုနကရန်တာမဖြစ်မချင်းလဲတယ်ဆိုတာကိုမာစီဆရာတို့ကြီးရဲ့ဓမ္မစစ်ကြာတရားတော်ထဲမှာပါတာလေးကိုယ့်ဘမှာပြရ တကယ်နော်စတိုရီလေးဆရာကြီးအဲ့ဒီမှာဒီမော်လမြိုင်မှာရှိနေတဲ့ရင်1292ခုနှစ်လောက်ကမြန်မာတက္ကရာကအဲ့ဒီမှာနာမည်ကြီးဓမ္မဂရိကဆရာတော်ကြီးပြန်တော်မူတယ်တဲ့ပြန်တော်မူတဲ့အခါကျတော့အဲ့ဒီဆရာတော်ကြီးပြန်တော်မူပြီးတော့၃နှစ်လောက်မှာအဲ့ဒီကျောင်းသူနေခဲ့တဲ့ကျောင်းကိုကလေးသူက ပြန်တော်မူတာရိုးရိုးမဟုတ်ဘူးအသက်ခံရတာအသက်ခံရတယ်ဆိုတော့ဓမ္မဂရိကတွေဆိုတော့လည်းများသောပြန်ဘုံကြီးတာကိုဘုံကြီးတယ်ဆိုတော့သူတို့ကဝတ္ထုကျင့်ဝင်ပေါ်မှာပေါ့တော့ပစ္စည်းပစ္စယလည်းပေါ်မှာပေါ့ ဒါတော့သူအသက်ခံရတယ်အသက်ခံရတော့၃နှစ်လောက်မှအဲ့ဒီကြောင့်ကလေးလေးတယောက်ရောက်လာတယ်ပြန်တော်မူပြီးတော့အဲ့ဒီတော့အဲ့ဒီပြန်တော်မူလာတဲ့ပြန်တော်မူသွားတဲ့ကြောင့်ကိုလာတဲ့ခါကျတော့အဲ့ဒီကလေးကမွေးပြီးစကားပြောတတ်တဲ့အချိန်ကစအဲ့ဒီကြောင့်ကိုပို့ပေးပါလို့ပြောတာအဲ့ဒါနဲ့အဖေမေတွေကလိုက်ပို့ရတာဆိုတော့အဲ့ဒီကြောင့်မှရှိစင်ကြပျက်စီးတယ်အကုန်လုံးပြန်ပြောတတ်တယ်ဒါတော့ तू မမြင်တဲ့ပစ္စည်းတောင်ဘယ်နှမှာမရှိတယ်ဘာရှိတယ်အကုန်ပြောတာ ဘေးနားမှာရှိနေတဲ့အကြောင်းကဘုန်းကြီးတွေလည်းပဲတခါတော့ခေါ်တော့ကဘုန်းကြီးဘွားတော့ကခေါ်သလိုပဲဟာတိတ်တာတို့ဓာတ်တာတို့စသည်ဖြင့်ဒီတိုင်းခေါ်တာဆိုတဲ့အခါကျတော့နော်ဒီအကုန်မှန်းနေတယ်မှန်နေတဲ့အခါကျတော့ तू နဲ့ तू ရှိတဲ့ခြေတုံးကနေကြတဲ့ကပ္ပယကြီးတယောက်ရှိတယ်ဒါပေမဲ့အခုတော့ရှိချင်မှရှိမှာဒါတော့ကပ္ပယကြီးကဘာကြောင့်မရှိလဲဆိုတာဒါဇလန်းအရာသိလာလိမ့်မယ်ဒါတော့နေစမ်းမအောင်ကပ္ပယကြီးတယောက်ငကတော့ငါရှိတယ်အဲ့ဒီကပ္ပယကြီးကိုမသိဘူးလားဆိုတော့အာမလုပ်ပါနဲ့ကြောက်ပါကြောက်ပါအဲ့မှာပြောတာ သူကကြောက်ပါကြောက်ပါပြောတဲ့ခါကျတော့ဘာဖြစ်လို့ကြောက်တာလဲဆိုငါကိုတဲ့ဓာတ်နဲ့ထိုးပြီးတတ်တာသူတတ်တာတဲ့ခိုင်သူတတ်တာတဲ့သူကသူ့ကိုတတ်တဲ့အတွက်ကြောင့်မလို့ကပ်ပြည့်ရဲ့တတ်တဲ့အတွက်ကြောင့်မလို့ထွက်ပြေးတာတဲ့ထွက်ပြေးတော့မျက်စိကိုထွက်ပြေးနော်အဲစစ်လေကြီးလေးတွေ့လိုက်အဲစစ်လေနောက်ကိုလိုက်သွားတာဘိတ်ရောက်သွားတယ်တဲ့နော်အဲ့ဒီမှာဘိတ်ကိုရောက်လို့ဘိတ်ကိုရောက်မှသူကကမ်းနားမှာဆင်းပြီးတော့တက်သွားတဲ့ခါကျအခုလက်ရှိအဖေအမေကိုရောက်ပြီးတော့အဲ့ဒီအမေအိမ်မှာ ဝင်စားလိုက်တာတဲ့ဒါ तू မှတ်မိတာပြန်ပြောတာဒါတော့အမှန်ကဓာတ်နေထိုးတော့ကဒီလိုတော့ तू သိပြီသို့တော်လဲမိမိရဲ့ဂတိနိမိတ်ကဟောဘစ်ဘွားကိုသွားတဲ့အခါမှာမှတ်မိတာတည်းအဲ့ဒါလိုမှတ်မိနေတာဒါတော့အဲ့ဒီနေရာလေးမှာနည်းနည်းလေးသတိထားစရာရှိတယ်နော်ဒီနေရာကလေးဟာဘဝတစ်ခုကိုမရောက်သေးခင်ဈာကာလလေးလားဈာဘဝလားဆိုပြီးတော့စဉ်းစားကြံမဖြစ်ဘူးလားအမှန်ကအဲ့ဒါဈာဘဝမဟုတ်ဘူးဟောမိခင်ဝမ်းကိုမဝင်သေးခင်မှာမရောက်သေးခင်မှာ ဂတိနိမိတ်တွေထင်နေတာလူတယောက်ဟာဘလောက်ပဲမြန်အောင်သေးသေးနော်တေကာနီးကလေးမှာနောက်ဆုံးဟိုဘက်ဘဝကိုရောက်တဲ့နိမိတ်ကလေးထင်ရတယ်ထင်ပြီးမှသေးတယ်အဲ့ဒီထင်တာလေးဟာအချိန်တိုတိုလေးတွင်းမှာကြည့်လိုက်မယ်ဆိုရင်ဒီလောက်ကြီးများများကြီးမှတ်မိပါမလားလို့ထင်ပေမဲ့စိတ်ရဲ့အမြန်နှုံးကအကုန်လုံးကိုမှတ်မိတယ်ဒါတစ်မြန်တယ်ဒါကြောင့်သူကအကုန်ပြန်ပြောပြတာဒါကြောင့်ကောင်းပြီပြောချင်တာကဘဝတွေဆိုတာဟာအဲ့ဒါလိုပဲလဲနေတာသွားနေတာနော်လဲနေကြတာသွားနေကြတာတတ်တော်ရတယ် ဘဝတဏှာဘာကြောင့်လဲဘဝတဏှာကြောင့်သွားနေကြတာသူမကတဏှာကိုတတ်နိုင်တယ်ရန်တာမဖြစ်သေးဘူးမဖြစ်သေးတဲ့အတွက်နောက်ထပ်ဘဝဖြစ်ကိုဖြစ်မှာဒါကြောင့်ဘဝဆိုတာရှိတယ်ရှိနေတဲ့ဘဝကိုဘသူကဖန်ဆင်းပေးမယ်တဏှာကဖန်ဆင်းပေးတယ်အဲ့ဒါကိုပြောတာဒါကြောင့်တဏှာသုံးပါးအကြောင်းကိုဦးဇင်းတို့နည်းနည်းလေးလေ့လာကြည့်စို့နော်အဲ့ဒါလေးနည်းနည်းဖတ်ကြည့်ပါဦးကာမတဏှာ တယ်နော်ဟွန်းအော်ကောင်းပြီအဲ့ဒါလေးထားလိုက်နော်အခုနကဒီကာမတဏှာလေးနည်းနည်းပြန်ပြောလိုက်ကြစို့ကာမတဏှာကတော့နားလည်ဖို့မခဲရပါဘူး အာယုံ၅ပါးကာမဂုဏ်များကိုတာယာတတ်တဲ့တဏှာကိုဘာလို့ခေါ်ကာမတဏှာဒီတဏှာကတခုတည်းပဲသို့တော်လည်းပဲအချင်းအရာနဲ့လေးကသူ့ရဲ့ဆွဲပုံလမ်းပုံလေးမတူတတ်တဲ့အတွက်ကြောင့်တဏှာ၃မျိုးကွဲသွားတာနော်နာမည်၃မျိုးတတ်လို့ရတယ်ဒါကြောင့်ဒီအာယုံကာမဂုဏ်အာယုံဆိုတာကိုယ်တန်တန်မှာရှိတာကိုလည်းဆွဲတယ်သူများအပြင်ဘက်မှာရှိတာကိုလည်းဆွဲတယ်ဘယ်မှာပဲရှိရှိဆွဲတယ် ဒါတော့အာယုံ၅ပါးကိုယ်ကိုယ်မှာပဲရှိရှိအပြင်ဘက်မှာပဲရှိရှိဒီပြင်နေရာမှာပဲရှိရှိဘုံဌာနတွေဘယ်မှာပဲရှိရှိကာမဂုဏ်၅ပါးကိုစွဲရင်အဲ့ဒီစွဲတဲ့တဏှာကိုဘာလို့ခေါ်မလဲကာမတဏှာလို့ဒါလွယ်လွယ်ဒီလိုပဲမှတ်လိုက်နော်နောက်တစ်ခုဘဝတဏှာအဲ့ဒါနားလည်ဖို့နည်းနည်းခက်တယ်ဘာဖြစ်လို့ခက်တယ်လဲဆိုရင်ဘဝဆိုတဲ့သဘောကဘဝဆိုတဲ့ပုတ်ရဲ့မူရင်းကဒီလိုတန်းပြီးတော့အစင်မပြတ်ဖြစ်ချင်းလို့အဓိပ္ပာယ်ရှိတယ်အဲ့ဒါဘာလဲဆိုရင် သူ့ရဲ့မူရင်းပုတ်ကဖြစ်နေခြင်း ဘာတဲ့လဲဖြစ်နေခြင်းဆိုတော့ပြတ်သွားတာရှိရလားရက်သွားတာလဲအဲ့ဒီပြတ်ချင်းရက်ချင်းမရှိပဲဒစက်သေးကြီး existing သဘောမျိုးတည်နေတဲ့သဘောမျိုးကြီးကိုအဲ့ဒါဘဝလို့ခေါ်တာသူ့ရဲ့မူရင်း definition ကဒါဘလူနည်းနေတည်တယ်လဲဆိုတဲ့အခါကျတော့တခြားကြောင့်မဟုတ်ဘူးဦးဇုံတို့တတ္တဝါတွေဆွဲတဲ့ထဲမှာနော်ခန္ဓာကိုယ်ထဲမှာလိပ်ပြာအတ္တဇီဝစိုးဆိုတာလေးကရှိနေတယ်ရှိနေတဲ့အတွက်ကြောင့်လို့ဘဝတစ်ခုနဲ့တစ်ခုကို နော်ကူးပြောင်းနေတယ်အဲ့ဒါကရုပ်ခန္ဓာကိုယ်ကြီးအိုမင်းဟောင်းနှမ်းသွားရင်နောက်ထပ်အသက်ကိုဘာဖြစ်သွားမလဲပြောင်းသွားမယ်ဆိုတဲ့အခါကျတော့ဘဝတွေကိုအိုရင်ခရုတို့လိုအခွန်ချွတ်ချွတ်ပြီးမှထားခဲ့ပေမဲ့မွေတွေလိုအခွန်နာချွတ်ခဲ့မယ်အခုနာကအတ္တလက်ပြဝိညာဉ်ကောင်စိုးလေးကတေတာရှိရလားတောက်လျှောက်သွားနေတယ်အဲ့ဒါကိုပြောတာဒါတော့ဥစဉ်တို့ခန္ဓာကိုယ်ကြီးကအခွန်ကြီးဝင်အောင်နေတာ तू အထက်မှာရှိနေတယ်ယူဆတာက ဒါတော့အာယုံ၅ပါးကိုဦးဇင်းတို့ကမျက်စိနဲ့နာလျှာကိုကနေပြီးတော့တွေ့တဲ့အခါမှာဒီ sense တွေကို enjoy လုပ်တာကအတွင်းဘက်ကဘယ်သူကလုပ်နေတာလဲဆိုတော့အတ္တကလေးလုပ်နေတာအဲ့ဒီအတ္တကလေးအကုန်ဆွဲစုပ်နေတာခံစားနေတာပြောချင်တာကဒါတော့ခံစားနေတော့ဒီအတ္တကလေးက तू ကရှိသမျှခန္ဓာကိုယ်တွေကအာယုံ၅ပါးအစိတ်အစိတ်တွေကိုစုပ်ပြီးလို့ခန္ဓာကိုယ်ကြီးကသုံးလို့မကောင်းတော့ဘူးကားအိုလှဲအိုအိမ်အိုကြီးလို့ဖြစ်ပြီးဆိုထွက်သွားရောတေးတာရှိရလား မရှိဘူးအဲ့ဒါအဲ့ဒီလိုတည်ပြီးတော့နေတာကိုစကလုံးကဘဝဖြစ်နေခြင်းဖြစ်ရှိနေခြင်းတည်နေခြင်းလို့အဓိပ္ပာယ်ရှိတယ်ဒါတော့ကောင်းပြီအတိတ်ကငါအတိတ်ကဟာလဲငါပဲအခုလဲငါပဲအနာကလည်းငါပဲဖြစ်နေတယ်တေမမသေးပဲကို ကောင်းပြီအဲ့ဒီအာယုံကိုလည်းပဲဒီဘဝပြီးလို့ရှိရင်ဒီဘဝမှာလုပ်တဲ့ဟာကိုနောက်ဘဝလည်းပဲငါဘယ်သူပဲခံစားမှာလဲဟိုဘဝငါနဲ့ လာမယ့်ဘဝငါတူမနေဘူးလားအဲ့ဒီတူတာကိုတတ်တတာဒါတော့ဦးဇင်းဘုရားဘာသာတွေတတိထားစရာနော်လှုပ်ထားကြဒီဘဝလုံးမှနောက်ဘဝခံစားရမှာကဲဘယ်ထက်ဝင်သွားလဲတန်တတာတဲ့ဝင်တယ်တန်တတာတဲ့ဝင်တယ်ဒါပေမဲ့အပြောအဖြစ်စကားဖြစ်တော့ပြောချင်တော့ပြောပေါ့ကိုကတရားဘာဝနာတွေနာထားအာထုတာလိလထားတဲ့အခါ မိမိတို့နားလည်ထားမှာကဒီဘွားယုံနံဒီမှာပဲချုပ်ဟောဘွားယုံနံဟောဘက်ကပြန်ဖြစ်ဟောဘွားယုံနံဒီဘွားယုံနံတက်ရိုက်ကြီးဆက်တာဟုတ်ရဲ့လားဘလို့နည်းဆက်အကြောင်းအကျိုးဒီဘွားအကြောင်းအနာဂတ်ဘွားအကျိုးဒီလိုပဲမှတ်ရမယ်ဒီဘွားကာအကြောင်းအနာဂတ်ဘွားဘဝဖြစ်ခြင်းအကျိုးအကြောင်းအကျိုးဒီလိုပဲမှတ်တာဒါလေးကိုတော့မစွန့်နဲ့ဒါလေးကိုတော့အမြဲတမ်းမှတ်တာသို့တော့ရက်ွက်ထက်မှာလူနားလည်အောင်ပြောတာကတော့ပြောကောင်းပြောလို့ရပါတယ်ဒါပေမဲ့ ဒါဟာတကယ်အဖြစ်နဲ့မှတ်လိုက်ပြီဒါကြီးဟာကိုယ်စိတ်ထဲမှာရှိတဲ့အတိုင်းကိုနားလေသလိုကိုခံစားသလိုပြောရင်တော့မှားသလားမှန်သလားမှားတယ်နော်နည်းနည်းပါးပါးဖြစ်တာကတော့မိမိတို့အထုတ်တဲ့ကုသိုလ်နဲ့လွတ်ပြောက်သွားနိုင်ပေမဲ့တိတ်ထူလာပြီပြင်းထန်လာပြီဒါဝါဒတစ်ခုဖြစ်စွဲမိပြီဆိုရင်တော့မိမိတို့အထုတ်နေတဲ့အထုတ်မှုကိုတားမြစ်နိုင်တယ်။ဘာဒိဋ္ဌိဖြစ်နေလို့လဲတတ္တဒိဋ္ဌိဖြစ်နေလို့ ဒါကြောင့်မိမိတို့အနေနဲ့စကားအဖြစ်တော့ပြောလို့ရပါတယ်ဒါပေမဲ့အတွင်းမှာနားလည်ရမှာဒီဘွားယုံနံဒီမှာချုပ်နော်နောက်ဘွားယုံနံနောက်ဘွားအသက်ဖြစ်ယုံနံကအဟောင်းနဲ့အသက်အကြောင်းနဲ့အကျိုးပဲဆက်သွယ်တယ်တက်ရမဆက်သွယ်ဘူးအခုသူတို့ယူဆတာကဒီဘွားကအတ္တဆိုလိုက်ပြဝิญဉ်လေးဒီခန္ဓာကိုယ်အဟောင်းကထွက်အသက်ကိုဝင်ပြောင်းရလား तू ကမပြောင်းဘူးဒါတော့ငါတို့ဒီဘွားမှာလှုပ်ထားတာကိုငါနောက်ဘွားကျရင်ခန္ဓာကိုယ်အသက်နဲ့ဝင်ပြီးတော့ခံစားမယ်လို့စိတ်ကအဲ့လိုများဖြစ်သွားရင်ဘာဖြစ်လဲ အေးအဲ့ဒီလိုနီးနဲ့အလုတ်ကိုကုသိုလ်ကိုလုပ်ရဲအဲ့ဒီကုသိုလ်ဒီဘာအလုတ်နဲ့ဘာနဲ့အခြေခံလုပ်တဲ့ကုသိုလ်လဲတတ္တဒိဋ္ဌိအခြေခံလုပ်တဲ့ကုသိုလ်တတ္တဒိဋ္ဌိအခြေခံပြီးတော့စဉ်းစားမယ်တွေးမယ်ကြည့်မယ်ပြောမယ်ဆိုမယ်ဟောအဲ့ဒီအာယုံ၅ပါးတွေကိုကြည့်တဲ့အခါမှာဒီအခြေခံနဲ့ကြည့်တာဖြစ်တဲ့အတွက်အဲ့ဒီလိုအတွေးမျိုးအဲ့ဒီလိုခံယူခြင်းမျိုးနဲ့တွေးပြီးလုပ်တဲ့ဟာတွေဒီဘဝတဏအဲ့ဒီအယူကလေးဒီလိုလေးရှိနေတာကိုကြိုက်တာကအယူကိုကြိုက်တာ ဒီလိုရှိတယ်ဆိုပြီးတော့အယူကိုကြိုက်ကြိုက်တဲ့အတိုင်းလိုက်ပြီးတော့လှုပ်ဖြစ်တဲ့ခါကျတော့အဲ့ဒီအဲ့ဒီဟာမျိုးကိုဘဝတဏ္ဏဘဝမပြတ်ဖက်ဇက်တိုက်ကိုလှုပ်တာကိုစားမှကျင့်တတ်မယ်ဆိုတဲ့လမ်းစဉ်မျိုးနဲ့ငါငါလှုပ်ပြီးနောက်ဘဝကျခံစားမှာပဲဆိုတဲ့မျိုးဖြစ်လာတဲ့ခါကျတော့ဘဝကဘာဖြစ်သွားလဲတတ္တဒိဋ္ဌိဘဝဟာမြဲနေတယ်ဆိုတဲ့ဒိဋ္ဌိကလေးကဘဝနောက်ထပ်တစ်ခုဘာပြန်ဖြစ်ပြန်ပြီလဲထုတ်လို့ပြန်တော့တာဘာဖြစ်လဲထုတ်လို့ပြန်တော့တာဒါကြောင့်ဘဝတဏ္ဏဆိုတဲ့နေရာမှာ အခုနကပြောတဲ့နီးနဲ့ဆွဲလန်းပြီးလောက်တဲ့ဖြစ်တဲ့အတွက်နောက်ထပ်ဘဝဘဝတွေဇက်တက်စစ်တဲ့ပေါ်မလာဘူးလားပေါ်လာတာဖြစ်တဲ့အတွက်ဖြစ်လာတဲ့ဘဝဒုက္ခကိုဘသူဘသူကြောင့်ဖြစ်တဏှာကြောင့်ဖြစ်ဒါကြောင့်အဲ့ဒါကိုပြောချင်တာကောင်းပြီအဲ့ဒီတဏှာဟာတဲ့အဲ့ဒီတဏှာဒီ၄မျိုးရှိတယ်အဲ့ဒီတစ်နဲ့သုံးလေးလေးဖတ်ကြည့်ပါဦးကာမဘဝကို ကောင်းပြီအဲ့ဒါလေးလေးမျိုးရှိတယ်ကာမဘဝကိုတောင့်တတဲ့သောတဏှာဆိုဒီနေရာမှာကာမဘဝဆိုတာကဘဝတည်းမဟုတ်ဘူးနော်ယောက်ျားမိန်းမအချင်းချင်းတတ်မဲ့မှုအဲလူတွေသုံးဆောင်တဲ့အသုံးဆောင်တွေကိုတတ်မဲ့မှုနော်အဲ့ဒါတွေကိုလည်းပဲဘာလို့ခေါ်လဲကာမတဏှာလို့ခေါ်တယ်နော်တတ္တရဒိဋ္ဌိနေဆိုတာအခုပြောခဲ့တဲ့အမျိုးဘဝကိုမြဲတယ်ဆိုတာလေးနဲ့အဲ့ဒီအယူကလေးကိုตาယာတတ်မဲ့နေရင်အဲ့ဒီတဏှာကိုဘာလို့ခေါ်မလဲတတ္တရဒိဋ္ဌိတို့တွဲဖြစ်တဲ့တဏှာမျိုးပေါ့နော်ပြီးတော့တခါဘာခေါ်မလဲဆိုလို့ရှိရင် ဒီအဲကိုယ့်ရဲ့ဘဝရောကိုယ့်ရဲ့ဘဝမှာရှိနေတဲ့ပတ်ဝန်းကျင်မှာရှိနေတဲ့အသုံးဆောင်အာယုန်တွေရောဒါအဲ့ဒါလေးတွေကိုဒီမြဲတယ်ဆိုတဲ့ခံယူချက်နဲ့သဘောကျလက်ခံနှက်သက်နေတာအဲ့ဒါတတ္တဒိဋ္ဌိနဲ့တကွာဖြစ်တဲ့တဏှာတဲ့ပြီးတော့နောက်တစ်ခါကျတော့ရူပဘဝအရူပဘဝကိုတတ်မြတ်တဲ့သောတဏှာရူပဘဝကိုရခြင်းတာရောက်ခြင်းတာရောက်နေပြီးရင်လည်းရောက်တဲ့ဘဝလေးကိုသဘောကျတာအဲ့ဒါလည်းတဏှာတစ်မျိုး နောက်ထပ်ရူပဇံအရူပဇံကိုရကျင်တာရပြီးတဲ့ဇံကိုသဘောကျနှစ်သက်တာအဲ့ဒါလည်းတဏှာတစ်မျိုးအဲ့ဒီတဏှာတွေအားလုံးကဘယ်တဏှာမှမကောင်းဘူးအဲ့ဒီတဏှာတွေအားလုံးဒီနောက်ဆုံးဘာကိုထုတ်လုပ်မလဲဆိုတော့ဘဝဆိုတဲ့ဒုက္ခကိုထုတ်ဖို့အကြောင်းကြီးပဲတဲ့နော်ကောင်းပြီနောက်ဆုံးတစ်ခုလေးသွားလိုက်ကြစို့နော်ဘာလဲဆိုရင်ဝိဘဝတဏအဲ့ဒါလေးထပ်ဖတ်ကြည့်ပါအောင်ဟောဝိဘဝဖြစ်မှုရှစ်မှု အဲ့ဒီဝိဘုံကတဏှာကြတော့ဥစ္စေရဒိဋ္ဌိနဲ့တွဲပြီးဖြစ်တဲ့တဏှာအဲ့တော့ဒီနေရာမှာစကလုံးလေးတွေနည်းနည်းလေးလေ့လာကြည့်အောင်စောစောတုန်းကစကလုံးရဲ့ဆန့်ကျင်ပဲစောစောတုန်းကစကလုံးကဘဝဖြစ်တည်နေတဲ့သဘောဆက်ပြီးတော့ဖြစ်နေတဲ့သဘောကိုဘဝခေါ်တယ်ဒီနေရာမှာဝိဆိုတာကျအဲ့လိုဖြစ်မှုအတန်းလိုက်အစင်လိုက်တည်နေတဲ့သဘောကင်းသွားတာပြတ်သွားတာအဲ့ဒါကိုဝိဘဝဒါတော့ကင်းနေပြတ်တယ်ဆိုတော့ဗာဒိဋ္ဌိလဲဥစ္စေရာဒိဋ္ဌိ အဲ့ဒီဥစေတာဒိဋ္ဌိဆိုတာ तू ကဘလို့ယူတာလဲဆိုရင်ဘဝကိုဖြတ်ချပစ်တာအတိတ်ဘဝမရှိဘူးအနာဂတ်ဘဝလည်းမရှိဘူးဘဝဆိုတာဒီဘဝပစ္စုပန်တက်တယ်လေးပဲရှိတာဒါတော့ပစ္စုပန်တက်တယ်လေးပဲကြည့်တဲ့အခါကျတော့ပစ္စုပန်ဘဝကောင်းစားရေးတစ်ခုပဲကြည့်ပြီးတော့ဒီဘဝမှာတာဒီဘဝပြီးရင်နောက်ထပ်ဘဝငရဲမရှိတိရစ္ဆာန်မရှိနတ်ပြည်မရှိလူပြည်မရှိဆိုတဲ့အခါကျတော့ဒီဘဝလွတ်မယ်ဆိုရင်ဒီလူဟာကောင်းတာလဲလုံရဲတယ်လို့မကောင်းတာလဲလုံရဲတာပဲနော်ဥပဒေတာဒီဘာခေါ်မလဲ သူထက်စဉ်းစားတာကဥပဒေဒါလွတ်မယ်ဆိုရင်ဥပဒေဘက်ကလူတွေဒါမမြင်ဘူးဆိုရင်ဘယ်အကုသို့မဆိုလုပ်ရဲတယ်။ဘာဖြစ်လို့လဲဥပဒေလွတ်ရင်ပြီးပြီးနောက်ဘဝမှာငရဲတွေပါတယ်မရှိဘူး။ဒါပေမဲ့ဦးဇင်းတို့ဗုဒ္ဓဘာသာမှာတော့ဥပဒေကိုဒါလိန်လို့ရခြင်းရမယ်ကံကိုလိန်လို့ရရလားဘဝကိုလည်းမရဘူးဘဝနဲ့ကံလိန်လို့မရဘူးအဲ့ဒီခါကျတော့မရဏခုံရုံရောက်ပြီဆိုတဲ့ခါကျလို့ရှိရင်ကိုယ့်ဘာသာကိုတခါတည်းခုနပြောလို့အတိတ်နမိတ်တရားဘယ်သွားတော့မှဆိုမြင်နေပြီ လိန်လို့ရသေးလားမရတော့ဘူးကိုတရားကိုစီရင်ရတော့တာကိုဘာသာကိုဆွဲချစ်တင်ခံရတာကိုလုတ်ခတဲ့ကံကိုဆွဲချစ်မတင်ဘူးလားကိုကိုခုံရုံးတင်လိုက်တာကိုဘာသာကိုပဲအဆုံးပြခံရတယ်ကိုပဲတရားသူကြီးကိုပဲတရားခံကိုပဲတရားလို့လောက်ရတာဒါတော့ကောင်းပြီဒီနေရာကျလိန်လို့မရဘူးဒါတော့ဒီနေရာမှာ तू ကဘာလဲဆိုလို့ရှိရင်ဘဝကိုရှိဘဝမရှိနောက်ဘဝမရှိဘူးဆိုတဲ့အခါကျတော့ဘာဖြစ်လာလဲဆိုပစ္စုပန်ဘဝမှာလည်းပဲ အမိအဖတွေကိုပြုစုလုပ်ရွေးတဲ့ကျေးဇူးမရှိဘူးကုသိုလ်မရှိဘူးလို့ပြောတာလူတာတန်းတာလည်းအကျိုးမရှိဘူးပြုစုတာအကျိုးမရှိဘူးအယုဒေပေးတာလည်းအကျိုးမရှိဘူးသူကနတ္ထိကဝါရသမားနတ္ထိကဝါရသမားဦးဇင်းတို့ဟိုးကဒိဋ္ဌိ6တုံးကအဇိတကေသကံပလရဲ့ဝါရအဇိတဇင်လို့ခေါ်မှာပေါ့အဇိတကေသကံပလရဲ့ဝါရနတ္ထိကဝါရဘာလို့လို့အကျိုးမရှိဘူးလို့ပြောတာကောင်းတာလို့လည်းအကျိုးမရှိဘူးဆိုတာလို့လည်းအကျိုးမရှိဘူး ကောင်းတာလုပ်လို့အကျိုးမရှိရင်ကောင်းတဲ့ဘက်ကိုတော့လူတွေကကောင်းအောင်ကြိုးစားကြိုးစားခြင်းမှကြိုးစားမှဒါပေမဲ့မကောင်းတာကြတော့လောက်ခွင့်ပါမကြီးပေးသလိုဖြစ်မနေဘူးလားလို့ကောင်းတာလုပ်လည်းအကျိုးမရှိဘူးဆိုရင်ကောင်းတာဘက်တော့ကြိုးစားမှာမဟုတ်ဘူးတော်အောင်တော့ဒါပေမဲ့မကောင်းတာလုပ်လည်းမအကျိုးမရဘူးဆိုလို့ရှိရင်မကောင်းတာရဲရဲမလုပ်ရဲဘူးလားအဲပါမပေးသလိုဖြစ်နေတယ်ဒါတော့သူတို့ဟာဒီလှုပ်ထားတဲ့ကံကကံမှန်ရင်သူတို့ကလည်းအကြိုက်ကလေးနဲ့လှုပ်တာတေပြီးရင်ဘဝမရှိဘူးဆိုတော့ ဒီဘဝမရှိတာကိုဆွဲလန်းတာကဘာနေဆွဲတဏှာနေဆွဲတယ်ကဲတဏှာနေဆွဲပြီးလှုပ်တဲ့ကံမှန်သမျှဘာထုတ်လို့ဘဝထုတ်မယ်ဘဝရှိရင်ဘာရှိဒုက္ခရှိကဲဘဝမရှိဘူးလို့ယုံမေမဲ့အဲ့ဒီဘဝမရှိဘူးလို့ဆွဲတာဒီပင်လျင်ဘာသူဖြစ်နေလဲတဏှာဖြစ်နေတယ်ကဲတို့ခံကြည့်ကဘဝမရှိဘူးဘဝတွေစဉ်းစားတာရှုပ်တယ်အာချင်းကျက်တယ် ငရဲတွေနိဗ္ဗာန်နေငရဲတွေနတ်ပြည်တွေစဉ်းစားတာအလကချင်းချက်တယ်မရှိဘူးလို့စဉ်းစားရင်စိတ်ကရှင်းမသွားဘူးလားသူကဒီလိုပေါ့မသွားဘူးလားအနာကမရှိဘူးအဲ့ဒီတော့မစဉ်းစားပေမဲ့လည်းပဲဒါကကိုစဉ်းစားတာမစဉ်းစားတာ ਨੇ ကံရဲ့ကာမနိယာမကာမိတ်လောရဲ့သဘော ਨੇ တခြားစီကာမနိယာမသဘောဒီကံတိုင်းသူ့သွားမဲ့လမ်းကြောင်းတာသွားမှာဖြစ်တယ်လူတွေရဲ့အတွေးခေါ်နောက်ကိုလိုက်ပြီးတော့ကောက်ကောက်ကလေးဒီလိုပြောင်းပေးတာရှိရလားမရှိဘူးဒါကြောင့် သေပြီးတဲ့နောက်ဘဝမရှိဘူးအတိတ်ကလည်းဘဝမရှိဘူးဒီပစ္စုပန်တဲ့တယ်ပဲရှိတယ်လို့အဲ့ဒီလိုမျိုးဖြတ်ပြီးတော့မှဘဝကိုပြတ်တယ်ဒါပြီးရင်ပြီးပြီဆိုတာမျိုးနဲ့ယုံတဲ့အယုံအကြည်အယူဝါဒကိုတတတအဥ္စေရဒိဋ္ဌိနဲ့တွဲဖြစ်တဲ့အယူသူဒီပဲအယူကိုစွဲနေတာဖြစ်တဲ့အတွက်အစွဲတစ်ခုဖြစ်သွားပြီအစွဲရှိရင်တဏှာရှိတယ်အဲ့ဒီအစွဲနဲ့လှုပ်တဲ့ကံတွေကကံသင်္ခါရကကံအကြောင်းဖြစ်သွားပြန်ရောနော်ဒီလိုယူရင် ဘောမရှိဘူးလို့ယူတာကိုဆွဲလန်းတာကတဏှာတစ်ခုအဲ့ဒီတဏှာနဲ့ဒီလိုငါတို့ကဘာမှဘောမရှိဘူးလို့အယူတစ်ခုနဲ့သူကကံတွေကိုလှုပ်တော့မယ်ကောင်းကံမကောင်းကံတွေအကုန်လှုပ်မယ်ကံရှိပြီဆိုရင် နောက်တစ်ခါဘာဖြစ်ပြန်ပြီလဲဟမ်ဥပါဒနာပစ္စယဘောဘောပစ္စယဇာတိကာမဘောပစ္စယဇာတိလှုပ်နေတဲ့ကုသိုလ်အကုသိုလ်မှန်ရင်နောက်ထပ်ဇာတိပေးကိုပေးမှာပဲဘဝဇာတိသူရှိပြန်လဲရင်နောက်ထပ်တစ်ခါဘာဖြစ်ပြန်ပြီလဲဘဝဖြစ်ရင်ဒုက္ခ ဖြစ်ပြီဒုက္ခကိုလှည့်ပေးတာဘယ်သူဖြစ်သွားပြန်ပြီလဲတဏှာဒီတဏှာကဘာတဏှာလဲဆိုတော့ဘဝတည်ပြီးရင် မရှိဘူးပြတ်တယ်လို့စွဲတဲ့တဏှာစောစောလေးတုန်းကတော့တကူပြီးတကူငါပဲအခုလဲငါနောင်လဲငါပဲခံစားမယ်ဆိုတော့စွဲတဲ့တဏှာဟိုးစောစောကပထမဖြစ်တဲ့တဏှာကာမတဏှာဒါတော့ကာမတဏှာကာမဂုဏ်ပစ္စည်းအာယုံ၅ပါးကိုစွဲတယ်ဘဝတဏှာဘဝတည်မပြတ်ဘူးဇက်တိုက်ပဲစွဲတယ်ဝိဘဝတဏှာအတိတ်အနာဂတ်တွေဆိုတာမရှိဘူးဒီတဘဝပဲရှိတယ်လို့စွဲတယ် အဲ့ဒီစွဲခြင်း၃ခုသည်ဘသူကိုဖြစ်စေတယ်လဲဆိုတော့ဒုက္ခသစ္စာကိုဖြစ်စေတယ်လို့ပြောလိုက်ကြလို့နော်ဘဝကိုဖြစ်တယ်ဘဝမှန်ရင်ဘာဖြစ်မလဲဒုက္ခဖြစ်တာကြီးပဲဒါကြောင့်ဘဝရဲ့ဘဝဒုက္ခအမ်ဒုက္ခသစ္စာဆိုတဲ့ဘဝရဲ့ဖြစ်ခြင်းအကြောင်းသည်ဘသူဖြစ်နေပြီလဲတဏှာမြတ်စွာဘုရားအဲ့ဒါကိုဒါတော့အဲ့ဒီတဏှာဆိုတာကိုမြတ်စွာဘုရားကဟောဒီကဘာဒီတတ္တဝါတွေအလုံးကိုဒီလောကလုံးမှာရှိတဲ့တတ္တဝါတွေညွန်ပြတာ ဒါတော့ဒီပြင်ဒီပြင်ဘာသာတွေမှာကနော်ဒီဘဝဆိုတဲ့ဟာကို ထုတ်လုပ်သူသည်ဖယားရှင်မြမာကြီးတွေကဖန်ဆင်းပြီးတော့မှထွက်လာတာဖြစ်လာတဲ့ဖန်ဆင်းပြီးလို့ဖြစ်တယ်လို့ယူဆနေတဲ့အချိန်ကမှမြတ်စွာဘုရားကတဏှာကြောင့်ဘဝဖြစ်တယ်တဏှာကြောင့်ဘာဖြစ်တဏှာကြောင့်ဘဝဖြစ်တယ်တဏှာကြောင့်ဘဝရှိဒုက္ခရှိတယ်ဆိုတော့တဏှာကြောင့်ဘာဖြစ်ဒုက္ခဖြစ်နော်ဒုက္ခသစ္စာကအကျိုးသမုဒယသစ္စာကအကြောင်းဒါတော့အကြောင်းကိုဒီပြင်ဘာသာနဲ့မတူပဲထောက်ပြတာ အမှန်တည်းပြောမယ်ဆိုရင်ဒါတွေးမြင်မကြဘဲနဲ့ revolution လုပ်လိုက်တာပဲဘဝရဲ့အကြောင်းဒီမြတ်စွာဘုရားဘယ်ကိုထောက်ပြလဲတဏှာကိုထောက်ပြတယ်ဘယ်သူကိုထောက်ပြတဏှာကိုနောက်စကားမဆက်ဦးဇင်းတို့ဒီဝိဘဝတဏှာဆိုတဲ့စကားလုံးလေးကိုအနောက်နိုင်ငံသားများကဘာသာပြန်မှားတာတခုရှိတယ်နော်ဆရာဦးတိလန္ဒနာသူပြောမှုတယ်သူရဲ့ညီညွတ်မှုသင်တန်းစာအုပ်ထဲမှာလည်းထည့်ပါတယ်ဦးဇင်းတို့ဝိဘဝဆိုတဲ့စကားလုံးကိုအတိပ္ပယ်ပေါင်း10မျိုးလောက်ပြန်လို့ရတယ် အနဲ့10မျိုးလို့ပြန်လို့ရတယ်အဲ့ဒီမှာဝိဘဝဆိုတာကဦးဇင်းတို့ပြန်ရိုးပြန်စဉ်ပြန်နေကြကဘဝပြတ်ဆဲတယ်ဆိုတဲ့အယူအစာမျိုးကိုဝိဘဝလို့ခေါ်တယ်နောက်တစ်ခုအဲ့ဒီအနှစ်10မျိုးလောက်ထဲကနောက်ထပ်တစ်ခုရှိသေးတယ်ဝိဘဝဆိုတဲ့စကားလုံးဒီစီးစိမ်ဥစ္စာကိုလည်းပြန်တယ်ဘာလို့လဲပြန်လဲစီးစိမ်ဥစ္စာနော်ဟာတခါတည်းစီးစိမ်ဥစ္စာတွေကြီးပွားတာတိုးတက်လာတာအဲ့ဒါကိုလည်းဝိဘဝလို့ပြန်တယ် ဒါတော့သူတို့ကဘာပြောတယ်လဲဆိုရင်ကာမကိုဆွဲရင်အာယုံ၅ပါးကိုဆွဲရင်ကာမတဏဘဝကိုဆွဲရင်ဘဝတဏစီးစိမ်ကိုဆွဲတော့ဝိဘဝတဏဆိုပြီးအဲ့လိုဘာသာပြန်တာတွေလည်းရှိတယ်။နောက်အင်္ဂလိပ်လိုဘာသာပြန်တဲ့စာအုပ်တွေကိုကမတော်လို့ဖတ်မိရင်တွေ့မှာဆိုလို့ပြောတာ။ဦးစင်ကိုတိုင်းတော့မတွေ့ဘူးပါဘူး။နောက်တွေ့ခဲ့ရင်ဒါသူတို့အမှားဘာသာပြန်တယ်လို့အဲ့ဒါလေးလည်းမှတ်ထားအောင်။နော်ဝိဘဝဆိုတဲ့စကားလုံးကအနှစ်ပေါင်း10မျိုးလောက်ပြန်လို့ရတယ် နော်သိကြလို့ချင်းတိပိဋကပါဠိမြန်မာအဘိဓမ္မာဝိဘဝဆိုတဲ့စကားလုံးလုံးသွားရှာကြည့်ပထမဆုံးစကားလုံးမှာအနှစ်သုံးလုံးအဲဝိဘောဆိုတဲ့စကားလုံးကိုတိပိဋကပါဠိမြန်မာပြီးတယ်မှာ၃ကဖွင့်တယ်ပထမဆုံးအလုံးကအရှိကြီးဖွင့်ထားတယ်အဲ့ထက်မှာအနည်းပေါင်း10မျိုးလောက်ဖွင့်တယ်အဲ့ဒီမှာနံပါတ်9နဲ့နံပါတ်10ကစီးစိမ်နေဥစ္စာလို့အဓိပ္ပာယ်ပြန်လို့ရတယ်ဒါတော့သူတို့ကဩဝိဘောဆိုတာက ကာမတဏှာဒီကာမဂုဏ်ကိုဆွဲလို့ဖြစ်တဲ့တဏှာမှန်တယ်ဝိဘောတဏှာအဲဘဝတဏှာဘဝကိုဆွဲဖြစ်တဲ့တဏှာမှန်လို့မှန်ပါတယ်ဒါလည်း ဝိဘဝတဏ္ဍာဆိုတော့ဩလူတွေမှာစီးစိမ်ရှိတယ်ဒါတော့စီးစိမ်ကိုစွဲဖြစ်တဲ့တဏှာဆိုတော့ပြန်တာဒါတော့မှန်ရဲ့လားဆိုတော့မမှန်ဘူးသူတို့ကပါဠိထာဂရအထာဂရတွေမှမကြည့်ပဲနဲ့တချို့လည်းကြည့်မှမကြည့်တာပဲသူက what by what translation နဲ့လောက်တာအဲ့ဒါကြောင့်မလို့ what by what translation เนี่ยတချို့အများကြီးမှားတာတွေရှိတယ်နော်ကဲကောင်းပြီဒါတော့ဟောဒီတန်တရားကြီးထဲမှာတဏှာဟာဒုက္ခရဲ့အခရာဖြစ်တယ်ဒုက္ခသစ္စာဆိုတဲ့ဟောဒီ နော်အဲဘဝဆိုတဲ့ဒုက္ခသစ္စာကိုတဏှာကသာလင်ထုတ်လုပ်ပေးတယ်ဟောဒီတဏှာများသာမပြတ်လို့ကတော့ဘဝတန်တရားဒုက္ခပြတ်ပါမလားမပြတ်ဘူးအောက်မှာဦးဇင်းတို့နော်အဲ့ဒါလေတန်ရုတ်တဏိကေအဲအဲ့ဒီတဏှာတာမပြတ်လို့ကတော့ခွေးတွေမှာလက်ဘေးမှာကြိုးလေးနဲ့ခြိထားတာကိုဘာခေါ်လဲတောက်ခြိတယ်လို့ခေါ်တယ်နော်ဘာခေါ်လဲတော်သားမှသိမှာကျွဲတွေနွားတွေပါဟိုတဲ့လောက်တကဝလုံးလေးအလျာထားတန်ကြိုးလေးနဲ့တိုင်မှာခြိတာအဲ့ဒါကိုတောက်နဲ့ခြိတယ်လို့ခေါ်တယ်နော်အမှန်ကဝလုံးလေးနဲ့ခြိထားတာ ဝလုံးကတိုင်မှာလဲကျိုးလေးနဲ့ဖောက်ပြီးတော့မှဒီချီထက်ကလည်းအပေါက်လေးဖောက်ကျွဲမှာသွားချီအဲ့ဒီချီတဲ့ချီခံထားတာခွေးချင်ခွေးလည်းပြေးလို့မရကျွဲချင်ကျွဲပြေးလို့မရနွားချင်နွားပြေးလို့မရဘူးကျိုးအစားပေါ့နော်ကျိုးကိုထက်ကလေးတစ်ပိုင်းမှာချီဒီဘက်ကလည်းတိုင်ကိုချီအဲ့ဒါကို तू ကတောက်လို့ခေါ်တယ်အဲ့လိုလိုတောက်နဲ့အခြေခံထားရတဲ့ကျွဲတို့နွားတို့လိုပဲပြေးလို့မရတော့ဒါကြောင့်အဲ့ဒါကိုတာယုတ္တနိကေတမှာဂတ္တုလဗဒ္ဒလို့ခေါ်တယ်အဲ့ဒီသုတ်တန်တွေက မြတ်စွာဘုရားပြောတဲ့စကားလုံးလေးကိုအားလုံးဖတ်ကြည့်ကြအောင်စို့ရှစ်သားယံတို့ တို့ကျုပ်တို့ဘယ်တော့တန်တရားဆုံးမလဲဘုရားဘာပြောသွားလဲငါဘုရားလည်းမဟောနိုင်ဘူးတဲ့ကဲနော်ဒါတော့အဝိဇ္ဇာအဖုံးခံထားပြီးတော့တဏှာတန်ရုပ်စဉ်ကျိုးနဲ့ခြိထံခံအခြိခံထားရပြီဆိုလို့ရှိရင်အဲ့ဒီတတ္တဝါတွေဘယ်မှာတန်တရားဆုံးမမလဲဆိုတာငါဘုရားမပြောနိုင်ဘူးတဲ့ဘုရားတောင်မြင်လို့မရလောက်ဝေးကွာလွန်းတယ်လို့ပြောတာဒါကြောင့်မိမိတို့ကနော်ဘဝတန်တရားခန္ဓာကိုထုတ်လုပ်တဲ့တဏှာကိုအပြစ်မြင်ပြီးတော့ခုနကသာအဲ ဟိုမြည်ဖို့ထွက်ပြေးသလိုမျိုးကြောက်တဲ့ဘယညာနော်နိဗ္ဗိဒညာမျိုးတွေပေါ်မှသာလျင်တန်တရားကလွတ်ကြောင်းထွတ်ကြောင်းကြိုးစားမှာဒါကြောင့်မိမိတို့လည်းပဲဒုက္ခကိုဖန်တီးပေးသောတိဆောက်ပေးသောဘဝခန္ဓာတွေကိုတိဆောက်ပေးတယ်ဟောဒီတဏ္ဍတန်ရုပ်စဉ်ကျူတွေကိုဖြတ်နိုင်အောင်အဝိဇ္ဇာအပိတ်အဖုံးတွေကိုခွာပြီးတော့တဏ္ဍတန်ရုပ်စဉ်ကျူတွေကိုဖြတ်နိုင်အောင်မိမိတို့လည်းတဆင့်တဆင့်ရင့်တဲ့ရင့်အောင်ကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း อืมအော်မဟုတ်ဘူးဘဝင်စိတ်ကတတ်တယ်နော်ဘဝင်စိတ်ကတတ်တယ်တဏှာဘဝတဏှာကဘဝင်စိတ်ကိုပြောတာမဟုတ်ဘဝင်စိတ်ဆိုတာကဘဝမှာသူကဝီထိအခုလိုတည်နေတဲ့စိတ်တွေဝီထိစိတ်လို့ခေါ်တယ်တည်နေတဲ့စိတ်ကိုဝီထိစိတ်ဆိုတော့ဦးဇင်းတို့မတည်တဲ့စိတ် ကြတော့ဘဝင်စိတ်လို့ခေါ်တယ်အဲ့ဒါဘယ်ချိန်တွေဖြစ်လဲဆိုမေ့မျောနေတဲ့အချိန်တွေအိပ်ပျော်နေတဲ့အချိန်တွေဖြစ်တာဒါတော့အဲ့ဒီအချိန်တွေမှာဒီဘက်ကအိပ်စပြီးတော့အိပ်ပျော်တဲ့အချိန်ကနေနိုးလာသည့်တိုင်အောင်ကြားထဲမှာစိတ်တွေကိုပြတ်မသွားအောင်သူကဆက်ပေးထားတာဒါတော့ဘဝရဲ့အင်္ဂါအစိတ်ပိုင်းဖြစ်လို့သူကဘဝင်စိတ်လို့ခေါ်တယ်ဒါတော့နိုးလဲနိုးရောတခါပြန်ပြီးတော့တိစိတ်တွေပေါ်လာတယ်ဝိထိစိတ်တွေဖြစ်တယ်ဒါတော့ဘဝင်စိတ်ဆိုတာကအမှန်ဝိထိဟိုတဲ့ဝိပဿစိတ်တွေနော်တဏှာဆိုတာကအခုနကတဏှာတက်တက်တခုလည်းပြောမယ်ဆိုလို့ရှိရင်တော့ သူကစေတသိက်ပေါ့သို့တော်လည်းသူကဘာလို့လဲဆိုအကုသိုလ်စိတ်တွေလောဘမှုစိတ်ပေါ့နော်လောဘမှုစိတ်ရှစ်ပါးတဲ့အဲ့ဒါနဲ့တွဲနေတဲ့တဏှာကိုပြောတာသူကအကုသိုလ်စိတ်ဘဝံစိတ်ဆိုတာကဝိပဿစိတ်တွေသူကတိလပတပရမသဆိုတာမှားယွင်းခဲ့ရင်တော့သူတို့မလုပ်ဘူးသူတို့ကတောတာပန်ဖြစ်ဖြစ်ချင်းဒိဋ္ဌိကပယ်လိုက်ပြီဆိုအဲ့ဒီဒိဋ္ဌိထဲမှာဒီတိလပတပရမသဆိုတာမှားယွင်းတဲ့အလေးအကျင့်အလေးထားတွေသူပယ်ပြီးသားအဲ့တော့သူတို့အရိယာဖြစ်ပြီးရင်အဲ့ဒါမလုပ်တော့ အခုနာတော့ကဟာဆိုတာကအခုသူတို့အခက်အနေထားရဝတ်တဲ့အဝတ်အစားဖြစ်မယ်နော်အတုဘခန္ဓာမှာဝတ်တဲ့ဒီအခုဒီနေ့ခက်ဆိုရင်လူတွေအနေအဝတ်တယ်မဟုတ်လားဝတ်တဲ့ခါကျတော့ဒါကအဲဟိုဟိုမှားရွေးတဲ့အလေးအကျင့်မဟုတ်ဘူးဒါယဉ်ကျေးမှုခေါ်မှာပေါ့သူခက်သူခါရအနေဝတ်တယ်သူတို့ခက်သူတို့ခါရအဖြူဝတ်မယ်ပေါ့နော်တချို့ကြတော့လည်းပဲအခုနာရေးဆိုတဲ့သင်္ကေတကိုဖော်ဆောင်တဲ့အနေနဲ့သပင်အမျိုးသမီးတွေကသပင်ဖြန့်သွားတာမျိုးဒါကခက်ရဲ့ ဟောယဉ်ကျေးမှုလို့ပဲပြောကြပါစို့နော်ဒါပေမဲ့အဲ့ဒီဟာမျိုးကကြတော့ဒီသီလပတ္တပရမသလို့ခေါ်တဲ့မှားရွံ့တဲ့အလေးအထအကျင့်တွေကိုမပါဘူးနော်အဲ့လိုအကျင့်တွေကိုပါခဲ့မယ်ဆိုသူတို့မလုပ်တော့အဲ့ဒါမျိုးသူကဒီလူမျိုးယဉ်ကျေးမှုဖြစ်လောက်တယ်နော်သူကရေဖြန်းတာရေဖြန်းတယ်ရေဖြန်းတယ်ဆိုတဲ့သင်္ကေတက ဟောအဲ့ဒီအတုပခန္ဓာမှာခုနပြောသလိုပေါ့နော်အဝယ်စားဝတ်တာတို့ပြီးတော့မှဒီခေါင်းရေဖြန်းတာတို့ဘာလို့လဲဒါကသူတို့ delay ဟာမျိုးသို့တော့အဲ့ဒါကဟောမှားရွံ့တဲ့အလေတဲကိုမရောက်ရင်သူတို့လောက်တယ်မှားရွံ့တဲ့အလေအဖြစ်နဲ့ခုမိမိတို့ကျင့်စဉ်ပေါ့နော်မှန်ကန်တဲ့တမာတိတိအယူကျင့်စဉ်ရဲ့မှားရွံ့နေတယ်ဆိုရင်တော့မလုပ်ဘူးမလုပ်ဘူးအဲ့ဒါမျိုးပေါ့သူတို့ကသောတာပန်ဖြစ်ပြီဆိုကြတဲ့လို့အဲ့ဒီ ဒိဋ္ဌိကိုပယ်တဲ့ထက်မှာအဲ့ဒီဒိဋ္ဌိမျိုးလည်းပါတယ်နော်သူတို့လက်ခံသေးတယ်ဆိုလို့ရှိရင်ဒါများသောအားဖြင့်ကအဲ့ဒီခေတ်အဲ့ဒီခါယဉ်ကျေးမှုလို့ပဲပြောကြပါစို့